26ရက်နေ့အော်ဂျီနိုအော်စတြေးလျဘက်ကအချိန်26ရက်6လပိုင်း2021ခုနှစ် Quantum Bodies USA မှာကြီးမှုပြီးတော့ကျင်းပကြတဲ့ဓမ္မသဘင်ပွဲမှာဦးဇင်းတို့အမေရိကမှာရှိကြတဲ့တရားဓမ္မအပေါင်းတော်ကောင်းနဲ့ကဘာရရမှာရှိကြတဲ့အာလုံးသော တရားတော်မှာအပေါင်းသူတော်ကောင်းတို့တွေယနေ့ရသော်ဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့မဟာသမယသုတ်တံဒေသနာတော်မြတ်ကြီးယနေ့ဟောကြားခဲ့တာဒုတိယအပိုင်းမဟာသမယသုတ်တံဒေသနာတော်မြတ်ကြီးကိုအရင်တော့ကတော့ဦးဇင်းတို့ဏိဒန်းတွေကိုအဓိကထားပြီးတော့ဟောပြောပါတယ်ဒီသုတ်တော်ကြီးတော့ များလွန်အားကြီးတော့ဦးဇင်းတို့ဒါအကျဉ်းချုပ်ချုပ်ပြီးတော့ပဲတုတ်တော်ကြီးကိုဦးဇင်းတို့ဟော့ဟော့ပေးခဲ့တာအခုတော့ဒီနှစ်တော့ဒကာတော်မတွေလည်းပို့ပြီးတော့တရားတွေလည်းရင့်ကျက်လာကြပြီဒကာတော်မတွေနောက်ပြီးတော့ဒီတုတ်တန်ကြီးဟောလို့လည်းပို့ပြီးတော့နားလည်နိုင်တဲ့အခြေအနေတွေဖြစ်လာပြီလို့ဦးဇင်းသုံးသပ်လို့ဒီနှစ်တော့အတိတ်ပဲအဖွင့်နေနဲ့ပါ တခါတည်းဦးဇင်းတို့ဟောကြားပေးပါမယ်အဲ့တော့မဟာသမယတုတ်ဆိုပြီးတော့ဦးဇင်းတို့ဟောခဲ့တဲ့အခါမှာပထမတုတ်တန်ကိုမနာသေးတဲ့ပုဂ္ဂိုလ်များအတွက်ဒါဦးဇင်းတို့အကျဉ်းချုပ်ပြီးတော့နော်မြတ်စွာဘုရားသူ့ရဲ့ဆွေတော်မျိုးတော်တွေနော်အမေဘက်ကဆွေမျိုးအဖေဘက်ကဆွေမျိုးကောလိယာတိုင်းနဲ့ကပိလဝတ်နေပြည်တော်မှာအားလုံး ဒီရောဟဏီမြစ်ကရေကိုလူရာကနေအကြောင်းပြုပြီးတော့ဆွေတော်မျိုးတော်တွေနှစ်ဖက်ဟိုဘက်ဒီဘက်စစ်ခင်းကြမယ်ပွဲမှာရသော်ဘုရားရှင်ကိုရောမြတ်ကြီးကောင်းငင်ရကနေကြွားပြီးတော့ရသော်ဘုရားအဲ့ဒီမှာသွားပြီးတော့တရားဟောတယ်အဲ့ဒီတရားဟောတဲ့အခါမှာအခုအင်အားသေးတယ်ဆိုပြီးတော့အင်အားကြီးတဲ့ပုဂ္ဂိုလ်ကအနိုင်ကျင့် နာပြည်ဆုံးနှက်လေးကိုဆင်ကြီးကအနိုင်ကျင့်တော့သူကတော့ငါအင်အားကြီးတယ်နင့်ဘာထက်တွက်เสียလိုလဲဆိုပြီးတော့အနိုင်ကျင့်ခဲ့လို့နောက်ဆုံးတော့အဲ့ဒီနာပြည်ဆုံးနှက်လေးရဲ့အဲ့ဒီမှာတတ်ချင်းကိုခံလိုက်ရတဲ့ဆင်ကြီးရဲ့အကြောင်းအင်အားနည်းတဲ့ပုဂ္ဂိုလ်အင်အားကြီးတယ်ဆိုပြီးတော့အနိုင်မကျင့်ရဘူးเนาะတယောက်နဲ့တယောက်အထင်လွဲအမြင်လွဲပြီးတော့ရန်သူရန်ဘက်တွေမလောက်ရဘူးဆိုတော့အဲ့ဒီမှာတခါတည်း ကျို့ပင်ဆောင်နှတ်နဲ့ဝက်ဝန်းရဲ့အကြောင်းနော်မြတ်စွာဘုရားကအဲ့ဒီဇဝတ္ထုတွေဟောပြီးတော့မှမြတ်စွာဘုရားကတယောက်နဲ့တယောက်အဲ့ဓာတွေမလောက်ကြရဘူးဆိုပြီးတော့ဟောပြီးတော့မြတ်စွာဘုရားကဒါအဆုံးမပေးတယ်ပြီးတဲ့အခါကျမှအတ္တဒန္တသုတ်မိမိကိုယ်တိုင်ပဲမကောင်းမှုကိုပြုတယ်မိမိကိုယ်တိုင်ပြုတဲ့အဲ့ဒီမကောင်းမှုကိုပဲ တတ္တဝါတွေဟာကိုကိုတိုင်ပင်ခံစားနေကြရတဲ့အကြောင်းကို အတ္တဒန္တသုတ်တန်ကိုဟောပါတယ်အဲ့ဒီသုတ်တန်ကြီးဟောပြီးတော့မှဦးဇင်းတို့အဲ့ဒီအမျိုးသားတွေဟိုဘက်က250ဒီဘက်က250အမျိုးသားတွေအလုံးယဟန်ပြုကြတယ်အဲ့ဒီယဟန်ပြုတဲ့ယဟန်တော်တွေကိုတခါတည်းမဟာဝုံတော်ကနေပြီးတော့မြတ်စွာဘုရားခေါ်သွားပြီးတော့တရားပေး အိမ်ပြန်လွှမ်းနေတဲ့စိတ်တွေဖြစ်နေကြလို့အဲ့ဒီမှာဟိမန္တာတောင်မှာရှိတဲ့ကုဏာလအိမ်ကြီးမှာခေါ်သွားပြီးတော့အဲ့ဒီမှာတရားတွေဟောပြီးတော့သောတာပန်တီမဟာဝံတော်ကြီးတဲ့ကို ပြန်ကြွပြီးတော့ရောက်လာတယ်အဲ့ဒီပြန်ကြွပြီးတော့ရောက်လာကြတဲ့အချိန်မှာမြတ်စွာဘုရားကယဟန်တော်တွေတရားပေးတော့အကုန်လုံးယဟန်တာဖြစ်ကြတယ်အလုံးယဟန်တာဖြစ်ပြီးတဲ့အချိန်မှာ အဲ့ဒီကဘုံမဇောနတ်တွေကနေစတင်ပြီးတော့မြတ်စွာဘုရားနဲ့တန်ဃာတော်တွေကိုဖူးမြောဖို့ရာသွားကြအကုန်ဆုံးဆိုပြီးတော့တခါတည်းမျိုးဆောင်နတ်တွေနယ်ဆောင်နတ်တွေပဲဆောင်နတ်တွေအကုန်လုံးနဲ့တခါတည်းအဲ့ဒီမှာမဟာဝုံတော်မှာမြတ်စွာဘုရားနဲ့ယဟန်တန်ဃာတော်တွေဖူးမြော်ဖို့အကုန်ရောက်လာကြတာအဲ့ဒီရောက်လာကြတဲ့နတ်မြမာတွေကိုမြတ်စွာဘုရားကအချက်သားတော်တဲ့မင်းတို့ ကြည်ကြသံအဲ့ဒီမှာနတ်မြမာတွေအကုန်လုံးအသီးသီးအသီးသီးရောက်လာပြီဆိုပြီးတော့တခါတည်းဒီအထက်ပထမဇန်မြမဘုံ တိုင်အောင် အမတန်မှများပြားတဲ့နတ်မြမာတွေကိုမြတ်စွာဘုရားကတခါတည်းအဲ့ဒီမှာဟောကြားပေးတာအဲ့ဒါမဟာသမယတုတ်အဲ့ဒီမဟာသမယတုတ်ကိုများသောအားဖြင့်အဲ့ဒီတုတ်ကိုပဲရွတ်ကြတယ်နောက်တုတ်တွေရွတ်လေသိမ့်မရှိဘူးအဓိကကတော့နောက်တုတ်ဒီ6တုတ်ကဦးဇင်းတို့ ရာဂစရိုက်ပညာစရိုက်ဒေါသစရိုက်မောဟစရိုက်သရာစရိုက်ဆိုပြီးတော့စရိုက်ကိုကြည့်ပြီးတော့နောက်တုတ်တန်တွေကို ပြန်ပြီးဟောတယ်တဲ့အဲ့ဒီထဲမှာဒါတမပရိပါဇဏိယတုတ်ကရာဂစရိုက်အာကြည်သောရာဂစရိုက်အာကြည်သောပုဂ္ဂိုလ်များကိုဒါဟောကြားပေးတဲ့တုတ်ဖြစ်ပါတယ်ဟောကြားပေးတဲ့တုတ်ဖြစ်ပါတယ်အခုဒီနေ့ဦးဇင်း ဟောကြားပေးမဲ့တရားကပုရာဘေဒတုတ်အဲ့ဒီတုတ်နဲ့နောက်၅တုတ်ကိုဒီနေ့အရန်ကြီးတော့အသေးစိတ်လို့တော့မရဘူးပေါ့နော်ခက်မြင်မြန်လေးနဲ့နှစ်နာရီလောက်အတွင်းကိုဦးဇင်ပြီးအောင်ဟောရမယ်နော်အဲ့တော့အလုံးအဲ့ဒီပုရာဘေဒတုတ်ကိုလည်းအဲ့ဒီစောသောက ကပိလဝတ်နေပြည်တော်ရဲ့အနိမဟာဝန်တော်ကြီးမှာမြတ်စွာဘုရားစัจ java လာ တိုက်တပေါင်းကနတ်မြမာတွေအဲ့ဓာတွေကိုတခါတည်းဟောကြားတော်မူတဲ့တုတ် ဒီတောက်တော်မှာလည်းပဲမြတ်စွာဘုရားရှင်ကိုတော်မြတ်နေမိတာဘုရားရှင်က မေတော်မူတယ်မြတ်စွာဘုရားရှင် ကိုတော်မြတ်ကြီးကပြန်ပြီးတော့ဖြေကြတော်မူခဲ့တယ်တဲ့နော်ကထံဓတိကထံသီလောဥပဒံတောတိဟုတ်စတိဓမ္မေဂေါတမပပယူမိပုစီတောဥတ္တမနရံဂေါတမဂေါတမຫນွယ်ဘွားဖြစ်တော်မူသောမြတ်စွာဘုရား ကထံဓာတိအဘကတောမြင်လေရှိသောပုဂ္ဂိုလ်ကို ကထံသီလအဘတောသောအလေခြင်းရှိသောပုဂ္ဂိုလ်ကို ဥပါဒံတောတိငြိမ်ဧသောပုဂ္ဂိုလ်ဟူ၍ဝုဇတိခေါ်ဆိုရပါသနီဂေါရမဂေါရမနွယ်ဘွားဖြစ်တော်မူသောမြတ်စွာဘုရားဩတ္တမနရံမြတ်သောပုဂ္ဂိုလ်ကို ပုတ်စီတော်မေအပ်သောအရှင်ဘုရားသည် တံထိုအမေကိုမေငါအပပြူဤဖြေကြဖြေဟောကြဖြေရှင်းတော်မူပါလောဆိုပြီးဒါကဥစဉ်တို့ဖန်သင်းတော်မူတဲ့နေမိတာဘုရားရှင်ကိုရောမြတ်ကရသော်ဘုရားရှင်ကိုရောမြတ်ကြီးကိုမေးခဲ့တယ်ဂေါရမနွယ်ပါအိုးရှင်တော်မြတ်ဖေယာအဘယ်သို့သောပညာနဲ့ပြည့်စုံသောသူသည်အဘယ်သို့သီလနဲ့ပြည့်စုံသောသူကို ကိလေသာငြိမ်းအေသူဟု၍ခေါ်ဆိုရပါသည်နိဖုရားတဲ့နေမိတကိုသာငါဖုရားသည်မေအပ်သောပဂတိဖုရားသည်ထိုယောက်ျားမြတ်ကိုဖြေကြတော်မူပါလောတဲ့နော်ဘယ်လိုပုဂ္ဂိုလ်ဟာငြိမ်းအေးတဲ့ပုဂ္ဂိုလ်လဲတဲ့နော်ဘယ်လိုပုဂ္ဂိုလ်ဟာငြိမ်းအေးတဲ့ပုဂ္ဂိုလ်လဲဆိုတာကိုမေးတယ်ဝိတဒနာပုရာဗေဒပုပ္ပမန္တမနိတိတော့ ဝိမေစေနုပါသင်ခေယတတနာတိပုရကတံနေမိတာနေမိတာယုတ်ဘွားဖြစ်တော်မြတ်ဖျားမုနီနေမိတာယုတ်ဘွားဖြစ်သောအရေယဟံယောခြင်းပုဂ္ဂိုလ်သည်ဘုရားဖေရာခန္ဓာအိမ်ပြည့်ကျွေသေတိမရှေဖို့ကာလ၌ဝါမတေမီကာလ၌ ဝိဒာတနောကင်းသောတဏရှိသည်ဝါတဏကင်းသည်ဟောတိဖြစ်၏တံထိုသောသောပုဂ္ဂိုလ်ကိုဥပါဒံတော်သည်ငြိမ်ဧသောပုဂ္ဂိုလ်ဟူ၍အဟံငါဖျားသည်ပြုဟိဟောကြပေ၏ပုဗ္ဗံအန္တံရှေးအဖို့ရှေးအစွန်ကိုအာနိတိတောသမမိတိ၎င်းဟောတိဖြစ်၏ဝိမေဇေအလေပိုင်၌နာဥပဒေကေယောသမယေတွက်အပ်သောမခောအသည်လည်းဟောတိဖြစ်၏ တတ္တထိုပုဂ္ဂိုလ်ကိုဥပါဒံတော်တိငြိမ်ဧသောပုဂ္ဂိုလ်ဟူ၍အဟံငါဖျားသည်ဖြူဟိဟောကြပေ၏ဒါနေမိတာယုတ်ပွားမေတော်မူတာကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကပြန်ပြီးတော့ဖြေတာနော်ဘယ်သို့သောသီလနှင့်ပြည့်စုံတဲ့ပုဂ္ဂိုလ်ဘယ်သို့သောပုဂ္ဂိုလ်မျိုးကိုငြိမ်ဧသောပုဂ္ဂိုလ်လို့ခေါ်ပါလဲလို့နေမိတာဘုရားကြီးအမေစကားကို ပညာနဲ့ပြည့်စုံသောဟူသည်မှာနော်အဲ့ဒါကိုပြန်ဖြေတာနော်နေမိတာဘုရားရှင်အမင်းနဲ့ပကတိဘုရားရှင်ရဲ့အဖြေစကားများကနော်နေမိတာဘုရားရှင်အမင်းစကားနဲ့အဘယ်သို့သောပညာနဲ့ပြည့်စုံသောသူဟူသည်မှာအတိပညာသိခါကိုမေးမြန်းခြင်းဖြစ်တယ်နော်အဘယ်သို့သောသီလနဲ့ပြည့်စုံသောဟူသည်မှာအတိသီလသိခါကိုမေးမြန်းခြင်းဖြစ်တယ် ကိလေသာငြိမ်းအေသူဟူဒီမှာအတိစိတ်တာတိတ်ခါကိုမေးမြန်းခြင်းဖြစ်တယ်အတိစိတ်တာဟူဒီမှာတီကြည်ခြင်းငြိမ်သက်သောတမာတိဥစီထားသောစိတ်ကိုဆိုလိုတယ်တဲ့စိတ်ကိုအတိစိတ်တာနိုင်နိုင်နင်းနင်းလောက်ထားတဲ့ပုံကိုမှအဲ့ဒီလိုပုံကိုမျိုးမှသာလျင်တဲ့နော်တကယ်ငြိမ်းအေတဲ့ပုံကိုပညာသိက္ခာကိုအမှုပြု၍သိက္ခာ၃ပါးကိုမေးမြန်းထားတော်လဲတဲ့ထိုသိက္ခာ၃ပါးလုံးကိုပฏิဖျားခြင်းက တေယုံအားဖြင့်ခွဲခြား၍ဖြေတော်မမူဘူးတဲ့တကယ်တော့အဒီသီလာအဒီစိတ်ဓာအဒီပညာသိခါသုံးပါးလုံးကိုမေးတာဒါပေမဲ့တရားနာပရိသတ်ဖြစ်တဲ့နတ်မြမာတွေကအင်မတန်ညံထက်တဲ့ပုံကိုယ်တွေဖြစ်နေသည့်အခါကျတော့မြတ်စွာဘုရားကအကျဉ်းချုပ်ပြီးတော့ပဲအဲ့ဒီမှာဖြေကြသွားတာတဲ့နော်ပညာသိခါဖြစ်ဖြစ်တာသိမ့်ကြောင်း၍ဖြေတော်မူတယ်တဲ့နော် ပညာဗုဒ္ဓစရိုက်ပညာစရိုက်အားကြီးတဲ့နတ်တွေအတွက်ဟောတာပညာစရိုက်အားကြီးတဲ့နတ်တွေအတွက်ဟောတာဆိုတော့သီလဒီသီလဒီစိတ်ဓာတ်တွေအဲ့ဒီမှာအဓိပညာအပိုင်းတွေသုံးခုလုံးကိုအသေးစိတ်မရှင်းမဲနဲ့အဓိပညာအပိုင်းကိုပဲ तू ကတဏှာသသောကိလေသာများငြိမ်းအေးပုံကသာဉာဏ်ဖြင့်ဖြင့်မြင်တော်ပြတော်မူတယ်တဏှာတွေကိန်းငြိမ်းသွားလို့အေးငြိမ်းသွားတာကိုပဲ မြတ်စွာဘုရားကအဓိကဖြည့်ရှင်းသွားတယ်ပညာနဲ့တူသောသီလနဲ့သမာဓိတို့လည်းအတူတူပဲပါတယ်အတိတ်ကာလကို မကတ်မီဟုသည်မှာအတိတ်ကာလကိုအကြောင်းပြုဖြစ်တတ်သောတဏှာဒိဋ္ဌိတို့ကိုပယ်စွန်ခြင်းဖြစ်တယ်အတိတ်ကာလမှာပုပ္ပံအန္တန်ရှေးဖို့ရှေးစွန်းကိုတော့အနိတိတော့မမှီဘူးတဲ့ရှေးစွန်းကိုမမှီဘူးဆိုတာဘာပြောရလဲဆိုတော့အတိတ်ကာလတော့ငါငါရဲ့ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်တို့သည်ဤသို့ဖြစ်ခဲ့လေပြီဟုတွေးတော်၏ ตายာခြင်းကိုမပြုတော့ပဲတဲ့နော်ရှင်းတော့ကတော့ငါရဲ့ရုပ်ရည်တွေကဒီလိုတွေအစိမ့်ကြည့်တယ်ဆိုတာမျိုးကို ပြန်ပြီးတော့တောင်းတပြီးตายာနေတာမရှိတော့ဘူးတဲ့တဏှာပြန်အတိတ်ကာလတုန်းကငါဤမျက်စိသည်ဤသို့ဖြစ်ခဲ့၏ငါမြင်ခဲ့သောရူပယုံသည်ဤသို့ဖြစ်ခဲ့၏စိတ်သည်ထိုအတိုက်တအခန္ဓာနှစ်ပါးလုံးပေါ်၌တတ်မှတ်မှုနှင့်မရှိပေတတ်မှတ်မှုမရှိခြင်းကြောင့်နှစ်သက်မှုလည်းမရှိဘူးနာနှင့်သရာယုံစသည်တို့မှလည်းဤဒီတိုင်းပါပဲတဲ့နော် တဏှီအဖြစ်ရှေခါတော်ကအမျိုးသမီးနဲ့အတူတကွရဲရှင်းခြင်းစကားပြောဆိုခြင်းမြို့လူပြောပါခြင်းတို့ကိုပြန်တွဲ၍မตายရတော့ဘေမတက်မတော့ဘေထိုအယုံကိုအကြောင်းပြု၍နှစ်သက်ကြည်နုမှုကိုမခံသာတော့ဘေအဲ့ဒီလိုအတိတ်ဘဝအတိတ်တုန်းကပျော်ရွှင်ခဲ့တာတွေကြည်နုခဲ့တာတွေအတိတ်တွေကိုပြန်ပြီးတော့တွဲပြီးတော့လည်းမနေတော့ဘူးတဲ့ပိစုတ်ပန်နဲ့လည်းတတ်မှတ်သူအမျက်ထွက်သူစသဖြင့်မရေတွက်သင့်ပေပိစုတ်ပန်မှာလည်း အမျက်ထွက်တဲ့လူမဟုတ်တော့ဘူးတဲ့သူဟာတဏှာတွေကုန်ခန်းသွားတဲ့ပုံကုန်မို့နော်ပစ္စုပန်ကာလကို အကြောင်းပြုဖြစ်ပေါ်လာတတ်သောတဏှာကိုပယ်ပြီးပြီပစ္စုပန်ကာလမှာလည်းအဲ့ဒီလိုချင်မှုတဏှာမြင်မြင်တာလေးတွေအပေါ်မှာလိုချင်ပါတယ်တတ်မဲ့ပါတယ်ဆိုတဲ့တဏှာကိုလည်းသူကအပြီးပယ်ထားပြီးပြီတဲ့ပယ်ထားပြီးလို့အဲ့ဒီတဏှာကိုပယ်ပြီးဖြစ်၍ဒိဋ္ဌိကိုစွန်ပြီးဖြစ်၍တတ်မဲ့သူဟု၍၎င်း အမျက်ထွက်သူဟု၍၎င်းမိုင်မဲသူဟု၍၎င်းနှောင်ဖွဲ့ခံရသူဟု၍၎င်းမာသောအပြင်သုံးသသူဟု၍၎င်းပြန့်လွင်ခြင်းသို့ရောက်သူဟု၍၎င်းမဆုံးဖြတ်နိုင်ခြင်းကိုရောက်သူဟု၍၎င်းမိုက်အားကြီးသူဟု၍၎င်းမရေတွက်တင်တော့ပေတဲ့အတိတ်ကိုလည်းမမှီတော့ဘူးပစ္စုပန်မှာလည်းလောဘမဖြစ်တော့ဘူးဒေါသမဖြစ်တော့ဘူးအဲ့လိုပုံကိုဆိုလိုတာ မျက်စိနဲ့အဆင်းနဲ့မြင်တိုင်းမြင်တိုင်းနားနဲ့အသံနဲ့ကြားတိုင်းကြားတိုင်းမှာ ပစ္စုပန်မှာလောဘဖြစ်နေတဲ့ပုဂ္ဂိုလ်ဒေါသဖြစ်နေတဲ့ပုဂ္ဂိုလ်တွေမဟုတ်တော့ဘူးတဲ့သူတို့ကနော်ဘဝတေကိုပြုရစီရင်တာသောကံဟုဆိုသောအဘိသင်္ကာရတို့ကိုပယ်စွန်ပြည့်ပြီးဖြစ်၍နော်တဏကုံခန်းသွားတော့နောက်ထပ်ဘဝကိုလည်း तू ကအလုံးပယ်ပြီးပြီတဲ့ဘဝကိုပယ်ပြီးပြီဖြစ်တဲ့အခါကျတော့ငရဲသွားမဲ့ပုံကိုလည်းမဟုတ်တော့ဘူးတိလိษံဘုံဘဝရောက်မဲ့ပုံကိုပိဋ္တာဘုံဆိုတဲ့ အဲ့ဒီဟာတွေလည်းမဖြစ်တော့ဘူးနတ်ဖြစ်မယ်မြမာဖြစ်မယ်ဟိုဘုံရောက်မယ်ဒီဘုံရောက်မယ်ဆိုတာမျိုးလည်းမရေတွက်တင်တော့ဘူးတဲ့တဏှာကုန်ခန်းတဲ့ပုဂ္ဂိုလ်ဟာနော်အဲ့ဒါကြောင့်မို့အနာဂတ်၌လည်းတောင့်တခြင်းမရှိတော့ပြီတဏှာဒိဋ္ဌိတို့ဖြင့်စေပါရသို့မပါတော့ပြီတဏှာဒိဋ္ဌိတို့ဖြင့်မဝင်မဝါတော့ပြီတဏှာဒိဋ္ဌိတို့ဥဆောင်မှုကိုမခံယူတော့ပြီတဏှာဒိဋ္ဌိတို့နဲ့မပေါင်းမရှင်တော့ပြီဟုဆိုလိုသည်တဲ့ဒါက အတိတ်ကိုလည်းမမီဘူးအနာဂတ်ကိုလည်းမမီဘူးပစ္စုပန်မှာလည်းလောဘဒေါသမောဟမဖြစ်အောင်သူကနေတယ်ဆိုတာတဏှာကင်းပြီးသောပုဂ္ဂိုလ်မှနေနိုင်တာအတိတ်ကငါရဲ့ပြောရွှင်မှုတွေငါရဲ့ရုပ်ရည်တွေပေါ်မှာလည်းသူကတတ်မှတ်မနေတော့ဘူးပစ္စုပန်မှာပေါ်လာတဲ့အာယုံတွေပေါ်မှာလည်းတတ်မှတ်ပြီးတော့မနေတော့ဘူးမကြိုက်ရင်ဒေါသဖြစ်တာလည်းမရှိဘူးနောင်အနာဂတ်မှလည်းငါလူဖြစ်မယ်နတ်ဖြစ်မယ်မြမာဖြစ်မယ်ဆိုတော့အဲ့ဒီလိုတွေးတော်နေတဲ့အရာတွေမှန်သမျှကိုလည်းလုံးဝမှ တွေ့တာကန့်ညီခြင်းမရှိတော့ဘူးတဲ့နော်အဲ့ဒါကြောင့်မို့အဲ့ဒီလိုပုံကိုမျိုးကိုနော်အဲ့ဒီမှာပစ္စုပန်မှာလည်းစိတ်ကိုတည်ငြိမ်အောင်ထားနိုင်တယ်အနာဂတ်မှာလည်းတည်ငြိမ်အောင်ထားနိုင်တယ်တွေ့တော့မနေလို့နော်အတိစိတ်ဓာတ်နဲ့ပြည့်စုံနေတဲ့အတိပညာနဲ့ပြည့်စုံနေတဲ့အဲ့ဒီပုံကိုမျိုးကိုအရာငြိမ်းဧသော ပုဂ္ဂိုလ်လို့ဘုရားရှင်ကိုရောမြတ်ကြီးကဖြေကြတော်မူခဲ့ပါတယ်။နောက်ပြီးတော့ အတ္တဒနောအတန္တာတိအဝိကိတ်တိအဂောကုသောမန္တဘာနိအနုဒ္ဒတော်သဝေဝါစာယတော်မူနီရောကျင်ပုဂ္ဂိုလ်သည်အဂောဒနောစာအမျက်ထွက်လေမရှိသည်လေဟောတိဖြစ်၏အမျက်ထက်ချင်းကင်းရမယ်အတန္တိစာပူပန်ဆိုရင်ချင်းလည်းကင်းရမယ်အဝိတကိအဝိကတိကြွားဝါခြင်းမရှိသည်လေဟောတိဖြစ်ရ၏အဂောကုသောစာဆက်ဆုံယွန်ရှားပွဲဖြစ်သော မကောင်းသောကိုနှုတ်အမူအရာမရှိသည်လီဟောဒီဖြစ်ရ၏မန္တဘာနီပညာဖြင့်ချင့်ကြံ၍ပြောဆိုလေရှိသည်လီဟောဒီဖြစ်ရ၏အနုဒ္ဓသော စိတ်ပြန်လွင်ခြင်းမရှိသည်လီတာတော်မုနိထိုကဲ့သို့သောယဟန်သည်ဝါစာရတော်နှုတ်စကားကိုစောင့်တည်သောပုဂ္ဂိုလ်မည်သည် ဟောဒီဖြစ်၏တန်ထိုကဲ့သို့သောပုဂ္ဂိုလ်ကို ဥပတန်တော်သည်ဥပတန္တာ ငြိမ်းအေသောပုဂ္ဂိုလ်ဟူ၍ပဗျူဟိငါဟောဤတဲ့နော်အကျိဟန်သည်တဲ့အမျက်ထွက်လေလည်းမရှိဘူးတဲ့ယဟန်တဘာဟာမျက်ထွက်ခြင်းလည်းမရှိဘူးထိတ်လန့်ခြင်းလည်းမရှိဘူးမိမိခုံကိုကြွားဝါခြင်းလည်းမရှိဘူးကုတ်ကုတ်ဆဖြစ်ခြင်းလည်းမရှိဘူးတဲ့ကုတ်ကုတ်ဆဆိုတာဟာငါတို့ဟိုတုန်းကဟိုကတော့ပြုမိတာမှားပြီဒီကတော့ပြုမိတာမှားပြီဆိုပြီးတော့ အတိတ်ကပြုတ်ခဲ့တာအပေါ်မှာနောင်တရတာကုတ်ကုတ်ဆယဟန်တော်ဘာအဲ့ဒီကုတ်ကုတ်ဆလည်းမရှိဘူးတဲ့ပညာဖြင့်ဆင်းရဲ၍ပြောဆိုတတ်တယ်ပြောဆိုတဲ့အခါမှာငါပြောတဲ့စကားတွေဟာ ပြောတင်သလားမပြောတင်လားဆိုတာသူကမပြောတင်ကြတဲ့ဆင်ကျင်ပြီးမှပြောတင်မှပြောတယ်တဲ့မတုံလှုပ်သောစိတ်ရှိ၏တဲ့ဘလို့လောကဓာတ်တွေပဲလာလာဘာတွေပဲလာလာတုံလုံးမှုမရှိဘူး နှုတ်ဆောင်သည်ဤတဲ့ပြောကျင်တိုင်းမပြောဘူးတဲ့သူရဲ့နှုတ်ကိုဆောင်သည်တဲ့ထိုယဟံကိုကိလေသာငြိမ်းအဲသူဟု၍ငါဆို၏တဲ့နော်ကိလေသာငြိမ်းအဲတဲ့ပုဂ္ဂိုလ်ရဲ့အည်ချင်းတွေအဲ့ဒီဟာတွေကိုနော်အကုန်လုံးထိမ့်သိမ့်နိုင်တယ်ဒါကဒေါသဖြစ်ခြင်းအကြောင်းကိုအာကာတဝတ္ထုလို့ခေါ်တယ်အာကာတဝတ္ထု10ပါးမှာဤတို့ဒီငါ၏အကျော်မတ်ကိုပြုခဲ့လေပြီငါ၏အကျော်မတ်ကိုပြုနေသည် ငါရအကျိုးမက်ကိုပြုလက်တငါချစ်သူရအကျိုးမက်ကိုပြုကလည်းပြီးငါချစ်သူရအကျိုးမက်ကိုပြုနေသည်ငါချစ်သူရအကျိုးမက်ကိုပြုလက်တငါမုံသူရအကျိုးစီးပွားကို ဆောင်ရွက်နေခဲ့လေပြီးငါမုံသူရအကျိုးစီးပွားကိုဆောင်ရွက်နေသည်ငါမုံသူရအကျိုးစီးပွားကိုဆောင်ရွက်လက်တဟူဤကိုမျိုးတို့တွင်တမျိုးမျိုးဖြင့်ရံမျိုးဖွဲ့ခြင်းအရာဌာနမဟုတ်သော မိုးရွာခြင်းနေပူခြင်းစသည်တို့၌အမျက်ထွက်ခြင်းတို့ပင်သည်တခါတလေနေပူပူလို့ဒေါသထွက်မိုးရွာရွာလို့ဒေါသထွက်ဒီကောင်ကတော့ငါရန်သူနဲ့မှပေါင်းနေဆိုဒေါသထွက်နော်အမျိုးမျိုးသောအကြောင်းနေနဲ့တဲ့ဒေါသထွက်နေကြတယ်တခါတရံဒေါသသည် စိတ်နောက်ကြုံစိတ်နောက်ကြူယုံမျှတာဖြစ်တယ်တခါတလေဒေါသဆိုတာကစိတ်ထဲမှာနောက်ကြူယုံမျှလေးတာဖြစ်တယ်တခါတရံထော့တဲ့လွန်သော နှုတ်ခမ်းပြင်းယုံမျှတာဖြစ်တယ်တဲ့ပထမတော့ဒေါသဆိုတာစိတ်ထဲမှာနောက်ကျူလာတာတဲ့နောက်ကျတော့အမှနှုတ်ခမ်းကနေတခါတည်းအဲတော့လာပြီနှုတ်ခမ်းလေးတွေတခါပွားစီပွားစီဖြစ်လာတယ်တဲ့နော်နှုတ်ခမ်းပြင်းယုံမျှတာဖြစ်တယ်တခါတရန်ထုတ်ထဲလွန်တော့မဲလှုပ်ယုံမျှတာဖြစ်တယ်နှုတ်ခမ်းကနေမဲရောက်လာပြီဒေါသဖြစ်လာတဲ့ပုဂ္ဂိုလ်ကနော်မဲငော့လာတာမဲလေးငော့ငော့ပြီးကြည်စမ်းဘလို့လဲဆိုပြီးတော့မဲလေးငော့လာတယ်နော် တခါတရံထွက်တဲ့ပေါ်တော်လဲကြံတော်စကားများဆဲဆိုယုံမြတာဖြစ်တယ်တဲ့နော်မင်းငေါရာနေပြီးတော့တခါတည်းဆဲတဲ့အဆင့်ဒီရောက်လာတယ်တဲ့တခါတရံထွက်တဲ့ပေါ်တော်ထိုးထိုးအီအီလှဲ့လဲကြည့်ရှုယုံမြတာဖြစ်တယ်ဒေါသဖြစ်တဲ့တောင်ကြီးမြောက်ကြီးခိုးရှာဒီရှာပေါ့နော်ဒေါသဖြစ်တော့ဖြစ်လာတယ်တခါတရံထွက်တယ်လွန်သောဒုဋ္ဌလက်နဲ့ကာယုံမြတာဖြစ်တယ်အဲ့ဒီကနေလှက်ပတ်တောင်ကြီးမြောက်ကြီးကြီးတော့ဒုတ်တွေဓာတ်တွေတော့ဒုဋ္ဌကိုကောက်ဆွဲတယ် တခါတရံထုတ်တယ်လွန်သောဒုဒ္ဒလက်နဲ့တော့မြောက်ချီယုံမြတာဖြစ်တယ်ဒုတ်တွေဓာတ်တွေကိုမြောက်ချီပြပြီးငါလှုပ်လိုက်ရလို့နော်ဆိုတာမျိုးသူကဖြစ်လာတယ်တခါတရံထုတ်တဲ့ဘောတော့ဒုဒ္ဒလက်နဲ့ရိုက်နဲ့ခုံယုံမြတာဖြစ်၏တခါတရံထုတ်တဲ့ဘောတော့ပေါက်ယုံမြတာဖြစ်၏ရိုက်တယ်နဲ့တယ်ပေါက်တယ်တခါတရံထုတ်တဲ့ဘောတော့ခွဲယုံဖြတ်ယုံမြတာဖြစ်တယ်ရိုက်ချလိုက်တယ်ဓာတ်နဲ့ခုတ်ဖြတ်ချလိုက်တယ် တခါတရံထုတ်တဲ့ပေါ်တော့အင်္ဂါအစိပ်ပိုင်းများကို ဖြတ်ယုံဖြတ်ပြစ်တယ်လက်ပြတ်တယ်ခြေပြတ်တယ်တခါတရံထုတ်တဲ့ပေါ်တော့အထက် ဆုံးတိုင်အောင်စီရင်လိုက်ယုံတာဖြစ်တယ်အသက်ဆုံးတိုင်အောင်စီရင်လိုက်တယ်နော်အဲမထူးပါဘူးကွာဆိုတတ်တယ်ထိုဒေါသသည် အလုံးစုံကိုလွတ်စွန့်လွတ်သည် အသင့်တော်ကမရောက်သေးတဲ့သူတော်ကတော့အသေးတော့တတ်လိုက်ပြီအဲ့ဒါအဆုံးသွန်ဖြစ်ပြီလားဆို မဟုတ်ဘူးတဲ့သူတစ်ပါးကိုတတ်ပြီးတော့မိမိကိုယ်ကိုပါပြန်ပြီးတော့တတ်တယ်အဲ့ဒီကြမှာအဆုံးစွန်သွားတာဒါဒေါသရဲ့အစအလယ်ဆုံးပေါ့နော်တခါတည်းစိတ်ထဲကနေနောက်ယူယုံလေးကနေစပြီးတော့နောက်ဆုံးတော့ကိုကိုကိုတတ်သေးတဲ့အဆင့်ထိရောက်သွားအောင်ဒေါသတရားဆိုတာအဲ့ဒီလိုအကျိုးပေးတယ်တဲ့နော်အဲ့ဒါကြောင့်မို့အောက်ဆုံးအဆင့်မှာအမြင့်ဆုံးဆင့်တန်းအောင်ဤဒေါသအလုံးကိုပယ်ပြီးပြီတဲ့အရိယာပုဂ္ဂိုလ်ကြီးတွေကြတော့အဲ့ဒါတွေအကုန်လုံးကိုပယ်ပြီးလို့ ဒါကြောင့်မို့သောတာပန်အရိယာတွေအဲ့ဒီပုံကိုကြီးတွေသောတာပန်ကဒီဒေါသမပယ်သေးဘူးသောတာပန်ရဲ့မပယ်သေးဘူးသဂရာဂံမပယ်သေးဘူးအနာဂံကြမစပယ်တာဒေါသကိုအနာဂံပုဂ္ဂိုလ်ကြီးတွေပယ်ပြီးယဟန္တာပုဂ္ဂိုလ်ကြီးတွေပယ်ပြီးဒီမှာကြောင့်ယဟန္တာကိုဥတည်ပြီးဟောတာဒါကြောင့်မို့ယဟန္တာပုဂ္ဂိုလ်မှာအဲ့ဒီတဖန်ပြန်ပြီးတော့ဖြစ်တဲ့ဒေါသအဲ့ဒါကို မရှိတော့ဘူးတဲ့ငြိမ့်အေးပြီနော်ငြိမ့်အေးပြီနောက်ထပ်တဖန်ဒေါသဖြစ်ရမရှိပြီ ဉာဏ်ဒီဟုသောမိဖြင့်လျှော့ပြီးပြီတဲ့နော်အမျက်ထွက်ရအတွက်ဆယ်ပါးသောပိုင်းခြားဆယ်ပါးကိုပိုင်းခြား၍သိပြီးအမျက်ထက်ဆွေရအကြောင်းကိုပယ်ဖြတ်ပြီးပြီးထို့ကြောင့်ယဟနာပုဂ္ဂိုလ်သည်အမျက်မထွက်သူဖြစ်ပေပြီအမျက်မှမထွက်တော့သူကငြိမ်းအေးပြီပေါ့တဲ့ထိုင်လာခြင်းမရှိဟူရာ၌ဒါယကဒကမာများတပိအတိုင်းမဝိုင်းများကြောင်းကန်းတိုက်တာလက်ဂုံတရင်ကြော်သောခြင်းချီးမွမ်းခြင်းချမ်းသာခြင်း သင်္ကန်းဆွမ်းအိယာနေရာလူ၌အထောက်ပံ့ဖြစ်၍အသိအယန္တာဖြစ်သောလူဆဲလူနာဆောင်တို့တွင်မိမိလိုအပ်ရာကိုငါမရလေခြင်းဟု၍၎င်းငါသည်မထင်မရှားဖြစ်ရလေခြင်းဟုလည်းထို၎င်းသည်ထိုယဟန်သည်ထိတ်လန့်ခြင်းမရှိတော့ပေတဲ့။အော်သူများတွေတော့လတ်လာပါရလိုက်တာငါမှတော့မရဘူးဆိုပြီးတော့အဲ့ဒါမျိုးတုံ့လှုပ်ခြင်းလည်းဘာမှမရှိတော့ပါဘူးတဲ့။မိမိကိုယ်ကိုဝါကြွားခြင်းမရှိဘူးကိုရမှာ။ ကြွားဝါဒတ်သောယဟန်နှင့်ပထမဥစွာနှိုင်းရှင်ပြပါတယ်တဲ့ဤလောက၌အချို့သောယဟန်သည်ငါသည်သီလရှိဟုဟူ၍၎င်းငါသည်အကျင့်နှင့်ပြည့်စုံဟူ၍၎င်းကြွားဝါဒတ်တယ်ငါသည်မြင်သော အမျိုးမှယဟန်ပြုလာ၏ငါသည်မြတ်သောအမျိုးမှယဟန်ပြုလာ၏ငါသည်စည်းတိမ်ဥစ္စာပေါ်မြတ်သောအမျိုးမှယဟန်ပြုလာ၏ငါသည်ပြန်ပြောသောစည်းတိမ်ဥစ္စာရှိသောအမျိုးမှယဟန်ပြုလာ၏ ငါသည်ယဟန်ပရိဒတ်လူပရိဒတ်အလက်တွင်ထင်ရှားကြော်ကြ၏ငါသည်ပစ္စည်းလေးပါးကိုရ၏ဟု၍ငါသည်သုတ်တန်ဆောင်တဲ့ငါသည်ဝိနည်းတို့ဖြစ်တယ်ငါကဓမ္မဂတိကကြီးဖြစ်တယ်ငါသည်ဒုဒေသောဖြစ်တယ်ငါသည်ဇံဝင်သားပုဂ္ဂိုလ်ဖြစ်တယ်ဆိုပြီးတော့ကြွားဝါတတ်တာမျိုးလဲအဲ့ဒီပုဂ္ဂိုလ်ယဟနာကြီးမှာမရှိတော့ဘူးတဲ့နော်ကောကောစာဖြစ်စရာမရှိဟူရ၌လက်ချေအငိမ့်အငိမ့်မနေတာချင်းကို၎င်းကောကောစာခေါ်တယ် မအတိယာနအတိဟုထင်ခြင်းအတိယာနမအတိဟုထင်ခြင်းနေလွယ်အချိန်၌နေမလွယ်သည်ဟုထင်ခြင်းနေမလွယ်မီ၌နေလွယ်ပြီဟုထင်ခြင်းအစရှိသည်ဖြင့်အပြစ်အပြစ်ရှိသည်ဟုထင်ခြင်းအပြစ်ရှိသည်၌အပြစ်မရှိဟုထင်ခြင်းဟုသောဝိနည်းဆိုင်ရာ တွေ့တော်ယုံမှခြင်းကိုကောက်ကောက်ဆလို့ခေါ်တယ်တဲ့နော်အဲ့ဒါတွေရဲ့အပေါ်မှာ तू ကဘာမှမရှိတော့ဘူးတဲ့ငါသည်ဒုစရိုက်သုံးပါးကိုပြုပြီးပြီဒုစရိုက်သုံးပါးကိုကမပြုရသေးအဲ့ဒီလိုလဲ ပြန်ပြီးနောင်တတွေမဖြစ်တော့ဘူးเนาะပြုတ်တင်ပြုတ်လိုက်တာတွေပြုတ်ပြီးပြီเนาะသီလနဲ့ပြည့်စုံအောင်ငါသည်အိန္ဒြေတွေကိုမဆောက်ရမဆောက်ရသေးဘူးလို့အဲ့ဒီလိုတခါတည်းနောင်တတွေရပြီးဖြစ်နေတာမျိုးတွေလည်းသူ့မှာမရှိတော့ဘူးအဲ့ဒီလိုပုံကိုကိုတဲ့ဤတော်သောအဖြစ်မကောင်းမှုများကိုမပြုရသေးသော ကုသိုလ်ကောင်းမှုကိုတွေးတော်၍နောင်တတဖန်ပူပန်ခြင်းသည်ကုတ်ကုတ်ဆနော် ကောင်းတာတော့မပြုတ်မိပဲမကောင်းတာတွေပဲပြုတ်မိတာတွေကိုတွေးတွေးတွေးတွေးမိတယ်အဲ့ဒါကိုကုတ်ကုတ်ဆလို့ဟောတယ်အဲ့ဒီကုတ်ကုတ်ဆကိုယဟန္တာပုဂ္ဂိုလ်ကြီးတွေဟာအပိပိုင်ပဲပြီးပြီတဲ့ပြုတ်တဲ့ပြုတ်လိုက်တဲ့ကောင်းမှုတွေကိုသူတို့အပိပြုတ်ထားကြတယ်နော်ပညာဖြင့်စင်ញင်၍ပြောဆိုတတ်၏ဟူသည်မှာစကားများစွာ ပြောဆိုပါတော့လဲပညာဖြင့်စင်ញင်ထားသည်ဖြင့်အမမပါတော့ပြောဆိုနိုင်ခြင်းဖြစ်သည်တဲ့စကားပြောတဲ့အခါမှာစကားတွေအများကြီးပြောပေမဲ့လည်းအဲ့ဟာကိုမှန်သမျှ ပညာနဲ့ဒါဆင်ញင်ပြီးပြောဆိုပါတယ်တဲ့နော်အဲ့ဒီလိုမတုံလောက်သောစိတ်ရှိဟူဒီမှာမိမိကိုယ်ကိုစိတ်ပြန့်လွင့်စေတတ်သောအောက်ဒေဇာစေတသိက်မကလာမရှင်သောစိတ်ဖြင့်နေတိုင်းကျင့်သုံးခြင်းဖြစ်တယ်နှုတ်အပြင်စောင့်စည်းခြင်းဟူသည်မှာမှုသာပြောခြင်းဂုံတိုက်ခြင်းဆက်ရည်တိုင်ထွာခြင်းအပြင် အပြင်စကားပြောကြခြင်းဟူသောဝစီဒုစရိုင်လေးပါးကိုရှောင်ရှားပြည်လျင်အကျိုးရှိသောတရားများကိုပြည့်ပြည့်ချိုးသားစွာပြောဆိုခြင်းဖြစ်တယ်။ နော်မင်းနဲ့စသောခိုးသူနဲ့စသောနိမက်ဖို့နိဗ္ဗာန်ဖီလာစကားများကို မပြောကြပဲအကျိုးရှိသောစကား10မျိုးကိုဒါပြောဆိုတယ်နော်အဲ့ဒီစကား10မျိုးကဘာလဲအလိုနှဲခြင်းတဲ့နော်အလိုနှဲခြင်းနဲ့စတဲ့စကားတွေပဲပြောတယ်ရောင်ရဲခြင်းနဲ့စတဲ့စကားတွေပဲပြောတယ်ကင်းစိတ်ခြင်းနဲ့လူတော့နဲ့အယောတွင်မနေခြင်းဝီရိယကိုအားထုတ်ခြင်းသီလအကြောင်းတမာတိ အကြောင်းပညာအကြောင်းအရဟတဘောအကြောင်းဝိမု ക്തി အကြောင်း အရဟပတဘောကိုပြန်လဲသုံးသပ်နိုင်သောပစ္စဝကနာဉာဏ်တတိပဋ္ဌံသမပဋ္ဌံအိဋ္ဌိပဣန္ဒြေဘောဘုဇင်မက်ဖို့နိဗ္ဗာန်တို့နဲ့စသောစကားများသည်တဲ့ကောင်းသောစကားတွေပြောတယ်ဆိုတာကအဲ့ဒီလိုအလိုနေခြင်းနဲ့စတ်တာတွေတို့နော်ရောက်ရဲခြင်းနဲ့စတ်တာတွေအေးချမ်းချမ်းနေရတာရဲ့ချမ်းသာမှုတွေနော်အထောက်ချင်းရဲ့ဝီရိယအကြောင်းတွေနော် အဲ့ဒီကနေမှသီလအကြောင်းတမာရီအကြောင်းပညာအကြောင်းတွေအဲ့ဒါမျိုးတွေပြောနေတာမှအဲ့ဒါကောင်းသောစကားပြောခြင်းဖြစ်တယ်တဲ့ဒါတနေ့တနေ့မိမိတို့စကားတွေပြောနေတဲ့အထက်မှာပေါ့နော်အဲ့ဒီဟာကိုဟိုမိမိတို့ကပြောနေတဲ့မဲ့အကြောင်းတွေဖိုးအကြောင်းတွေဇန်အကြောင်းတွေမိမိတို့စွန့်နိုင်သမျှပြောဆိုရင်ဒါကစကားကောင်းမယ်ဟာမင်းအကြောင်းတခိုးအကြောင်းဓမြအကြောင်းဟာလူလောက ဖြစ်ပေါ်လာတဲ့တွေပြောပြောဆိုနေအဲ့ဒါ အာမကောင်းတဲ့စကားပြောဆိုမှုလို့ဒီထဲမှာတော့အဲ့လိုဖွင့်တာပေါ့နော်အဲ့ဒီလိုတဲ့စကားဆွေမျိုးမှာနော်အဘိစာတာဟုသောပါဠိကိုနော်ဒါအလိုနဲ့ကြီးအဲ့ဓာတွေကိုမိမိတို့ပြောဆိုနေရမယ်ဆွေးနွေးနေရမယ်အဲ့ဒီလိုပြောဆိုနေတဲ့ဆွေးနွေးနေတဲ့ပုံကိုမျိုးတွေမှဒါလျင်အဲ့ဒီပုံကိုတွေအရိယာပုံကိုကြီးတွေကဆိုလိုတာကအဲ့ဓာတွေသူကမကောင်းတဲ့ဟာတွေမပြောတော့ဘူးမကောင်းတာတွေအဲတကယ်အရိယာကြီးတွေက အဲ့ဒါတွေအကုန်လက်လျူရှုထားလိုက်တော့တာเนาะဒါကြောင့်မို့အခုလိုမတရားဖို့တရားအကျိုးရှိတဲ့ဇာတ်တွေပဲအမြဲပြောလေရှိတယ်တဲ့เนาะအဲ့ဒီကနေပြီးတော့နိရာတတ္တယနာကတေဒေတာနာနုသောဇတိဝိဝေကဓာတိဖတ်တိသူဖတ်သေးသူဒိဋ္ဌိသူသာနဏိယတိယောကျင်ပုဂ္ဂိုလ်သည်အနာဂတေမလာရောက်သေးသော မဖြစ်သေးသောအနာဂတ်၌နေရာတတ္တိမြည်သောဖြစ်ပါစေဟုညိက ကန့်ညီတွေ့တာတာယာမျောလင်းခြင်းမရှိသည်ဟောဒီဖြစ်၏အတိတံလွန်ငယ်ပြည့်သောအတိတ်တရားကိုဝိဝေကာဓာတိနေဆာဒုက္ခအတ္တမကင်းစိတ်ခြင်းအချင်းချင်းကင်းစိတ်ခြင်းကိုရှုမြင်လေရှိသည်ဟောဒီဖြစ်၏ဒိဋ္ဌိသူစာမှားသောအယူတို့၌၎င်းနာနိယတိမဆွဲဆောင်အဝါအဆွဲအဆောင်မခံရတန်ထောကဲ့သို့သောပုဂ္ဂိုလ်ကိုဥပါဒံတော်တိငြိအေသောပုဂ္ဂိုလ်၍မြူဟိငါဖျားဟောဆို၏ အကျဉ်ဟန်ဒီအနာကကာလ၌ကံ့ညီခြင်းမရှိ အတိတ်ကိုဆွဲ၍ဇိုရင်ပူဆွဲခြင်းမရှိဖတ်သားတို့၌ကင်းဆိုင်ခြင်းကိုရှုလေရှိ၏ဒိဋ္ဌိတို့ဆွဲဆောင်ရမရတော်ပြီထိုယံကိုကိလေသာငြိမ်းအေသူဟူ၍ငါဖျားဆို၏တဲ့အနာဂတ်၌မကံ့ညီဆိုတာစောစောပြောခဲ့ပြီအနာဂတ်ကာလတွေမှာဆိုဟိုလူဖြစ်မယ်နတ်ဖြစ်မယ်အဲဗြဟ္မာဖြစ်မယ်အစရှိတဲ့ဖြင့်အဲ့ဒါတွေမဆွဲလန်းတော့တာ အတိတ်ကိုဆွဲယူမှုလည်းမရှိဘူးဆိုတာကအတိတ်ကရုပ်ရည်တွေအရာတွေပေါ်မှာမဆွဲယူတော့တာအရာကိုဆိုလိုတာနော်ဖတ်တာတို့၌ကိစ္စဒီကိုရှုလေရှိသည်ဟူရ၌စကုတမ္ပတာအဖြစ်အမျိုးမျိုးအဖုံဖုံဖတ်တာတို့ကိုငါဟူသောအတ္တမှ၎င်းငါဟာဟုယူဆွဲသောအတ္တနိယမှ၎င်းအမြတ်တည်းတည်ရှိနေသောသဘောမှ၎င်းဖောက်ပြန်ပြည့်စည်ခြင်းမရှိသောသဘောမှ၎င်းကင်းစိတ်ဥကင်းစိတ်ဤဟုရှုလေရှိ၏တနည်းအားဖြင့် အတိတ်ဖတ်တာအနာဂတ်ဖတ်တာပစ္စုပန်ဖတ်တာတို့မှာကင်းစိတ်အနာဂတ်ဖတ်တာဒီအတိတ်ဖတ်တာတို့မှာကင်းစိတ်ပစ္စုပန်ဖတ်တာဒီအတိတ်နာဂတ်တို့မှာကင်းစိတ်ဟူ၍၎င်းရှုမြင်၏တဏှိအပြင်အာသဝတို့၏အာယုံမဟုတ်သောလောကုတ္တရာဖြစ်ကုန်သောသုံးညတာသဘောနှင့်ဆက်ဆက်ဂုံသောအရိယာတို့၏ဖတ်တာတို့သည်အလုံးစုံသောအကုသိုလ်တရားတို့မှာကင်းစိတ်လေးရှိ၏ဒိဋ္ဌိတို့၌ဆွဲဆောင်၍မရတော့ပြီဟူသည်မှာ62ပါးသောဒိဋ္ဌိတို့ကိုအကျွတ်မဲ့ပယ်ပြီးဖြစ်ပြီနော် 62ပါးသောဒိဋ္ဌိတို့အကျွတ်မဲ့ပဲပြည့်ပြည့်မြေသူကမှထိုဒိဋ္ဌိတို့၌ဆွဲဆောင်၍မရတော့ပြီဒိဋ္ဌိတို့ဖြင့်တသုံးတခုသောဒိဋ္ဌိကိုများအနှစ်သာရရှိသောအဖြစ်လက်ခံယုံကြည်မှုမပြုတော့ပြီထိုကိုထိုသောသောဂုံရင်ကနှင့်ပြည့်စုံသောယဟန်ကိုကိလေသာငြိမ်းအဲသို့ဟု၍ငါဘုရားရှင်ကိုတော်မြတ်ဟောကြားတော်မူခဲ့တယ်တဲ့ဖတ်တာဆိုတာမျက်စိအကြည်ရဲ့အဆင်းရဲ့မြင်သိစိတ်ရဲ့ ၃မျိုးပေါင်းစုံတာကိုဖတ်တာအဲ့ဒီ၃မျိုးပေါင်းပေါင်းစုံတဲ့ဖတ်တာပေါ်မှာအတိတ်ဖတ်တာပေါ်မှာလည်းမမီဘူးအနာဂတ်ပေါ်မှာလည်းမမီဘူးအတိတ်ပေါ်ပစ္စုပန်ပေါ်တဲ့ဖတ်တာလေးပေါ်မှာပဲသူကရှုမှတ်ပြီးတော့အဲ့ဒီကနေမှဖတ်တာကနေမှအခုပြောသလိုတရားတွေကိုသူတို့ဆက်ပြီးတော့မဖြစ်အောင်လို့သူကဖတ်တာရဲ့ကင်းစိတ်ခြင်းကို ရှုလေရှိတယ်ဆိုတာကနော်အဲ့ဒီပေါ်မှာတခါတည်းအတ္တ ဒီဖတ်တာပေါင်းစုံမှုဖတ်တာဟာငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဆိုတာ तू ကပိုင်ပိုင်နိုင်နိုင်ကြီးရှုသွားတာကိုဆိုလိုတာအဲ့လိုရှုသွားတော့ဖတ်တာဘောကနေပြီးတော့အတ္တအတ္တနိယတွေကိုအကုန်လုံးဖြုတ်ပြီးတော့ငါဟာငါဥစ္စာဆိုတဲ့ဆွဲယူထားတဲ့အဲ့ဒီဟာတွေကိုတဲ့အကုန်လုံးပယ်ဖြတ်ပြေးလို့နော်ဟိုဘက်မှာအကုန်လုံးယဟန္တာကြီးဖြစ်သွားလို့ဆိုလိုတာကဒိဋ္ဌိ60နောက်မှာအကုန်လုံးပယ်သွားပြီအဲ့ဒီလိုပုံကောမှသာလေ တကယ်ငြိမ်းအေးတဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်တဲ့နော်ပတိလင်တော်အကုဟကောအပိဟာလုအမေစရီအပကဘောအစေကိုသောဘေသူနေယောဇာနောယုတော်ယောကျင်ပုဂ္ဂိုလ်သည်ပတိလီနောဇာတွန့်ဆုတ်သည်၎င်းဟောသည်ဖြစ်၏အကုဟကောဇာဟန်ဆောင်မပြသည်လေဟောသည်ဖြစ်၏အပိဟာလုဇာမတောင့်တမသားရသည်လေဟောသည်ဖြစ်၏အမေစရီဇာဝန်တော်ခြင်းမရှိသည်လေဟောသည်ဖြစ်၏ အဘာကဝောဇာမကြံကြုတ်သည်လေဟောတိဖြစ်၏အစေကုံဇောဇာဆက်စုပ်ဖွယ်မရှိသည်လေဟောတိဖြစ်၏ဘေသူနေရေဂုံးတိုင်စကားနိုင်တော်ယူတော်စမရှင်သည်လေဟောတိဖြစ်၏တန်ထောကဲ့သို့သောပုဂ္ဂိုလ်ကိုဥပဒံတော်သည်ငြိမ်ဧသောပုဂ္ဂိုလ်ဟု၍ပြုဟောဆို၏အကျဉ်ဟံသည်အကုသောတရားတို့မှတွန်းဆုပ်၏လူအထင်ကြီးအောင်မပြုတ်တတ်အလိုလောဘမရှိ ဝန်တော်ခြင်းမရှိတဲ့ မန်ခထံရဲ့မရှိပညာရှိတို့၏ဆက်စုပ်ပွဲရာအမှုကျင်မျိုးမရှိဂုံတိုင်စကားကိုမစောတတ်ထိုယဟန်ကိုကိလေသာငြိမ်းအဲသူဟု၍ဆိုအပ်၏တဲ့ဒါယဟန်တော်ရဲ့အည်သွေးတွေအကုသိုလ်တရားတို့မှာကင်းတွန့်ဆုပ်၏ဟူသည်မှာငါတိဟုသောမာမာနကိုအမှုထား၍အကုသိုလ်တရားဟူသည်မြကိုပယ်ပြစ်ဖြစ်သောကြောင့်ဖြစ်ပေသည်လူထင်ကြီးအောင်မပြုတ်တတ်ဟူရာ၌လူထင်ကြီးအောင်ပြုတ်ခြင်းတို့ကျမ်းဂန်၌ ကုဟနာဝတ္ထုလို့ခေါ်တယ်တဲ့လူထင်ကြီးအောင်လုပ်တာနော်ပစ္စည်းလေးပါအလှခံခြင်းတိဟုသောကုဟနာဝတ္ထုဣရိယာပုတ်ဟုသောကုဟနာဝတ္ထုအနိက၍ပြောဆိုခြင်းဟုသောကုဟနာဝတ္ထု၃မျိုးနော်ပထမဆုံးကုဏဝတ္ထုဒါယကာတို့နဲ့ယဟန်တပါးပါးကိုပစ္စည်းလေးပါးဖြင့်အလိုရှိသောအခါမိန်ကြားပါရန်လျှောက်ထားတယ်တဲ့အဲ့ဒီအခါမှာယဟန်ကပိုပိုမောမောကြီးရလိုသဖြင့်ယဟန်အဖို့ထိုက်တန်သောသင်္ကန်းဖြင့် အဘယ်သုံးကြမည်နည်းသုတ်တံမှ၎င်းအမိုက်ပုံမှ၎င်းဈေးမှ၎င်းအဝတ်များကိုမိမိကိုယ်တိုင်စုဆောင်းပြီးလျင်တင်ကန်းဖြစ်အောင်ချုပ်၍ဝိယုံခြင်းသည်သာလျင်တင့်လျော်လျှောက်ပိုက်ဟုဆိုကာလှူလာသောတင်ကန်းကိုညင်းပယ်တယ်တဖန်ဆွမ်းဖြင့်ဆွမ်းဟင်းများအပေါ်လူရောက်လာရလင်လက်ယဟန်များဖို့တိုက်တန်သောဆွမ်းဖြင့်အဘဲသုံးကြမင်းနီတလုံးမြင်ကောင်းဖြင့်ယင်းဒီကဆွမ်းကမ်း၍စာခြင်းသည်သာလျင်တင့်လျော်လျောပိုက်ဟုဆိုကာပို့လာသောဆွမ်းကိုပယ်တယ် တဖန်ကြောင့်မြဆောက်ရွယ်လှူတဲ့အခါမှာလည်းယဟန်ဟာအဖို့ထိုက်တန်သောကြောင့်ပြင်အဘယ်သုံးကြမည်နီတက်ပင်ရင်မှာနေရာချင်းကတုတ်တမ်းမှာနေရာချင်းကလွင်တီကောင်မှာနေရာချင်းကတင်လျော်လျောက်ပတ်တယ်လို့เจ้าကိုပြန်ပြီးတော့အလူမခံမှုတဖန်ဆေးဝါးများလှူလာရင်လည်းပဲယဟန်ဟာအဖို့ထိုက်တန်သောဆေးပြင်အဘယ်သုံးကြမည်နွားကျင်ငယ်ရေပုဂ္ဂိုလ်၎င်းရှစ်ရှားသည်ဟု၎င်းဆေးဝါးဖြင့်သုံးဆောင်ခြင်းဖြင့်တင်လျော်လျောက်ပတ်တယ်လို့ဆိုတာလှူတာသောဆေးပစ္စည်းတွေကိုညင်းတယ်ဤသို့ညင်းပြီးတော့ လူထင်ကြီးစဉ်ရအဖို့မထိုက်တန်သောညံဖြင်းသောပစ္စည်းလေးပါးကိုသုံးဆောင်မိဝဲ၏ဤတွင်ဒါယကာများထိုရန်ကိုအထင်ကြီးရတယ်တဲ့ဒါဟန်ဆောင်တာကိုပြောတာနော်သူကသင်္ကန်းလေးကောင်းကောင်းလာလို့တော့အော်အဲ့ဒီသင်္ကန်းတဲ့ပတ်တကူဆောင်တာကောင်းပါတယ်အဲ့ဒီသင်္ကန်းမသုံးညင်ပါဘူးတခါတည်းဆွမ်းကောင်းကောင်းလှူတော့လေဩအဲ့ဒီဆွမ်းမျိုးတွေမစားပါဘူးဘုန်းကြီးအဲ့ဒါတွေအကောင်းစားဘာလို့မှလဲဩကြောင်းကောင်းကောင်းလှူတော့လေဩတစ်တွေပြင်းနေတာပိုကောင်းပါတယ်သူက တကယ်တော့မဟုတ်ဘူးသူကတိတက်ပေါ်များများရခြင်းလို့ဟန်ဆောင်တာကိုဆိုလိုတာနော်အဲ့ဒါမျိုးဟန်ဆောင်တာတွေမြင့်မြတ်တဲ့ယဟန်တွေမှာမရှိတော့ဘူးတဲ့နော်အဲ့ဒီလိုလူထင်ကြီးအောင်တမင်တကာကြိုးစားခဲ့တဲ့ယဟန်ကအကွက်ဆိုင်လာပြီဒါရကတော့သုံးမျိုးသောကုဏဝုဒ္ဓမျက်မှောက်ထင်ရှားဖြစ်ပြီနော်အဲ့ဒီလို ဖြစ်ပြီဆိုတဲ့အခါကျမှအဲ့ဒါကိုတခါတဲ့လူတွေကပိုးပိုးသူ့ပေါ်ထင်ကြီးလာတဲ့ဟာဒီပုဂ္ဂိုလ်ကဒလိုကျင့်လာတဲ့ဒီပုဂ္ဂိုလ်ကဒလိုလောက်တာတဲ့ဆိုမှပိုးပိုးထင်ကြီးလာတဲ့ ခါကျမှအဲ့မှာ तू ကအဲ့ဒါကိုတွေ့တာခြင်းလို့နည်းနည်းလေးလှူတဲ့ဟာတွေကိုတခါတည်းဟန်ဆောင်ကြတာကိုဆိုလိုတာပါနော်အဲ့ဒါမျိုးဣရိယာပုကိုဏဝတ္ထုကဤတော်ဒီသာသနာမှာအချို့သောယဟန်သည်အချီးမွမ်းခံလို့တွင်သွားခြင်းရခြင်းထိုင်ခြင်းလျှောင်းပြုရနှင့်တမာရီရရှိပြည့်သောတရားရှင်နဲ့ဒူအောင်ဟန်ဆောင်တာပြုတယ်တဲ့နော်တချို့တလေကတခါတဲ့ကိုယ့်အကိုနေတော့ ဖြစ်တယ်လို့နေပြီးတော့တခါတဲ့လူရှိကြတော့မကြွခြင်းသလိုလိုကြွခြင်းသလိုမလှမ်းခြင်းသလိုလှမ်းခြင်းသလိုနဲ့အဲတချို့တလေအဲကြားဟုတ်တယ်တခါတဲ့မှာအဲဘုန်းကြီးတစ်ပါးလမ်းလျှောက်တဲ့နေရာလေးမှာ အောက်ကလိုက်ကာလေးကလှထားတဲ့ဒကာဒကမတွေကအဲ့ဒီမှာသူ့ခြေတော်လှမ်းတာလေးကိုသွားသွားပြီးပူသွားရတယ်ဆိုပဲပူသွားရတယ်ဆိုပဲသူကအာဆရာတော်အမှ သေညာနဲ့အမှတ်နဲ့သူကအမှတ်နဲ့အမှတ်နဲ့သူကနေတာနောက်ဟောအတွဲရဲ့သိတဲ့ကိုတော်ကပြောတယ်အာတဲ့အဲ့ဒီမှာတော့ခြေလှမ်းကြီးနဲ့အမှတ်နဲ့လုံတာအတွင်းနဲ့ကျတော့တီဝီနဲ့ဘောလုံးဝထိုင်ကြီးနေတဲ့တော့အဲ့ဒါမျိုးကဒါဟန်ဆောင်တဲ့အလုပ်တွေကိုသူကဆိုလိုတာနော်အဲ့ဒါမျိုးတွေမလုပ်ရဘူးတဲ့နော်ဣရိယာပုတ်တွေကိုလူချေသူချေရောက်တဲ့အခါကျမှခြေလှမ်းလေးတွေကိုအဲ့လိုလေးတွေလှမ်းပြီးလူထင်ကြည့်အောင်လုပ်တဲ့ဟာတွေပြောတာနော် အဲ့ဒါမျိုးတွေလည်းမလုပ်ရဘူးအနိကပြောဆိုခြင်းကုအနာဝတ္ထုဆိုတာကဤသာသနာမှာကျော်သောယန္တိအချီးမွမ်းခံလို့လာသည်ဖြင့်အရိယာတို့၏တရားနှင့်ဆက်သောစကားကိုပြောတယ်ဤကဲ့သို့သင်္ကန်းကိုဝေယုံသည်ယန္တိတကောကြည်သောယဟံပေတိဟုမိမိဝေယုံထားသောသင်္ကန်း၏အယောင်သွေးနှင့်အမျိုးအစားကိုညွှန်ပြ၍ရေလာမြောက်မေပြောတယ်တဲ့ကိုထားတဲ့သင်္ကန်းကိုအညိုရံဝတ်ရင်လည်းဟာဒီလိုအညိုရံဝတ်တဲ့ဘုန်းကြီးကမှတကယ်ကိုဘုန်းကြီးတာ तू ကတကောကြီးတဲ့ဘုန်းကြီး အာဟိုကအဝါရောင် तू ကဝတ်ထားရင်လဲဟာလို့အယောင်မျိုးဝတ်ထားတဲ့ဘုံမျိုးကဘုံကြီးတာအစကြည့်တဲ့ဖြစ်တခါတည်းတော်ဝိုက်တော်ဝိုက်ပြီးတော့တဲ့အယောင်သွေးအမျိုးမျိုးနဲ့ကိုယ့်ကိုသူများအထင်ကြီးလာအောင်လုပ်တာနော်အဲ့ဒီဟာမျိုးတွေလုပ်တဲ့ဟာတွေကိုလည်းပဲနော်အဲ့ဒါတွေဒါတွေကို မလုပ်ရဘူးတဲ့အကျင့်မဲ့ချုံလိုက်တော့မယ်နော်အများကြီးပြောထားလို့နော်အလိုလောဘမရှိဝေရနာအာယုံ6ပါးတရားများပဝန်းကျင်အတိုင်းဝမ်းများပစ္စည်းအသုံးဆောင်များ ဘုံဘဝအမျိုးမျိုးတွင်ဘာတစ်ခုမျိုးမြအလိုလောဘမရှိတော့ခြင်းတဲ့နော်အလိုလောဘမရှိဘူးဆိုတာကအာယုံ6ပါးတွေမှာနော်မျက်စိရမြင်ရင်လဲလောဘမရှိတော့ဘူးဒေါသနော်ပတ်ဝန်းကျင်အတိုင်းဝိုင်းမှာနောက်ပြီးတော့အသုံးဆောင်ပစ္စည်းနော်အဲ့ဒါမျိုးနဲ့ပတ်သက်ဘာတစ်ခုမှယဟန္တာပုဂ္ဂိုလ်ဆိုဝန်တိုခြင်းဆိုတာမရှိတော့ဘူးတွန့်တိုခြင်းဆိုတာမရှိတော့ဘူးတဲ့နော် ဘာလို့လဲဝန်တော်ခြင်းမရှိဝေရနိုင်မိမိကြောင်းကံတိုက်တာနိုင်သူတစ်ပါးမနေစေလိုခြင်းနဲ့ကိုယ့်ရဲ့ကြောင်းနေကံတွေကိုသူတစ်ပါးတွေမနေလိုဘူးမိမိဒါယကဒါယကမာမြကအခြားပုဂ္ဂိုလ်ကိုမကိုးကွယ်မစိတ်ကစေလိုခြင်းနဲ့ကိုယ့်ရဲ့တရားဓမ္မတွေကိုသူများစီသွားပြီးတော့စိတ်ကတော်မယ်ကိုးကွယ်တော့မယ်ဆိုတချို့တလေဘုန်းကြီးတွေတခါတည်းကိုပူးလောင်နေတာနော်အဲ့ဒါမျိုးပုဂ္ဂိုလ်ကဘယ်တော့မှမငြိမ်းချမ်းဘူးတဲ့ဒီကြောင့်မို့အရိယာပုဂ္ဂိုလ်ကြီးတွေဟာ ဘဲသွားသွားဘဲကိုးကွယ်ကိုးကွယ်အရိယာပုဂ္ဂိုလ်ဘာမှဖြစ်ဘူးသူကသူကြိုက်တဲ့ဒီသွားကြိုက်တဲ့ဒီကိုးကွယ်နော်အဲ့ဒီမှာမိမိလတ်လာပါကို သူတစ်ပါးအားမျှဝေ၍မပေးလိုခြင်းတဲ့ပုထုတဲ့ပုဂ္ဂိုလ်တွေကကိုရတဲ့လတ်လာပါကိုသူများရမှသိကြောက်တယ်အရိယာပုဂ္ဂိုလ်ကြီးတွေအဲ့ဒါမရှိဘူးသူတစ်ပါးအားမိမိကတော့ဂုံတဲ့မကြော်သောစေလိုခြင်းကိုကတော့နာမည်ကြီးညင်လိုက်တာသူတစ်ပါးနာမည်ကြီးမှကြတော့အယံကိုစိုးရိမ်ပြီးတော့တခြားလူတွေကိုတခါတည်း နာမည်မပြတ်ပြတ်အောင်လိုက်လောက်တာအဲ့ဒါပုထုဇဉ်တဲ့အရိယာပုဂ္ဂိုလ်ဘယ်တော့မှမရှိဘူးတဲ့နော်ကိုကနာမည်ကြီးနေလို့သူတစ်ပါးနာမည်ကြီးကြိုက်တဲ့လောက်ကြီးအရိယာပုဂ္ဂိုလ်ရဲ့စိတ်ကတည်ငြိမ်တယ်နော်အဲ့ဒါကြောင့်သူတစ်ပါးမိမိကတော့ဂုံတဲ့မကြော်သောစေလိုခြင်းတဲ့အဲ့ဒါကပုထုဇဉ်မိမိတက်ကြွထားသောကြံ့ငံစာပေကိုသူတစ်ပါးမတွက်မတက်ကြွစေလိုခြင်းအာငါစာတတ်တယ်ဒီလူတော့ဒီပုဂ္ဂိုလ်တော့အများကြီးပြောလို့မဖြစ်ဘူးငါခြေတော်မှီသွားလိမ့်မယ် ငါနေရာလိုက်ပြီးတိုက်လိုက်မယ်ဆိုပြီးတော့ तू ကတွန့်တိုတာအဲ့ဒါမျိုးလည်းမရှိဘူးတဲ့နော်ကျန်ကန်စားဘက်ကိုသူတို့ကမတက်ကျွမ်းစေလိုတာမရှိဘူးတဲ့အဲ့ဒါဝန်တော်ချင်း၅မျိုးအဲ့ဒါပုဂ္ဂိုလ်ယဟန္တာပုဂ္ဂိုလ်ကဤသို့သောဝန်တော်ချင်းကင်းရှင်းနေရတယ်ယဟန္တာယဟန္တာဆိုတာအဲ့ဒီဝန်တော်ချင်းနေဘာမှကိုမရှိတဲ့ပုဂ္ဂိုလ်မှာယဟန္တာလို့ခေါ်တာတဲ့မန်ခတ်ထန်ခြင်းဟူရ၌ကိုယ်ဖြင့်မန်ခတ်ထန်ခြင်းနှုတ်ဖြင့်မန်ခတ်ထန်ခြင်းစိတ်ဖြင့်မန်ခတ်ထန်ခြင်းဟူ သုံးမျိုးကိုဖြစ်မှန်ခတ်ထာညက်သည်တန်ခအစည်းဝေးယဟမြပေါင်းစုံမိအားဆွမ်းစားစရာရေချိုးအိမ်ရေချိုးစိတ်ရွာတွင်အဝင်းထွက်နေသည်တို့မှဖြစ်ပွားတတ်တယ်။တန်ခအစည်းဝေးဖြစ်ပွားလာမွန်ဤသာသနာချိုးသောယဟန်သည်မယောသေးသောစိတ်တဘောဖြင့်မထေကြီးပုဂ္ဂိုလ်များကိုတိုးဝှေ့၍ရက်တယ်တိုးဝှေ့၍ထိုင်နေရှေ့မှရက်၍ရှေ့မှထိုင်၏မြင်သောနေရာမှာထိုင်၏ခေါင်းမီးချုံလျက်ထိုင်၏ရက်လျက်စကားပြော၏ လက်ယုံကိုမြောက်လေစကားပြောယဟမြပေါင်းစုံမြာဆွမ်းစားစရာတို့၌ဤတို့ပင်ဖြစ်တတ်၏တဲ့ရေချိုးအိမ်၌ဖြစ်တတ်တဲ့ပုံများကအချက်ရမြကိုမပန်ကြပဲအရန်များကမတိုက်တွန်းမှရင်ွေးကြိုးတော်မိဖို့ထဲသို့ထင်းများထဲခြင်းတကားပိတ်ခြင်းတို့အဲ့ဒါတွေဖြစ်လာတယ်တဲ့နော်ဒါတွေကတော့ကဲထားလိုက်ပါတော့ဦးဇင်းတို့နည်းနည်းကြော်လိုက်တော့မယ်နော်နှုတ်အဖြစ်မန်ခတ်ထံခြင်းမှာတန်ခါအစည်းဝေးယဟမြပေါင်းစုံရာမှာ ရွာထဲသို့ဝင်နေခြင်းမှာနှုတ်တွေကြမ်းတာကိုဆိုလာအဲ့ဒါမျိုးလဲယဟနာပုဂ္ဂိုလ်တွေကမရှိဘူးစိတ်အားဖြင့်မန်ခက်ထမ်းခြင်းနော်အဲ့ဒါလည်းမရှိဘူးငါတော့ဘယ်မျိုးဘယ်အနွယ်အနေမှာငါသင်္ကန်းဝတ်လာတယ်ဆိုပြီးတော့အဲ့ဒါမျိုးတွေလဲမရှိတော့ဘူးတဲ့နော်လာဘကမြာနာဒိဋ္ဌတိအလာဘေသနဂုပတိ အဝိရောဓသာတနာယရတေသူနာနုကိစ္စတိယောကျင်ယံဒီလာဘကမြလတ်လာဘကို အလိုရှိသဖြင့်နတိကတိကျင့်သည်မဟုတ်အလာဘေစာမရခြင်းကြောင့်လည်းနဂောပတိအမျက်မထွက်အဝိရောဓသာထောထောအာယုံထောထောပုဂ္ဂိုလ်နှင့်မဆန့်ကျင်တတ်စိတ်မဆောတတ်သည်လီဟောတိဖြစ်၏တဏယတဏဖြင့်ရတေသူအယသာတို့၌နာအနုကိစ္စတိမမေမောက်မဆွဲလန်း အကျဉ်ဟန်သည်ကာမဂုဏ်၅ပါး၌ယုံစည်ခြင်းမရှိမန်ထောင်လွှားခြင်း၌မရှိနုညံပြပြတဲ့သုံးမျိုးသောဉာဏ်ပညာရှိသူတော်ဘာဤစကားကိုမယုံကြည်တတ်မှတ်မှုကင်းနေတဲ့ပုဂ္ဂိုလ်မဟုတ်တော့ထိုယံကိုကိလေသာငြိမ်းအဲသူဟု၍ဆိုဤကာမဂုဏ်အာယုံ၅ပါးဆိုတာ လူရောနဘာလိုခြင်းတတ်မဲ့လွန်ကြတယ်နော်ကာမဂုဏ်အာယုန်နေဆိုတာနော်အဲ့ဒါကြောင့်မို့ ပါဠိတော်၌တာတိယလို့အမည်တတ်ထားတယ်ယဟနာပုဂ္ဂိုလ်မကတာတိယမြည်သောကာမဂုဏ်၅ပါးတို့၌တာယာတတ်မဲ့မှုကိုပဲပြည့်ဖြူ၍ယောစီမှုမရှိတော့ပြီးမန်ထောင်လွှားခြင်းဟူရာ၌အဲသောတော်ပြောခဲ့တယ်နော်အဲ့ဒီမန်နေမာနတွေအဲ့ဒါတွေလည်းဘာမှမရှိတော့ဘူးကိုကိုကိုချီးမွမ်းခြင်းသူတစ်ပါးကိုနှုတ်ရှုတ်ချခြင်းအပြင်နှစ်ပါးငါမြတ်သည်ဟုသည်ငါယုံနိုင်သည်ဟုသောအပြင်သုံးပါး လိုက်ရခြင်းအချွေရာများခြင်းကြောင့်ချီးမွမ်းခံရခြင်းကြောင့်ချမ်းသာခြင်းကြောင့်ဆိုပြီးအဲ့ဒီ၄ပါးနှစ်သက်ဖွယ်ကောင်းသောရူပါယုံကိုငါရဤစသူဖြင့်၅ပါးမျက်စိကောင်းခြင်းနားကောင်းခြင်းနှာခေါင်းကောင်းခြင်းရှားကောင်းခြင်းကိုယ်ကာယကောင်းခြင်းစိတ်ကောင်းခြင်းဖြင့်၆ပါးသာမန်သာမန်မံမှုခြင်းပေါ်ရမံမှုခြင်းအတိုင်းထက်အလွန်မံမှုခြင်းစိတ်ဓာတ်ကြခြင်းစိတ်ဓာတ်ကြွားခြင်းငါဖြစ်ဟုထင်မှတ်ခြင်းမှားယွင်းသောမံမှုခြင်းအဖြစ်ခုနှစ်ပါးတဲ့နော် လက်ရ၍စိတ်တက်ကြွတာတွေလက်မရ၍စိတ်တက်ကြတာတွေအချွေရန်ပေါ်၍စိတ်တက်ကြွခြင်းအချွေရန်မရှိ၍စိတ်တက်ကြခြင်းအချီးမွမ်းခံရ၍စိတ်တက်ကြွခြင်းအကဲရခံရ၍စိတ်တက်ကြခြင်းချမ်းသာ၍စိတ်တက်ကြခြင်းဆင်းရဲ၍စိတ်တက်ကြခြင်းရှိပါအဲ့ဒါတွေဆိုလိုတာတော့ဘာတစ်ခုမှကိုအဲ့ဒီယဟနာပုဂ္ဂိုလ်ကမရှိတော့ဘူးတဲ့နော်ယဟနာပုဂ္ဂိုလ်ရဲ့တန်တမှာနော်အဲ့ဒါတွေမရှိတော့ဘူးတဲ့ ဥပခကောတရာတတောနာလောကေမညတိတမနာဝိသေတိနာနိစယောတတနောတဏိဥတရာယောကျင်ယတိတရာခခတိန်တတောအမတ်ယတိတတိနှင့်ပြည့်စုံသည်ဖြစ်၍လောကေလောကနှင့်အတ္တနာမိမိကိုယ်ကိုတမန်သူတစ်ပါးနှင့်တူသည်ဟု၍၎င်းနာမညတိမထေမဝိသေတိသူတစ်ပါးထက်ထိုသည်ဟု၍လည်းနာမညတိမထေမနေစေယောသူတစ်ပါးထက်အောက်ကြသည်နိုင်သည်ညံသည်ဟု၍လည်းနာမညတိမထေမ တတ္တထိုပုဂ္ဂိုလ်အားဥတ္တရာတန်တန်တန်တရာ၌စေပင်ကြီးထွားပွားများစေတတ်သောကိလေသာတရားတို့သည်နောတံတိမရှိကုန်တံထိုကဲ့သို့သောပုဂ္ဂိုလ်ကိုဥပါဒံတတိငြိမ်းဧသောအဘုခတိငြိမ်းဧသောပုဂ္ဂိုလ်၍အဟံငါဖျားသည်ပြု၏ဟောဆို၏အကျေယံဒီလာရလောရစာပေကြံခံသိင်းနည်းနည်းကာထာဒီမှားနေလို့တရား အကျဉ်ယံသည်လက်ရလို၍စာပေကျမ်းဂန်ကိုသိရင်ဒုတင်ဆောက်တည်ခြင်းမပြုမရခြင်းကြောင့်အမျက်မထွက်အလိုတနာကြောင့်အမျက်မထွက်အယသာ၌မံမောခြင်းမရှိထိုယံကိုကိလေသာငြိမ်းအဲသူဟု၍ငါဖျားဆို၏လက်ရလို၍စာပေကျမ်းဂန်သိယူခြင်းတဲ့တချို့သောယဟန်နေရနော်အဲ့ဒီမှာလက်လာပါတွေလိုခြင်းလို့တခါတည်းစာပေတွေကိုသင်ကြတယ်အဲ့ဒါမျိုးတွေလည်းမလုပ်ဘူးတဲ့နော် အကျော်တော်ယဟန်ကပစ္စည်းလေးပါဒုတင်ဆောင်းတယ်ပုဂ္ဂိုလ်အားကြပြီးတော့ဒုတင်နဲ့ဆောက်တည်တယ်ဘာကြောင့်ဆောက်တည်တာလဲလတ်လာဘာကိုလိုချင်လို့နော်အဲ့ဒါမျိုးတွေကိုလည်းမလုပ်ပါဘူးတဲ့လက်မရခြင်းကြောင့်လည်းအမျက်မထွက်ဘူးတဲ့ယဟနာပုဂ္ဂိုလ်ကလက်ရသည်ဖြစ်တယ်မရသည်ဖြစ်တယ်နော်အဲ့ဒီမှာကြောင်းတိုက်တာ အတိုင်းဝိုင်းချမ်းသာတဲ့စီစိန်နဲ့ဥစ္စာရှိရှိမရှိရှိရှိယဟနာပုဂ္ဂိုလ်ကြီးဘာမှကုန်ဖြစ်ဘူးတဲ့နော်အရာသာတို့မှာမမောတာတွေ့တာတာအဲ့ဒါတွေလည်းဘာတစ်ခုမှမရှိဘူး ဘူးတဲ့နော်အဲ့ဒါကြောင့်မို့အကုန်လုံးအဲ့ဒီဟာတွေကင်းနေလို့အဲ့ဒီပုံကိုကို ချမ်းသာတဲ့ပုံကိုတဲ့နော်ယတနေတိယနာနတ္တိညတဝဓမ္မံအနိတိတော ဘဝယဝိဘဝယဝဒနာယတနာဝိသတိယတအကျင်ပုဂ္ဂိုလ်အားနေတယာနာတနာဒိဋ္ဌိတုသောမိယာတို့သည်နတ္တိမရှိကုန်ဓမ္မံယုတ်နဓမ္မသင်္ခါရတရားတို့ကိုညတ်တော်သိ၍အနိတ္တရတသုံးတခုကိုမြမမိတွေ့သည်ဟောတိဖြစ်၏ယတအကျင်ယနာပုဂ္ဂိုလ်အားဘဝယဝဘဝဒိဋ္ဌိတတ္တရာဒိဋ္ဌိအာဖြင့်ဖြစ်စေဝါအဖမံဖြစ်ရန်အတွက်ဖြစ်သောဝိဘဝယဝဘဝဒိဋ္ဌိဥစေရဒိဋ္ဌိအတွက်ဖြစ်စေ တဏှာတမနှစ်သက်မှုတဏှာတိနဝိတတိမရှိတော့ပေအကျဉ်းယံဒီဥပက္ခရှုတာဤအမြတ်သရေတတိကောင်းဤသူတော်ဘာနှင့်တူတူဟု၍မမြင်တဲ့နော်ဒါဟောဒီဟောဒီကာထာနဲ့ဖြစ်နေတာဦးဇင်းဒီကာထာနဲ့လည်းပြန်ပြီးရှင်းလိုက်မယ်သူနံပါတ်တွေတိုက်တာမှားနေလို့အကျဉ်းယံဒီ ဥပက္ခရှုတာရဲ့အမြတ်တဲ့တတ္တိကောက်ဤလူပေါင်းနဲ့ဤသူနှင့်တိုးတိုးဟု၍မမမှုတဲ့နော်ဤသူထက်ငါသာဤဟု၍မမမှုဤသူအောင်ငါယုတ်နေအိမ်ဟု၍မမမှုထိုပုဂ္ဂိုလ်အားထိုထပ်စွာသောကိလေသာတော်မရှိကုန်ထိုယဟန်ကိုကိလေသာငြိမ်းအေသူ၍ဆို၏ဥပက္ခရှုခြင်းဟူမှာ၆ပါးသောအင်္ဂါတို့နှင့်ပြည့်သောဥပက္ခရှုခြင်းဖြစ်၏ အမြဲတစေတတိကောင်းတယ်ဟူတိမာကာယ ानु ဘဒနာဝေဒနာ ानु ဘဒနာစိတ်ဓာ ानु ဘဒနာဓမ္မ ानु ဘဒနာတိဟူသောတတိပဌာန်တရားလေးပါးကိုအမျက်မပြတ်အထက်ထကာကပွားများနေခြင်းဖြစ်တယ်တတိကောင်းတယ်ဆိုတာကာယ ानु ဘဒနာစိတ်ဓာဝေဒနာဓမ္မတစ်ခုကိုအမျက်မပြတ်ပွားနေရတာအဲ့ဒါလိုပုဂ္ဂိုလ်တတိကောင်းတယ်လို့ပြောတာတဲ့နော်အကျဉ်းညာအားနော်အဲ့ဒီမှာမမှုခြင်းနေလည်းမရှိဘူးတဲ့နော် ထူထသောကိလေသာတို့ဟူသည်မှာယာဂာဒေါသမောဟမာနာဒိဋ္ဌိဝိသိကိသနေကံဟု၍ခန္ဓာမျိုးသောထူထခြင်းတို့ဖြစ်တယ်တဲ့ယာဂာလည်းမထူပြောဘူးဒေါသလည်းမထူပြောဘူးမောဟလည်းမထူပြောတဲ့ပုံကိုမျိုးဆိုလိုတာနော်အဲ့ဒီလိုပုံကိုမျိုးကိုနော်ဥပက္ခရှုခြင်းနဲ့စဉ်သောအင်္ဂါနဲ့ပြည့်စုံသောယဟန်ကိုကိလေသာငြိမ်းအေးတဲ့ပုဂ္ဂိုလ်လို့ခေါ်တယ်တဲ့အကျဉ်းညာမိတွဲတတ်သောတရားမရှိတရားသဘောကိုသိ၍မမိတွဲတော့ပေ အကျဉ်းယဟဘဝဆက်ချင်းကလည်းကောင်ဘဝပြချင်းကလည်းကောင်အလိုတနာမရှိတော့ပေထိုယဟံကိုကိလေသာငြိမ်ဧသူဟု၍ငါဖျားဆို၏တဲ့နော်မိတွေ့တာသောတရားနဲ့မိတွေ့ခြင်းတို့မှာတဏှာဒိဋ္ဌိတို့ဖြစ်တယ်တဲ့နော်အဲ့ဒီမှာတရားသဘောကိုသိပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးပါးတွေနဲ့တင်ပြီးတော့ရှုနေတယ်အဘဝဆက်ဆက်ကတတ္တရာဒိဋ္ဌိဘဝပြချင်းကဩဇေရာဒိဋ္ဌိဆိုတဲ့အဲ့ဒီဒိဋ္ဌိတွေကိုအကုန်ပယ်ပြီးဖြစ်တဲ့အဲ့ဒီပုဂ္ဂိုလ်မျိုးကို ဘဝကိုငြိမ်းအဲတဲ့ပုဂ္ဂိုလ်လို့မြတ်စွာဘုရားကဟောတယ်တဲ့နော်ယတနေ ධා နနေညတဝဓမ္မအနေတိရောဘဝယဝိဘဝယဝတဏယတနာဝေတတိနော်တတရဒေတိဥစ္စရာဒေတိအဲ့ဒါပြတ်သွားတဲ့ပုဂ္ဂိုလ်ပြောတာနော်ဓမ္မြုံမေဥပါတန်တော်တိကာမေသူအနဘကိနံခန္ဓာတတနာဝေတနိခန္ဓာတတနာဝေတနိအရိသဝိတတိကံ ကာမေတုကာမဂုဏ်တို့နာနပကိနာငဲ့ွယ်တွေ့တာခြင်းမရှိသောတန်ထောစွာခဲ့ပြီသောအကုန်လုံးစုံနဲ့ပြည့်စုံသောယဟန္တာပုဂ္ဂိုလ်ကိုဥပါတံတော်ဒီကိလေသာပူမိငြိမ့်ဧသွီသောသူဟု၍ပြုမိငါဗျာဟောဤတတထောဥပါတန္တမြည်သောယဟန္တာပုဂ္ဂိုလ်အားဂန္ဓာထုံဝတ်တတ်သောတရားတို့သည်နဝိဇ္ဇန်တိမရှိကုန်သောတော်ယဟန္တာပုဂ္ဂိုလ်သည်ဝိတ္တတိကံ ညိကတွေ့တာသာယတာသောတဏကို အတ္တရီကျော်လွန်ခဲ့လေပြီတဲ့နော်တို့ယဟာကန္တာလေးပါတို့မရှိကုန်ထိုယံသည်အရာရာကိုအရာရာသောပြဏ္ဏတာသောတဏကိုကျော်လွန်ခဲ့လေပြီကာမဂုဏ်တို့၌ငြက်ွယ်ခြင်းကင်းပြီးသောယံကိုကိလေသာငြိမ်းအဲသူဟု၍ငါဖျားဆိုခဲ့တယ်တဲ့နော်ကန္တာလေးပါဆိုတာတန်ត្រာမှာမလွတ်အောင်တောက်နှောင်တတ်သောတရားလေးပါကိုထိုတရားတို့မှာ အဘိဇာကာယခန္ဓာပြပါဒကာယခန္ဓာသီလပရပရမတာကာယခန္ဓာဣဒံသစ္စာပိနိဝေဒကာယခန္ဓာထောခန္ဓာ၄ပါးတို့မှာအကုန်လုံးကြောလွားပြီးပြီတန္တရာမိုးမှာအဲ့ဒါမလွတ်အောင်လှုပ်ထားတဲ့ဟာတွေကိုခန္ဓာလို့ခေါ်တာနော်သူတော်ဘာတွေပစ္စည်းကိုရှက်ရှုကြံစင်ခြင်းလိုခြင်းခြင်းဖြစ်၍လောဘတဲ့အဘိဓါဆိုတာလောဘကိုပြောတာပြာပါဒဆိုတာနှိမ့်ဆက်ဖြစ်သည့်တတ်တော်တော်ဘောရှိတဲ့ဒေါသ သီလဗရပရမာသဆိုတာခွဲခြင်းနွားခြင်းစသည်တို့သန္တရာစင်အားကို စင်ကြယ်တယ်လို့ယူဆပြီးတော့လုပ်နေတဲ့အယူဆတွေအဲ့ဒါလဲဒိဋ္ဌိပဲဣဒံသစ္စာပိနိဝေသာဆိုတာမိမိအယူသားလျင်မှန်ကန်ဤကိုတစ်ထက်ကြာဆွဲယူထားသောကြောင့်ဒိဋ္ဌိတစ်မျိုးတဲ့အဲ့ဒါတွေအလုံးကိုယဟန္တာကအဲ့ဒီခန္ဓာ၄ပါးလုံးကို အကုန်လုံးကျော်လွန်ပြီးပြီတဲ့နော်ရူပယုံစတဲ့အာယုံ၆ပါးပေါ်တော့တာ ဒါယကဒါယကမတပိအတိုင်းဝိုင်းကြောင်းကံစသည်တို့ပေါ်၌ပြန့်နှံ့တာသောသဘောကြောင့်တဏှာကိုဝိတ္တတိကလို့ပါဠိမှာခေါ်တယ်တဲ့အဲ့ဒီမှာတဏှာလည်းမရှိတော့ဘူးကာမတို့၌ငဲ့ွက်ခြင်းဟူရာ၌ကာမသည်ဝတ္ထုကာမကိလေသာကာမဟူ၍နှမျိုးရှိတယ်ဝတ္ထုကာမဟူသည်မှာလိုခြင်းနှစ်သက်ဖွယ်ရှိကုန်သောရူပယုံစားတဲ့ကာမဂုဏ်တို့မှာကိလေသာမဖြစ်ထိုအာယုန်တွေကိုလိုခြင်းမမောသောတဏှာသည်ဖြစ်ထိုသောဝတ္ထုကာမကို ပရိညာကိစ္စဖြင့်ပိုင်းခြားပြီးတော့သိတယ်ယဟနာပုဂ္ဂိုလ်ကဝတ္ထုကာမကိလေသာကံဘယ်ကာမမှတွေ့တာတတ်မြတ်မှုမရှိတော့ဘူးတဲ့နော်နတ္တသဗုဒ္ဓဘသောကိတံဟုတ်ထုံသာဝိသတိအတ္တဝါဘိနိဒထဝနတ္တသမိဥပါလပတိတတထောဥပါသန္တမြေသောယဟနာပုဂ္ဂိုလ်အားပုဒ္ဒါစာသာသမီတို့သည်၎င်းပတောစာကျွဲ့နွားစင်မြင်စိတ်သောကြွက်ဝဲစာသာကြွက် အဲကြက်စားသောတက်ရှိပစ္စည်းတတ္တဝါတို့သည်၎င်းခေတ္တံစာလက်သည်၎င်းဝတ်ထုံးစာရာသည်၎င်းနောက်ဝိတ္တိမကြည့်တတမိန်ထောယန္တာပုဂ္ဂိုလ်၌အတ္တဝါပိအတ္တဒိဋ္ဌိကိုလည်းနိရထဝါဩစေတာဒိဋ္ဌိကိုလောနာဥပလပတိမယအဘေယဟနာပုဂ္ဂိုလ်မှာလူဘဝတော့ငါတဲ့နော်သူ့မှာယဟန်ငါသားငါသမီးဆွဲယူခြင်းဆိုတာမရှိတော့ဘူးလူဘဝတော့ငါ သားတွေသမီးတွေရှိခြင်းရှိခဲ့မယ်ဒါပေမဲ့အဲ့ဒီအပေါ်မှာငါသားငါသမီးလို့မဆွဲတော့ဘူးငါစိတ်ငါသုံးငါနွားငါလဲငါရာဆိုပြီးတော့အဲ့ဒီလိုလူဘဝတုန်းကပိုင်ဆိုင်ခဲ့တာတွေအပေါ်မှာလည်းလုံးဝမဆွဲလန်းတော့ဘူးထိုယဟန်ကိုတကယ်အဲ့ဒါငြိမ်းအေးတဲ့ပုဂ္ဂိုလ်လို့ခေါ်တယ်တဲ့နော်ဘလို့ပဲသားတွေသမီးတွေဘာတွေပဲရှိရှိအဲ့ဒါတွေအကုန်လုံးကိုတဏှာဒိဋ္ဌိဖြင့်လုံးဝမှစွက်ကန့်ကန့်ညီပြီးမယူတော့ပါဘူးတဲ့နော်ငါသားငါသမီးလို့ မယူတော့တဲ့ပုဂ္ဂိုလ်ကို တကယ်ငြိမ်းအေးတဲ့ပုဂ္ဂိုလ်ယေနနာဝုဒ္ဓံဗုဒ္ဓသနာထောတမနာပြမနာတန္တသာဗုဒ္ဓကတန္တသမဝါရေတုနေတတိဘုဒ္ဓသနောပညာမေသောအများစုနတ်လူတို့သည်၎င်းအထောထောအပြင်တမနာပြမနာပညာရှိယတေယံပုံနာတို့သည်၎င်းနံထောပုဂ္ဂိုလ်ကိုယေခြင်းရာဂအစရှိသောအပြစ်နာသာအဖြစ်ဝုဇုံတမနေသောသူစိတ်ဆိုးနေသောသူစသဖြင့် စွဲဆွဆွဲပြောဆိုရာ၏ထိုသောဆွဆွဲပြောဆိုနိုင်ကြောင်းဖြစ်သောယာကစားသောအပြစ်အနာစာကိုတတ္တထိုယဟနာပုဂ္ဂိုလ်သည်အပုရခတံရှေးသွားမပြုအပ်တော့ပြီတတ္တမထိုကြောင့်သောထိုယဟနာပုဂ္ဂိုလ်သည်ဝါဒေသူဆွဆွဲပြောဆိုမှုကြောင့်နောဇတိမတုံလှုပ်တော့ပြီတဲ့နော်ထိုယဟန်ကို ပုထုဇဉ်နတ်လူတို့သည်ပရပိုက်နှင့်ပုံနာတို့သည်အကျဉ်းသောအပြစ်ဖြင့်ဆွဆွဲကုန်၏ ထိုဆွဆွဲခြင်းကြောင့်အပြစ်ကိုထိုးရန်သည်ပယ်အပ်ပြီးထို့ကြောင့်ဆွဆွဲသောဇကားများကြောင့်မတုံလှုပ်တော့ပဲယဟနာပုဂ္ဂိုလ်ကြီးကိုဘာတွေနဲ့ပဲသွားပြီးတော့ဆွဆွဲတိုက်ခိုက်လို့နေနေအဲ့ဒီယဟနာပုဂ္ဂိုလ်ကြီးကဘယ်တော့မှမတုံလှုပ်တော့ပါဘူးတဲ့အဲ့ဒါကိုဆိုလိုတာပါနော်ဝိဒကေရောအမေဇရေနာဥဇေသူဝဒတေမုနိ နာသမေတုနာဩမေတုကပ္ပနေတိအကပိယအကျဉ်ယဟန်တိမေမောခြင်းကိမနာလိုခြင်းဝန်တော်ခြင်းမရှိမိမိတည်းအမြင့်မြတ်သောပုဂ္ဂိုလ်တို့၌မိမိနှင့်ညီတူသည်ဟု၍ပုဂ္ဂိုလ်သည်မိမိအောင်နိုင်သောပုဂ္ဂိုလ်မိမိကိုနှိုင်းခြင်းသောပုဂ္ဂိုလ်လိုမဆိုလိုပေတွေ့တော်ကြံစီမှုမပြုသူဖြစ်၍တွေ့တော်ကြံစီခြင်းတို့မချေကပ်ပေတဲ့။နော်ဒီပုဂ္ဂိုလ်ကငါထက်မြင့်တယ်မြတ်တယ်ဟိုဟာဒီဟာဒီယဟန္တာပုဂ္ဂိုလ်မှမရှိတော့ပါဘူးတဲ့ဒီတိုင်းပဲ။ တီးနေတာနော်အဲ့ဒီပုဂ္ဂိုလ်ယတလောကေတကနာတိအတ္တရဇာနာသောသတိဓမ္မေသူဇာနာကေသတိတဝေတံတော်တိဥစ္စတိယတခြင်းဆိုအပ်ခဲ့ပြီသောယန္တာပုဂ္ဂိုလ်အတကံငါဥစ္စာဟုဆိုအပ်သောတိမ္မာသောမိမိဥစ္စာမြည်သည်နတ္တိမရှိတော့ပေအတ္တရဇမရှိခြင်းကြောင့်၎င်းနာသောသတိမဆုတ်ရင်မမှုဆွေးတော်ပေ ဓမ္မေသုစာယုံဓမ္မသင်္ခါရတရားတို့၌လည်းဝါယုံဓမ္မသင်္ခါရတရားတို့ကြောင့်လည်းနာဂေဇတိမရောက်တဲ့မရောက်ထိုက်ရသောမရောက်တော့ပေသာသောထောဆွာကပြည့်သောဂုံအလုံးစုံနဲ့ပြည့်စုံသောယဟန္တာမြတ်ကိုဝေစင်စေတန်တော်ဒီကိလေသာ အပူမီအလုံးစုံငြိမ်းရပြည့်သောပုဂ္ဂိုလ်မြတ်ဟူ၍ဝုဇ္ဇတိခေါ်ဆိုအပ်ပါပေတည်းအကျဉ်းယဟန္တာပုဂ္ဂိုလ်လောက၌မိမိဥစ္စာဘူးဆွဲယူခြင်းမရှိဘူး မရှိတဲ့စိုးရိမ်ညစ်လည်းမရှိဘူးရုပ်တရားနံတရားတွေဖောက်ပြန်ပြစီတဲ့အခါမှာလည်းစိုးရိမ်ညစ်မရှိဘူးအဂတိတရားလည်းနော်ချစ်ချင်းကြောင့်မုံချင်းကြောင့်အဂတိတရားလည်းဘယ်တော့မှအဲ့ဒါလိုက်စားတာမရှိဘူးအဲ့ဒီလိုပုဂ္ဂိုလ်ကိုတက်ကငြိမ်အတဲ့ယဟန္တာပုဂ္ဂိုလ်လို့ခေါ်ပါတယ်တဲ့နော်ယဟန္တာပုဂ္ဂိုလ်ခန္ဓာ၅ပါးတဲ့ယုံနံတရားတွေပေါ်မှာငါကိုငါဟာလို့ဘာတစ်ခုမှအစွဲလည်းမရှိတော့ဘူး တဲ့အဂတိတရားတွေဘာတစ်ခုမှမလိုက်စားတော့လို့အဲ့ဒီပုဂ္ဂိုလ်ကိုငြိမ်းအေးတဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်တဲ့ကဲနောက်ထပ်ကလဟဝိဟာရသုတ်ဦးဇင်းတို့ဆက်သွားမယ်ဘုဒ္ဓဘဟုဒကလဝိဝါဒပရိဒေဝသောကသမေစရသမာနာတိမာနာသာဘေသူနာသာကုဒ္ဓဘူရာဒေတရင်ကအပြူဟိဦးဇင်းအနက်ပေးကိုနည်းနည်းကြော်လိုက်တော့မယ်အချိန်ကအရန်သိမလောက်တော့ဖြစ်နေလားဘာသာပြန်နဲ့ပဲနည်းနည်းရှင်းရှင်းသွားလိုက် နေမိတာကိုသာရှင်တော်မြတ်ဖျားယံဖြစ်ချင်းတို့ဒီ၎င်းညင်းကုန်ညင်းတို့ဒီ၎င်းဝန်တော်ခြင်းနှင့်တကွငိုကြွယ်ခြင်းစိုးရိမ်ပူဆွေးခြင်းတို့ဒီ၎င်းဂုံတိုက်ခြင်းနှင့်တကွမှန်မှုခြင်းအလွန်မှန်မှုခြင်းတို့ဒီ၎င်းချစ်ရသောဝတ္ထုကြောင့်ဖြစ်ပေါ်လာရအကုန်ဤယံဖြစ်ခြင်းတို့ဒီ၎င်းညင်းကုန်ခြင်းတို့ဒီ၎င်းဝန်တော်ခြင်းတို့နှင့်ရှင်ကုန်ဤညင်းကုန်မှုတို့ကိုဖြစ်ပေါ်လာသောကြောင့်ဂုံတိုက်ခြင်းတို့လည်းဖြစ်ပေါ်လာကြကုန်ဤယံဖြစ်ခြင်းညင်းကုန်ခြင်းအဲ့ဓာတွေ ဖြစ်ပေါ်လာကြတယ်တနည်းအားဖြင့်ညင်ခုံညင်မှာရံပြချင်းမှာအစာအစာပြိုးတယ်လောက၌စစ်ပွဲကြီးတွေဖြစ်တယ်ရံပွဲများဖြစ်ပွားနေတဲ့ညင်ခုံမှုကိုအစာပြုတ်ပြီးမှအဲ့ဒီမှာစစ်တွေဘာတွေဖြစ်ကြတာနော်အဲ့ဒါမျိုးတွေစစ်ပွဲကြီးတွေဖြစ်ရတယ်ငိုကြွေးခြင်းဟိုမှာဆွေမျိုးတွေပျက်စီးခြင်းစိစိဥစ္စာပျက်စီးခြင်းအနာရောဂါရ၍ပျက်စီးခြင်းသီလဤပျက်စီးခြင်းအယူမှား၍ပျက်စီးခြင်းတဘာသောပျက်စီးခြင်းတွေအဲ့ဒီဟာမျိုးတွေစိုးရိမ်ခြင်း ဆိုဒီမှာအတွင်မှာလှိုက်၍လှိုက်၍ပူလောင်နေတယ်ညောင်ဆူး၍နေတဲ့ကဲ့သို့စိတ်ထဲမှာအခံရခက်နေတယ်နော်အဲ့ဆိုရင်ရင်အထက်ပါအကြောင်းများကြောင့်ဖြစ်တယ်ဝန်တော်ခြင်းဆိုသမားမိမိရရှိထားတဲ့ပစ္စည်းဥစ္စာအချိန်ဝါနဲ့ဓာတ်ပညာများကို သူတစ်ပါးကမပေးစေလိုသောသဘောတဲ့ဝန်တော်တာကိုယ်ဒီမှာရှိတဲ့အတတ်ပညာဥစ္စာစည်းတင်ဘာတစ်ခုမှသူများမပေးခြင်းဘူးတဲ့နော်တောင်းရမည်သူများကိုမြင်လျင်မျက်စီထဲမှာ အမိုက်ဝဲငါ အာရှုံသွားတဲ့ကဲ့သို့တွန့်တော်နှုတ်ဆက်တွန့်တော်ဆုံးနေသောစိတ်တွေဖြစ်သွားတယ်သူတော်ဘာများလားလူခံတော့မယ်ဆိုရင်အဲ့ဒီဝန်တိုတဲ့စိတ်ကတခါတည်းကိုတွန့်တွန်သွားတာသူကမပေးခြင်းလို့เนาะအဲ့ဒါဝန်တိုခြင်းအဲ့ဒါတွေမရှိဘူးချီရတော်ဝတ္ထုတမိတမဲ့တတဝသင်္ခါရနှစ်ပါးရဲ့အပေါ်မှာနော်အရိဟာရဲ့အပေါ်မှာတွေ့တာချင်းတတ်မဲ့ခြင်းတွေမရှိတော့ဘူးသင်္ခါရဟူသည်အလိုရှိရတောင်းတတော်ရူပါယုံစတဲ့အာယုံ၅ပါးသင်္ခါရတရားတွေချီရတော်ဝတ္ထု အဲ့ဓာတွေရဲ့အပေါ်မှာမရှိဘူးညင်ခုံညင်းလည်းမရှိတော့ဘူးเนาะအဲ့ဒီလိုပုံကောမျိုးကိုမှတကယ်အခုပြောသလိုပဲအဲ့ဒီလိုပုံကောမျိုးဒီเนาะဘလို့ပုံကောမျိုးလဲဟောကြားပေးပါအဘယ်အကြောင်းကြောင့်ဖြစ်ပါသနည်းတဲ့ကုတော်ဘုရားအဘယ်အကြောင်းကြောင့်ဖြစ်ပါသနည်းအေးရဲ့ဤအင်္ဂံတောင်းမှန်ပါသည်တန်ထိုအကြောင်းကိုပြုဟိဟောကြားတော်မူပါဒါမြတ်စွာဘုရားကိုနေမိတဲ့ရုပ်ဘဝက မေးလိုက်တဲ့စကားမှာအဲ့ဒါကိုမြတ်စွာဘုရားပြန်ပြီးပြောပြတာနော်နေမိရာကိုသာရှင်တော်ဘုရားလောက၌ချစ်ခင်အတော်ဘုဒ္ဓတော်သည်ကာမိသန္တာသည်နှင့်အကြောင်းရင်းရှိကုန်၏အကျဉ်သူတော်သည် လောဘကြောင့်လှဲ့လေသွားလာကုန်၏ထိုသူတော်သည်လောဘသည်လည်းကာမိသန္တာနှင့်အရင်ရှိကုန်၏လူဤမိခိုအာထာယဖြစ်သောအကျိုးတရားနှင့်တောင်းတာမျှော်လင့်ခြင်းဟု၎င်းပြည့်စုံပြည့်သည့်သည်ဟု၎င်းကာမိသန္တာကြောင့်သာလျှင် အကြောင်းရင်းရှိကုန်ဤနေမိတာဘုရားရှင်ဒုတိယမေကုံပဂတိဘုရားရှင်ကဒုတိယအကြိမ်ပြန်ဖြေတယ်ခြေသောဝတ္ထုသည်ကာမိသန္တာသလင်အကြောင်းရှိကုန်ဤချစ်တယ်ဆိုတာကာမိသန္တာကိလေသာအယုံကာမဂုဏ်တွေကိုလိုချင်မှုအကြောင်းခံတာတဲ့ခြေသောတတ္တဝါသင်္ခါရတို့ဖြစ်ပေါ်လာရတယ်ဇဏကအကြောင်းမျိုးကိုမဆိုလိုပါနော်အဲ့ဒါကြောင့်ကာမိသန္တာဆိုတာကာမဂုဏ်အာယုံကိုလိုချင်တတ်မှတ်တဲ့လောဘကိုပြောတာတဲ့ အဲ့ဒီလောဘသည်ဖောက်ပြန်စွာမှတ်သားတတ်သောတင်ညာဝိပ္ပန္နာသဖောက်ပြန်စွာသိတတ်သော စိတ်တဝိပ္ပန္နာသဆိုတဲ့ဖောက်ပြန်စွာရှုမြင်တတ်သောဒိဋ္ဌိဝိပ္ပန္နာသအကူအညီဖြင့်ယိုတရားရစရာချက်စရာမုံစရာဓမ္မသဘာဝတက်တက်မြတာဖြစ်သောအာယုံ၅ပါးသင်္ခါရတရားတို့ကိုချက်စရာဟူ၍အဆုံးဖြတ်ပေးလိုက်တယ်အဲ့ဒီဝိပ္ပန္နာသတွေကြောင့်မြင်တာတွေပေါ်မှာနော်အဲ့ဒါအကုန်လုံးချက်စရာလို့ထင်ပြီးတော့အဲ့ဒီဟာတွေကာမိဆန္ဒဖြစ်တယ်ဒေါသန္တာဒီနော်ပရိအဲ့ဒီ ဆန္ဒတဲ့ကြောင့်ထိုအာယုံ၅ပါးကာမဂုဏ်တရားတွေကိုနေ့နေ့ညညမနေမနာရှားဖွေနေရတယ်ရှားဖွေ၍အာမရနိုင်ခြင်းသည်နော်အဲ့ဒါပရိယေသနာအဲ့လိုခေါ်တယ်ရှားတယ်ဘလောက်ရှားကြဘယ်တော့မှအာမရဘူးနော်တောင်ပုံရပုံဖြစ်လာအောင်ပြည့်စည်တယ်စူးစောင်းမိတဲ့အခါမိမိနဲ့တကွာစောင့်ရှောက်ရန်လိုအပ်လာတယ်အပ္ပဆန်တွေရတော့လည်းအခါစောင့်ရှောက်ရပြန်တယ်တဲ့အစောင့်ရှောက်တွေအဲ့ဒါတွေနဲ့တခါတည်းဒုက္ခတွေများလိုက်တာနော်အဲ့ဒီလို လောဘတွေနဲ့ သုံးသတဖုံကိုစုံရဆန်ရကိုလိုသွားပြီးတော့နေကြရတယ်တဘွားပြီးတဘွားသွားနေကြရတာနော်အဲ့ဒါတွေကာမိဆန္ဒကြောင့်တဲ့နော်လူတို့ဤအာထာယသေးကမရသေးသောပစ္စည်းများကိုတနေ့တနေ့ရလိမ့်မည်ဟုတောင်းတမျှော်လင့်ခြင်းတောင်းတသည့်အတိုင်းပြည့်ပြည့်စုံခြင်းဟု၍နှမျိုးထိုနှမျိုးကိုအကြောင်းရင်းမှာလဲကာမိဆန္ဒသာဖြစ်တယ်ဒါကာမိဆန္ဒကြောင့် လောက၌ခြင်းဝေဒနာသည်သာယာဝယ်ဟု၍၎င်းမသာယာဝယ်ဟု၍၎င်းခေါ်ဆို၏ထိုဝေဒနာကိုနော်အကြောင်းပြုရဲ့အလိုဆန္ဒဖြစ်ပေါ်၏လောက၌တတ္တဝါသည်ယုတ်တရားတို့၌ပျက်စီးခြင်းကို၎င်းဖြစ်ပေါ်ခြင်းကို၎င်းမြေ၍ဆုံးဖြတ်ခြင်းကိုပြု၏နော်နေမိတာဖရာရဲ့တတ္တိယမိကွန်ပဂတိဖရာခြင်းကတတ္တိယခြင်းဖြေဆိုတယ်နော် တာယာဝေဟူယာ၌ဒုက္ခဝေဒနာကိုယူတယ်အလိုရှိရသောအရာဝတ္ထုအိဋ္ဌာယုန်နေပေါ်မှာနော်အဲ့ဒါတာယာဝေတွေဒုက္ခဝေဒနာကိုနော်အဲ့ဒါမတာယာဝေဆိုတော့ဒုက္ခဝေဒနာနော်အဲ့ဒီဝတ္ထုတရားတွေအနိဋ္ဌာယုန်တွေကိုတဲ့အဲ့ဒါတွေကိုအကြောင်းပြုပြီးအလိုဆန္ဒတွေဖြစ်လာတာယုတ်တရားတို့၌ပြည့်စည်ခြင်းနှင့်ဖြစ်ပေါ်ခြင်းကိုမြည်၍ဆုံးဖြတ်ခြင်းကိုပြု၍ဟူရာ၌ဆုံးဖြတ်ခြင်းမှာတဏှာဖြင့်ဆုံးဖြတ်ခြင်းဒိဋ္ဌိနဲ့ဆုံးဖြတ်ခြင်းဆိုပြီးတော့အဲ့ဒါတွေဖြစ်တယ် လောက၌လူတယောက်သည်ကြိုးကြိုးစားစားအထောလောက်ကိုင်းပါတော်လဲပစ္စည်းဥစ္စာများမရရှိ၍ရရှိသမျှသောဆုံးရှုံးပျက်စီးကြရ၏ဤတွင် ဆုံးရှုံးရခြင်းအကြောင်းကိုဆင်ញင်သုံးသပ်လိုက်ရာနောက်သေတော့ကြိုးတယ်ဆုံးရှုံးရတဲ့အချိန်မတော်လမ်းတလားတဲ့အခါမှာလည်းပစ္စည်းတွေဆုံးရှုံးရတဲ့ပွဲလန်းသဘင်တွေလွန်ကျူတဲ့အခါမှာလောင်းကစားတွေလွန်ကျူတဲ့အခါမှာလူပေါင်းမှားတဲ့အခါမှာအပြင်းထူတဲ့အခါမှာအဲ့ဒီဥစ္စာတွေမိမိ ရှားပွဲစုဆောင်းတာတွေအကုန်ပျက်စီးရပြန်တယ်တဲ့နော်အဲ့ဒါတွေကိုမြတ်စွာဘုရားပြန်ပြီးတော့ဖြေချလိုက်တာတဲ့နော်အမျက်ထွက်ခြင်းဒီ၎င်းမှုသာပြောခြင်းဒီ၎င်းဒေါ်လောဒေါ်လောဖြစ်ခြင်းဒီ၎င်းအိဋ္ဌာယောနှိဋ္ဌာယောနှမျိုးထင်ရှားရှိသောထိုတရားတို့သည်ဖြစ်ပေါ်လာကိုဤဒေါ်လောဒေါ်လောဖြစ်နေသူသည်ညာအမြင်ကိုယာခြင်းကကျင်သောဤဘဲကြောင့်ဤဟုမူကားကိလေသာငြိမ်းပြီးသောဘုရားရှင်သည်တစ္ဆာလေးပါး တရားတို့ကိုကိုယ်တိုင်သိ၍ဟောတော်မူသောကြောင့်ဒီနိမိတ်ဘုရားရှင်တတ္တရာမေကုံကိုဘုရားရှင်ကတတ္တရာကျင့်ဖြစ်သောကျင့်ဖြစ်တဲ့အလောဆန္ဒနှင့်တဏှာဒိဋ္ဌိတို့ဖြင့်ဆုံးဖြတ်ပုံများကိုတဲ့ပထမဂါထာမှာပြပြီးတဲ့အတိုင်းအဲ့ဒါအမျက်ထွက်တာတွေမှုသားပြောတာတွေအဲ့ဒါတွေကိုပဲပြန်ပြီးတော့ပြောတာပါတဲ့နော်အိဋ္ဌာယောနှိဋ္ဌာယောနှမျိုးကြောင့်အမျက်ထွက်တာတွေနော်မကောင်းတာတွေမြင်ပြီးတော့ဒေါသဖြစ်ရတာတွေနော် အဲ့ဓာတွေကတော့အခုပြန်ပြီးတော့မရှင်းတော့ဘူးဦးဇင်းတို့အိဋ္ဌအနိဋ္ဌတွေကြောင့်မို့အကုန်လုံးဒေါသဖြစ်ရတယ်။နေမိတာကိုသာရှင်တော်မြတ်ဗျာဒုက္ခဝေဒနာတိလောင်ဒုက္ခဝေဒနာတိလောင်ဖတ်တာကြောင့်ဖြစ်ပေါ်လာရကုန်ဤဖတ်တာမရှိလာသောထေဝထောဝေဒနာနှစ်ပါးတို့မဖြစ်ပေါ်ကုန်ဖတ်တာကြောင့်ဖြစ်ပေါ်လာသောဝိဘဝဒိဋ္ဌိတိ၎င်းဘဝဒိဋ္ဌိတိ၎င်းပရမတ္ထသဘောအဖြစ်ထေရှားရှိထောပါတာဟုသောအကြောင်းကိုသင်အားငါဖြေကြ၏တဲ့။အဲ့ဒီဝေဒနာတွေဘာကြောင့်ဖြစ်တာလဲလို့အဓိကပြောချင်တာဒီနေရာမှာเนาะ ဝေဒနာကဘာကြောင့်ဖြစ်လဲဝေဒနာဆိုတာအဲ့ဒီဖတ်တာကြောင့်ဖြစ်တယ်ဖတ်တာမရှိရင်ဝေဒနာမဖြစ်ဘူးလို့ဒါပြန်ပြီးတော့ဘုရားရှင်ကဖြေတာနော်ဘုရားရှင်ကဝိဘောဘဝဒိဋ္ဌိဝိဘဝဒိဋ္ဌိအဲ့ဒီဟာတွေဖြစ်တာဝေဒနာနှစ်ပါးတို့ပျက်စီးသွားပုံကိုကြည့်ရှုမိတော့ပုထုသင်သည်အကြောင်းရှိနေရှိနိုင်ဖြစ်နိုင်သလားပရိစ္ဆာသမုပ္ပါဒေသနာတတိမမှုပဲလုံးဝတခါတည်းပြတ်ဆဲသွားပြီးဥစ္စေတာဒိဋ္ဌိကိုယူတတ်တယ်တဲ့ဘဝဒိဋ္ဌိဥစ္စေတာဒိဋ္ဌိတွေ အဲ့ဒါကအဲ့ဒီဖတ်တာကို မသိလို့ရှိရင်ဝေဒနာဖြစ်ကြောင်းကိုမသိဘူးဖတ်တာမသိတော့ဝေဒနာမသိရင်အယူမှားတွေယူတတ်တယ်နေမိတာကိုသာရှင်တော်မြတ်ဗျာဖတ်တာသည်နာယုတ်ကိုအကြောင်းပြု၍ဖြစ်ပေါ်လာ၏ဖတ်တာဆိုတာလည်းဘာကြောင့်လဲနာယုတ်ကြောင့်ဖတ်တာဖြစ်တာယုတ်နဲ့နာနော်အဲ့ဒီယုတ်နဲ့နာကြောင့်ဖတ်တာသည်ယုတ်နာကိုအကြောင်းပြု၍ဖြစ်ပေါ်၏တိုက်ပိုင်ခြင်းတို့သည်အလိုတနာအကြောင်းကြောင့်ဖြစ်ပေါ်၏အလိုတနာမရှိတော့ နော်ငါဖေငါဟာဟူ၍၎င်းသိပ္ပံခြင်းမရှိနိုင်မေရုပ်ကိုလွန်မြောက်သည်ရှိသောဖတ်တာတို့သည်မတွေ့ထိနိုင်မေရုပ်တရားနံတရားတွေကိုငါရုပ်လို့မဆွဲနိုင်ရင်ဖတ်တာပေါ်မှာလည်းဘယ်သွားပြီးတော့ကန့်ညိတာရှိမလဲတဲ့နော်နံရုပ်ကိုအကြောင်းပြု၍ဖတ်တာဖြစ်အပ်ဖို့ငါစကုသောအခန္ဓာဒါတော့ဥစဉ်တော်မရှင်းတော့ပါဘူးမျက်စိအကြည့်ရဲ့အစင်းရဲ့နော်အဲ့ဒီမှာမြင်သိတဲ့ရဲ့သုံးခုပေါင်းစုံတာဖတ်တာဖတ်တာကြောင့်ဝေဒနာအဲ့ဒါတွေကိုဒီမှာပြန်ပြီးတော့ရှင်းပြတာ နော်အဲ့ဒီပေါ်မှာဝေဒနာမှာတဏှာကိုပြီးတော့မြင်တာလေးပေါ်မှာတာယာတော့လောဘဖြစ်တယ်အဲ့ဒီတဏှာအဲ့ဒီတဏှာဖြစ်လို့နောက်ကဒိဋ္ဌိတွေနဲ့သိမ့်ပိုက်တာငါကိုငါဟာငါဥစ္စာလို့ယူဆတာအဲ့ဒါကြောင့်မို့အဲ့ဒီရုပ်ကိုလွန်မြောက်ခြင်းညာတပရိညာနဲ့ရုပ်တရားတွေကိုနောင်ဒါတော့ငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးဆိုတာပရိညာသုံးပါးနဲ့အကုန်လုံးပိုင်းခြားပြီးတော့ရှုထားတဲ့ပုံကိုမျိုးကိုဆိုတာအဲ့ဒီပုံကိုတွေမှာ ထပ်တာမရှိလို့ဝေဒနာမဖြစ်ဘူးဝေဒနာမဖြစ်လို့တဏမဖြစ်တော့ဘူးတဏမဖြစ်တော့ဒိဋ္ဌိမဖြစ်တော့ဘူးတဲ့နော်နမိတာကိုသာရှင်တော်မြတ်ဗျာအကျင့်ပုဂ္ဂိုလ်သည်ပဂတိတင်ညာရှိသည်လည်းမဟုတ်ယုဒ္ဓတာတင်ညာရှိသည်လည်းမဟုတ်လုံးဝတင်ညာရှိသည်လည်းမဟုတ်တင်ညာကိုလွန်မြောက်သည်လည်းမဟုတ်အာဂါသာနိသယတနာကိုယဉ်ခြင်းအားကောင်းစွာကျင့်တော်သူ၏ကတိုင်ရုပ်သည်ချုပ်ပြော်၏ထို့သောချုပ်တော်လည်းအပင် တင်ညာကြောင့်ဖြစ်ကုန်သောပမစ္စာတရားတို့ကိုထိုပုဂ္ဂိုလ်သည်မပယ်ရသေးသည်သာသည်တဲ့နေမိတာဖရာရဲ့6ခုမြောက်မေကွန်းကိုပဂရိဖရာရှင်ကပြန်ပြီးတော့ဖြေကြတော်မူတယ်တဲ့ယူသောသောတင်ညာရှိသည်လည်းမဟုတ်ဟိုဆိုတဲ့ဟာတွေကအခုပြောလို့လုံးဝတင်ညာမရှိသည်လည်းမဟုတ်ဆိုတော့និရောဓတမဘာနဲ့ဝင်သားနေတဲ့ပုံကိုယ်တွေတို့အတ္တညာတတ်တွေကိုပြောတာတဲ့တင်ညာကို တင်ညာကိုလွန်မြောက်သည်ဟူသည်မှာရူပတင်ညာကိုလွန်မြောက်သောအရူပဇံရတဲ့ပုဂ္ဂိုလ်တွေကိုပြောတာထိုပုဂ္ဂိုလ်များကိုနော်ပြောဆိုခြင်းဖြစ်တယ်အာဂါသနိစရယရဏသံကိုရယံအာထုံနေသော ပုဂ္ဂိုလ်မှာရူပဝဆရာစတုဒ္ဒဇံရရှိသူတာဖြစ်တယ်ထိုပုဂ္ဂိုလ်သည်အာဂါသကတိုင်းကိုကြည်သောကတိုင်းကိုပါလုံးကိုစတုဒ္ဒဇံမြင်ပွားများပြီးနောက်ထိုကတိုင်းကိုခွာသောအခါကတိုင်းရုပ်အစာဟင်းလင်းမြင်အာဂါသပညာသားလင်ထိုပုဂ္ဂိုလ်ရှိမှတည်နေတယ်တဲ့ ထို့သောကတိုင်ဒီဟုသောယုတ်ချုပ်သောအောင်ကျင့်နိုင်ကြောင်းများတော်လဲမစကံဘုဒ္ဓကံတို့မတန်းလျာမရောက်မတက်လှမ်းရသေးသဖြင့်တဏမာနာဒိဋ္ဌိဟုသောတန္တရာချက်တွင်ကြောင့်ပပင်သာတရားတို့ကမပယ်ရသေးချေချို့လျာအာဂတာနိသယတနာဇန်နေရူပဝဆရဇန်နေအကုန်လုံးတော့ရထားတယ်တဲ့ဒါပေမဲ့ပပင်စာတရားဆိုတာတဏယမာနရဲ့ဒိဋ္ဌိရဲ့၃ခုပြောတာအဲ့ဒီတဏမာနဒိဋ္ဌိဆိုတဲ့အဲ့ဒီ၃ခုကိုမပယ်ရသေးလို့ မြမာကြီးတွေဖြစ်ပင်ဖြစ်냐တော်လည်းပဲအဲ့ဒီပုံကိုယ်တွေမှာအစွဲပြန်ပြီးတော့ကြံနေသေးတယ်တဲ့တဏမာနဒိဋ္ဌိတွေနဲ့ကတ်နေသေးလို့နော်နေမိတာကိုသာရှင်တော်မြတ်ဗျာဤလောက၌ပညာရှိသူဝန်ခံကြသောအချို့သောတတ္တရဝါဒယဝါဒီတို့သည်ဤအရူပါသာရရှိယုံဖြင့်တတ္တဝါရီအမြင့်မြတ်ဆုံးသောစင်ကြယ်ခြင်းကိုဟောပြောကုန်၏ထိုမှာတစ်ပါးပညာရှိဝန်ခံကြသောထိုပုဂ္ဂိုလ်တို့ဖြင့်ခန္ဓာအကျွင့်ကြမရှိသောခြုံငိမ့်သည်ဖြစ်၍နော် အဲ့ဒီဟာကိုသူတို့ကိုသူတို့တော့ဝန်ခံနေတယ်တဲ့သူတို့ဟာသူတို့တော့တကက်ကိုအရိယာလို့ဝန်ခံပြောဆိုတော့ချွတ်သောဥစေတာဝါဒတို့သည်ဥစေတာအယူကိုဟောပြောကုန်၏အဲ့ဒီဘုရားရှင်ကမေးတဲ့အမေကိုတဲ့တတ္တရဝါဒီဒိဋ္ဌိတို့သည်တန္တရာချက်တွင်ကြောင့်ဖြစ်တဲ့ပပင်းစာတရားဖြင့်မလဲပြားပဲမပရသေးပါပဲလျက်ရူပသံယယုံများဖြင့်သာသနာမှာစင်ကြယ်ပြည့်သူဟူ၍ဟောပြောကြတယ်တချို့ကပပင်းစာတရားတွေတကယ်လဲကိုယ်တိုင်မပယ်ရသေးပဲနဲ့ သူတို့ရထားတာလေးတွေနဲ့သူတို့ကိုသူတို့ဟုတ်လာပြီဆိုပြီးတော့လိုက်ပြီးဟောပြောနေတာလည်းရှိတယ်အချို့သောဥစေရာဒိဋ္ဌိများကဘဝဆက်ခြင်းကိုကြောက်ရွံ့ကြကုန်၍ဘဝပြတ်ခြင်းကိုနှက်သက်တယ်ဥစေရာဒိဋ္ဌိကအဲ့ဒီမှာဘဝဆက်ခြင်းကိုအာဘဝဒီသွားတာကိုကြောက်တယ်ကြောက်တယ်ဘဝပြတ်ခြင်းကိုအလိုရှိတယ်အလိုရှိတယ်အမှန်အပြင်ဘဝပြတ်ခြင်းဘဝဆက်ခြင်းမှာမိမိကြောက်ခြင်းနှက်သက်ခြင်းနဲ့လုံးဝမသက်ဆိုင်ပေဥပါဒနာပစ္စယဘော တကယ်တော့ကြောက်ကြောင်မကြောက်ကြောက်ကြောက်တဏှာရှိရင်သွားကိုသွားရမှာပဲတဲ့ဘဝကြီးဆိုတာနော်အဲ့ဒါကိုသဘောမပေါက်တဲ့အခါကျတော့အဲ့ဒီမှာဥစ္စရာဒိဋ္ဌိသမားလည်းဘဝပြတ်ခြင်းကိုအလိုရှိပြီးတော့အမှားမောက်အမှားမတွေပြန်ပြီးတော့လောက်ကြတယ်တဲ့နော်အဲ့ဒါမျိုးကိုသူကဆိုလိုတာအဲ့ဒီဝါရချင်းနှစ်မျိုးအဲ့ဒါတွေရှိတယ်စူဇန်စင်ညာမှမြင်တော်မူသောထိုမြတ်စွာဘုရားသည် ထိုယူတို့ကိုတတ္တရာတတိဥစေရာဒိဋ္ဌိ၌မိတွယ်သည်ဟု၍သိတော်မူ၍မိယာဖြစ်သောဒိဋ္ဌိတို့ကိုလည်းသိတော်မူ၍တရားသောဘောကိုသိတော်မူ၍ညင်ခုံမှုကိုမပြုပေတည်ကြည်သောပညာရှိတော်မူသောဘုရားရှင်သည်ထက္ကာထက္ကာဘဝတိတို့ရောက်တော်မမူတော့ပြီအဲ့ဒီနေမိတာဘုရားမေးတဲ့ဟာကိုဤလောက၌ဝါရရှင်အသီးသီးတဲ့တဲ့ဘလို့ပဲအမွှမ်းတင်ပြီးဟောပြောဟောပြောမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတော့ဥစေရာဒိဋ္ဌိတတ္တရာဒိဋ္ဌိတွေအကြောင်းတွေကို ပိုင်းပိုင်းခြားယာယီနဲ့ဉာဏ်ပညာနဲ့ဆင်ញင်ပြီးတော့တတ္တဝါတွေကိုကောင်းစွာဟောကြားတော်မူခဲ့ပါတယ်တဲ့ဒါကြောင့်မို့တတ္တဝါတွေဟာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့နောက်တရားကိုနာယူပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒါကြောင့်မို့လောကနဲ့ဖះငါဖះဘယ်တော့မှမငင်းခုံဘူးလောကကြီးကတော့ဖះကိုငင်းခုံနေတာဘာလို့လဲမြတ်စွာဘုရားကအဲ့ဒီပပ္ပိစာတရား ဆိုတဲ့တဏမာနဒိဋ္ဌိတွေကိုအကုန်ပယ်ပြီးပြီဩဇရာဒိဋ္ဌိသတ္တရာဒိဋ္ဌိဆိုတဲ့ဒိဋ္ဌိ62ပါးကိုအကုန်ပယ်ပြီးပြီတဲ့နော်ကဲဆိုလဗျူဟာတုတ်အဲ့ဒီဆိုလဗျူဟာတုတ်ကိုလည်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအခုအဲ့ဒီကပိလောမှာပဲနေမိတာဘုရားရှင်ကမေးတယ်နေမိတာကိုသာရှင်တော်မြတ်ဘုရားပုဂ္ဂိုလ်တဝုတေချာပုဂ္ဂိုလ်တဝိအယူဝါဒကိုလက်မခံတော့ကြောင့်မိုက်မဲ့သည်ယုံညံသည်ပညာမဲ့သည်ဖြစ်ညာ အာလုံသောပုဂ္ဂိုလ်တို့သည်မိုက်မဲကုန်ရ၏ပညာမဲ့ကုန်ရ၏အလုံးစုံသောဤပုဂ္ဂိုလ်တို့သည်အယုဝါဒအသေးသေးရှိနေကြသည်သာသည်နေမိတာဘုရားရှင်ပထမဘေးကုန်းကိုပဂရိဘုရားရှင်ကဖြေတော်မူခြင်းဖြစ်တဲ့ဤလောက၌ဝါဒအသေးသေးတို့သည်မိမိအယုဝါဒလက်ခံသူတို့သာချီးမြှောက်တဲ့လက်မခံသူတို့ကိုမူယုံညံ့နေမိုက်မဲတဲ့စသည်ဖြင့်ရှုတ်ချပြောဆိုတယ်တဲ့နော်သူတို့ပြောဆိုသည့်အတိုင်းသာဟုတ်မှမှန်အယုဝါဒအလုံး မိုက်မဲ့သူပညာမဲ့သူတို့ကြီးဖြစ်ရတော့မယ်အဲကြောင့်ဆိုတော့အယူဝါဒအသေးသေးရှိနေသောပုဂ္ဂိုလ်များသည်အယူဝါဒမှတပါအခြားသောသူယူဝါဒကိုလက်ပခံနိုင်ကြပဲတဲ့နော်အယူဝါဒတွေကတော့အသေးသေးအကုန်ရှိတာတဲ့အယူဝါဒရှိလို့မိုက်တယ်ဆိုအကုန်လူမိုက်ပဲဖြစ်မှာပေါ့တဲ့ဘာလို့လဲဆိုတော့လူတိုင်းလူတိုင်းအယူဝါဒရှိတာကိုယ်ယူဝါဒကနေပြီးတော့အခြားအယူဝါဒဘယ်သူမှလက်မခံနိုင်ကြဘူးတဲ့မြတ်စွာဘုရားနော် မိမိယဝါဒဖြင့်မစင်ကြသည်ဖြစ်ပါလေအလွန်စင်ကြသောပညာရှိ မိကုံဤမိကုံညာကြွပြင်းလိမ္မာသူမိကုံညာအပညာကြည်သူမိကုံညာထိုသူတို့တွင်ပညာမဲ့သူဟု၍မရှိနိုင်ပေအခြားသူများကဲ့သို့ထိုသူလည်းမိမိအယူဝါဒကိုဆွဲယူထားကြသည်သာသည်တဲ့နော်ဘာလို့ကိုယ်ယူတွေကိုယူယူယူယူထားကြလို့တဲ့အဲ့လိုဒါပြောမယ်ဆိုပညာရှိဆိုတာမရှိနိုင်တော့ဘူးအကျဉ်ယူဝါဒကိုအကြောင်းမကျွေးနှစ်သက်သောဝါဒရှင်တို့သည်တစ်ဖက်ကိုတစ်ဖက်က ယုံညံသည်ဟူ၍ပြောဆိုကြတယ်ဤသို့သောယူဝါဒကိုမှန်ကန်သောယူဝါဒဟူ၍ငါဖျားမဟောကြပေအာငါယူဝါဒမှန်တယ်သူဟာတော့နှိမ့်ကြတယ်သူဟာတော့မှန်တယ်ငါနှိမ့်ကြတယ်ပြောနေတာကိုရသော်ပြလက်မခံဘူးတဲ့သူတော်သေးသည်မိမိယူဝါဒကိုအမှန်ကြီးဟူ၍တယူတံပြောဆိုကြကုန်ထို့ကြောင့်သားလင်းသူတော်ဘာတို့ကိုယုံညံသူဟူ၍ပြောဆိုကြတယ်ဒါတော့အတိပ္ပယ်အတူတူပဲနေမိတာကိုသာရှင်တော်မြတ်ဗျာအကျဉ်းအမှန်တရားကိုအထုသဖြင့်သိမြင်ပြီးသောပုဂ္ဂိုလ်သည်မငြင်းခုံတော့ပေ။ အရှင်ဖျားတဲ့အမှန်ကိုတကယ်သိတဲ့ပုဂ္ဂိုလ်ကဘယ်တော့မှမငြင်းတော့ဘူးဖျားတဲ့အမှန်တရားဒီတမျိုးဒေတာဖြစ်ဒုတိယတမျိုးဟူ၍မရှိပါတဲ့အမှန်တရားတမျိုးပဲရှိတယ်နောက်တမျိုးပြန်မှန်တယ်ဆိုတာမရှိနိုင်လို့တဲ့သောတုတိမိမိတော်ရဲ့အတိတိသောအမှန်တရားကိုဟောပြောကိုဤထို့ကြောင့်ဒါလင်ကိလေသာဉာဏ်ပြည်သူဟူ၍အခေါ်ခံကြသောဝါဒရှင်တို့သည်တမျိုးတည်းသောအမှန်တရားကိုမဟောပြောကြကုန်တဲ့အမှန်တရားတစ်ခုရှိတာအဲ့ဒါကိုငါအမှန်တယ်ဆိုပြီးတော့တကယ်မသိဘဲနဲ့ရမ်းပြောတော့ အော်အဲ့ဒီမှာအမှားတွေပြန်ဖြစ်ကုန်တာပဲတဲ့နော်နေမိတာကိုသာရှင်တော်မြတ်ဖျားတင်ညာဖြင့်ဆွဲယူအပ်ကုန်သောမြတ်ဤဟုသောအယူဆွဲတို့ကိုကျင်ထား၍မြတ်စွာကုန်သောမျိုးမျိုးကုန်သောအမှန်တရားတို့သည်လောက၌မရှိကောင်ကြံစီစိတ်ကို၍ဒိဋ္ဌိအယူကိုထူထောင်ကြကငါအယူဝါဒသာမှန်သည်ငါအယူတဲ့ယူဝါဒကမှားသည်ဟု၍နှမျိုးပြသောစကားကိုပြောဆိုကြကုန်၏ဘဲကြောင့် သစ္စာတရားတို့ကိုအမျိုးမျိုးဟောပြောနေကြပါသနည်းတဲ့နေမိတာဘုရားရှင်မိကွန်ကိုဘဂတိဘုရားရှင်ကဖြေကြတော်မူခြင်းအေးမိကွန်ရဲ့နောက်ကဘာပြောလဲဆိုတော့နော်ဘာလို့များဒီအဟွာတွေအယူဝါဒတွေအမျိုးမျိုးဖြစ်နေလဲတဲ့နော်အမြသက်စာတရားတွေအမျိုးမျိုးဟောပြောနေကြပါတဲ့လို့မေးတာခန္ဓာကိုယ်ဤတည်ဆုံးသွားတဲ့အခါမှာအတ္တအမာခံတရားကမသေးတချို့တလေရအဲ့လိုတွေစွဲကြတာခန္ဓာကိုယ်ဆက်ကဆက်က ပြောင်းပြောင်းပြီးတော့အမျက်တွေတွေတည်နေတယ်နော်အတ္တကောင်တွေကတဘွားပြီးတော့သွားနေတယ်လို့ယူဆနေကြတာနော်တတ္တရဝါဒဓမ္မထိုဝါဒိတရားမိယာကအချမဟုတ်ပေလွယ်မစွာမှတ်သားထားသောတင်ညာတာဖြစ်တယ်တင်ညာနဲ့မှတ်သားထားတာအတ္တရှိတယ်ဝိညာဉ်ရှိတယ်လို့တင်ညာမှတ်သားထားတော့အဲ့ဒီအတ္တဝိညာဉ်နဲ့တဘွားပြီးတော့သွားနေတယ်လို့အဲ့ဒါအယူလွဲသွားပြန်တာတဲ့ထိုသောတင်ညာကိုတင်ညာဝိပ္ပန္နာတလို့ခေါ်တယ်တင်ညာဝိပ္ပန္နာတွေမှာယူစွာမှတ်သားထားသော တတ္တရာအယူဆွဲမျိုးကျင်ထား၍ထိုပုဂ္ဂိုလ်ဤတဏ္ဍမှာအမှန်တရားမရှိပါအဲ့ဒီတတ္တရာကို तू ပယ်မှပဲ तू အမှန်တရားရမှာမပယ်သမျှအဲ့ပုဂ္ဂိုလ်မရဘူးတဲ့အာတဘွားပေးတော့လိပ်ပြားကောင်းဝိညာဉ်ကောင်းအတ္တကောင်းလေးကကိုကိုကိုကိုနေတယ်သွားနေတယ် तू ကတင်ညာအလိန်ခံထားလို့ तू အတ္တကောင်းရှိရလို့ယူထားတာမိမေဆယူထားတော့ဒိဋ္ဌိယူမှာတော့ဘာမှန်တရားမှမသိကြတော့ပဲတဲ့ဤတော့ကိုယ်တိုင်မသိကြပါပဲလေစိတ်ကူးဖြင့်မှန်တာကအမှန်တရားကိုဟောပြောကြတယ် ကိုယ်တိုင်တကယ်သိတာမဟုတ်ဘဲနဲ့စိတ်ကူးလေးနဲ့ဟာလူကြီးကတော့သေတယ်အတ္တကောင်ဝိညာဉ်ကောင်လေးကတော့ကူးတယ်ဆိုပြီးတော့အဲ့ဒါမျိုးတွေရမ်းပြီးတော့ဟောနေကြလို့အယူတွေလွဲကြတာဤသို့အပြင်ထင်ရှားမရှိသောထုထုသောအမှန်တရားတို့၌ယံစီယုံမြသောအောက်မဲနိုင်သောဝါဒရှင်တို့၏ဖောက်ပြန်မှားယွင်းသောအကျင့်များကိုဆက်လက်၍ဟောပြောတော်မူတယ်တဲ့နော်ဒါမှားယွင်းတဲ့အယူဝါဒတွေဖြစ်ပေါ်ရခြင်းရဲ့စကားတဲ့နောက်ထပ်မဟာဗျူဟာအတုတ်အဲ့ဒီမဟာဗျူဟာအတုတ်ကိုလည်းအဲ့ဒီ တောကြီးထဲမှာပဲမြတ်စွာဘုရားကပြန်ပြီးတော့ဟောတော်မူတယ်နေမိတာကိုသာရှင်တော်မြတ်ဘုရားဤသို့အနှံငယ်မြတ်အချီးမွမ်းခံရခြင်းသည်လည်းကိလေသာငြိမ်းအေးစေခြင်းကမစွမ်းနိုင်မှညင်ကုန်ကြီးအကျိုးတရားနှစ်ပါးကိုငါဘုရားဟောကြ၏ထိုပြစ်ကိုလည်းရှုမြင်၏ညင်ကုန်မှုကိုမပြုရညင်ကုန်စရာမကြည်သောနိဗ္ဗာန်ကိုဘေးရန်ကင်းကွာကိုယ်ွယ်ရာဟု၍ဆင်ញင်၍နေရ၏တဲ့အယူဝါဒရှင်တွေကကဲ့ရဲ့ခြင်းကိုသာခံယူကြရပါသလားတဲ့ ချီးမွမ်းခြင်းကိုရောခံယူရပါသေးသလားလို့နေမိတာဘုရားကမေးတာအဲ့ဒီမေးတဲ့အမေကိုအယူဝါဒရှင်တော်ဒီတခါတည်းဝါဒပြိုင်ပွဲတချို့ဒီပညာရှိတော်ဤချီးမွမ်းခြင်းကိုလည်းခံယူရပါသေးတယ်သို့တော်ကဲ့ရဲ့ခြင်းနှင့်စားတော်နေပါလှပါတယ်ထို့သောရှားရှားပါပါချီးမွမ်းခံရခြင်းမှလည်းကိလေသာငြိမ်းအေးစင်ရမစွတ်နိုင်ပါတခါတည်းသူတို့ယူဝါဒမှားပြီးမှားကြတော့လည်းအချီးမွမ်းတော်ခံရတယ်အချီးမွမ်းခံရပင်ခံရညာတော့လည်းကိလေသာငြိမ်းအေးကြောင်းတော့မဟုတ်ဘူးတဲ့ ကိလေသာငြိမ်းရာနိဗ္ဗာန်ကိုမြင်ပြီးသောဆရာသမားတို့၏လမ်းညွှန်မှုကိုလည်းမခံယူရသောကြောင့်အနောင်ရှာရှာပါပါကြီးမွန်ခံရသောအချက်လက်များသည်ဖြင့်ကိလေသာငြိမ်းသေးရာမစွာနိုင်တကယ်ကိလေသာငြိမ်းတဲ့ပုံကိုယ်တွေအဆုံးအမအယူဆတွေမရခဲ့လို့အဲ့ဒီအယူဆတွေရှိနေတဲ့ပုံကိုယ်တွေဟာတကယ်ငြိမ်းအေးမှုမရဘူးငြင်းခုံငြင်းအကျိုးတရားနှစ်ပါးဆိုတဲ့ဟာတွေလည်းနော်ဘာတစ်ခုမှအဲ့ဒီမှာအာယုန်တွေများနေတယ်နော် ချီးမွမ်းခြင်းကဲ့ရဲ့ခြင်းချမ်းသာခြင်းဆင်းရဲခြင်းဝမ်းသာခြင်းဝမ်းသာခြင်းအဲ့ဒီအကျိုးတွေအကုန်လုံးအဲ့ဒါတွေအကုန်ရရှိနိုင်တယ်နော်အဲ့ဒါကြောင့်မို့ညင်ခုံမှုကိုအပြည့်မြင်ရညင်ခုံမှုပါရှောင်းခြင်းအတွင်ရှောင်းခြင်းယုံတက်တက်ကလေးဖယားရှင်ကရည်ညွှန်းတော်မူတာမဟုတ်ဘူးတဲ့အဲ့ဒီတခါတည်းအယူဆတွေကြောင့်ညင်းညမယ်ခုံညမယ် အဲ့ဓာတွေဖြစ်လာပြီဆိုရင်မကောင်းသောညင်ကောမှုကိုရှောင်ကျဲမြင်ရင်တတ္တဝါရှိနေသည်မှာအနန္တတို့အပေါ်၌မေတ္တာကရုဏာမုဒိတာဥပေက္ခဟုသောဗျမတုလေးပါးဖြင့်ဖြန့်ကျက်၍နေထိုင်တော်မူတယ်။မြတ်စွာဘုရားညင်ကောမှုကိုရှောင်ရှားရုံတတ်တတ်မဟုတ်ဘူးတဲ့။မေတ္တာတွေကရုဏာတွေမုဒိတာတွေနဲ့ထားပြီးတတ္တဝါတွေပေါ်အဲ့လိုကိုနေလိုက်တာ။ဘာလို့လဲဆိုတော့လောကလူကမသိလို့ညင်တာတဲ့မြတ်စွာဘုရားငါညင်းတရားမလိုဘူးတဲ့မြတ်စွာဘုရားအကုန်သိပြီးသားဆိုတော့လေ။အဲ့ဒါကြောင့်ဝါရ ညင်းကုန်ညင်းနေမှာမရှိဘူးအဲ့ညင်းကုန်ယုံမလုတ်ဖဲဒီတိုင်းနေရုံနဲ့မဟုတ်ဘူးတဲ့မေတ္တာတော်ပွားနေလိုက်သေးတယ်တဲ့ကရုဏာမုဒိတာဥပ္ပခါပွားပြီးကိုနေလိုက်သေးတယ်တဲ့ဧတောမညင်းကုန်သောပညာရှိသည်ပုထုဇဉ်တော်ပညာအကုန်သောအယူဝါဒအလုံးတို့၌မချိကတော့ပဲမချိကသောထောပညာရှိသည်မင်္ဂလာရှိသောဆင်းကိုမြင်ရလျင်ကိလေသာစင်ကြယ်၏ဟူ၍အယု၌၎င်းမင်္ဂလာရှိသောအတန်ကိုကြားလင်ကိလေသာစင်ကြယ်၏ဟူ၍၎င်းအယု၌၎င်းကြိုက်နှစ်သက်ခြင်းမပြုတော့သည်ဖြစ်၍ အဘံမြေသောခန္ဓာကိုယ်ကိုငါဤအတ္တဟုဆွဲယူတော့အမည်နီနေမိတာဘုရားရဲ့မေကွန်းကိုပကတိဘုရားရှင်ကဆက်လက်၍ဖြေကြတော်မူတဲ့အယုဝါဒအမျိုးမျိုးကိုပညာကြကုန်သောပုဂ္ဂိုလ်တို့သည်မိမိကိုပြည့်ပြည့်စုံသော အာကေဝလီပုဂ္ဂိုလ်ဟုအမှန်တင်းကြတော်လဲစင်သည်အပြင်ပုထုသင်များသာဖြစ်ကြတယ်။တစ္ဆာလေးပါးကို မသိပဲမိမိဘာသာကြံစီတွေးတော်၍ဟောပြောထားကြသည်ဖြင့်ထိုယူစွဲကိုမစွန့်နိုင်သဖြင့်နိဗ္ဗာန်ကိုမမြင်ကြပါထိုအကြောင်းကိုသိမြင်သဖြင့် ပညာရှိများသည်62ပါးသောမိစ္ဆာအယူများကိုတဏှာဒိဋ္ဌိတို့ဖြင့်ချင်းကံမှုမပြုကြတော့ပဲနော်အကျင့်တခုတည်းကိုသာအမှန်မြတ်ထကြကုန်သောယဟန်ပုံနာတို့သည်စောင့်စည်းယုံများဖြင့်ကိလေသာစင်ကြယ်ခြင်းကိုဟောပြောကြကုန်၏ငါတို့သည်ဤသို့သောယူဝါဒနှင့်ကြင်ကြံကုန်၏ဟောကြင်ကြံကြကုန်၏နွားခွေတော်ရဲ့ကျင့်ကိုခံယူဆောက်တည်ကြကုန်ထိုအခါ၌ ထိုထိုဘဝ၌မမောကြကိုရင်ဖြစ်ကြပါလျက်ထိုသောကျင့်သောသူ၏စိတ်စင်ကြခြင်းကိုဟောပြကြကိုရင်မိမိကိုယ်ကိုကြွန့်ကျင်လိမ္မာသူဟုပြောဆိုကြကို၏ခစ်ဆက်ဆက်မှာတဲ့အကျင့်သီလတစ်ခုတည်းသာအထွတ်မြတ်ထားသောပုဂ္ဂိုလ်များရှိနေကြသည်သာ ဖြစ်တယ်သူတို့၏အယူဝါဒအရာအသိဉာဏ်ရှိဖို့မလိုသိရဲမြင်ရဲမလိုမိမိအကျင့်ကိုစိတ်လိုက်စိုက်စိုက်မမကျင့်ဆုံးသွားပါရင်အလိုလိုပင်ကိလေသာစင်ကြယ်မယ် တန်တရာလွတ်မြောက်ရမယ်လို့လက်ခံယုံကြည်တယ်ထို့သောယုံကြည်မှုအပေါ်မှာဇွဲကောင်းကောင်းနဲ့ကျင့်နေကြသူများအမြော်များရှိတယ်ထိုထက်တွင်တမနာမௌတိက ပုဒ္ဒဟုသောပရပိုက်တယောက်လည်းပါဝင်တယ်တဲ့အဲ့ဒီသူ့ရဲ့အယူဝါဒကအိုဒါကငါဟာအင်္ဂါလေးပါးနဲ့ပြည့်စုံသောယောက်ျားမြတ်လို့ပြည့်စုံသောကုသိုလ်ရှိသူမြင့်မြတ်သောကုသိုလ်ရှိသူမြတ်သောဖို့သောရောက်ရှိသူကိလေသာငြိမ့်သူ ယံပေါင်းကိုတိုက်ခိုက်ရမရသူဟေငါဟောဤအဘယ်အင်္ဂါလေးပါတော်နိဟုမူကဒါကဤလောကနှင့်ကိုဖြင့်မကောင်းမှုကိုမပြုနှုတ်ဖြင့်မကောင်းမှုကိုစကားကိုမဆိုးစိတ်ဖြင့်မကောင်းသောအကြံစီကိုမကြံစီယုံမာသောအတံမွေးခြင်းဖြင့်အတံမွေဒါကဤသို့သောအင်္ဂါလေးပါနှင့်ပြည့်စုံသောယောက်ျားမြတ်ကိုပြည့်စုံသောကုသိုလ်ရှိသူမြင့်မြတ်သောကုသိုလ်ရှိသူမြင့်မြတ်သောဖို့ရှိသူရောက်ရှိသူကိလေသာဉာဏ်အယံပေါင်းတို့ကိုတိုက်ခိုက်၍မရသူဟု၍ငါဟော၏တဲ့နော် အဲ့ဒီဟာမြတ်စွာဘုရားအဲ့လိုအယူရှိတို့ရှိတဲ့သူတွေဆင်ဆင်တော်ဤအကျင့်မြင့်တော်ဤအကျင့်နွားတော်ဤကျင့်ခွဲတော်ဤကျင့်ကြီးတော်ဤကျင့်စသည်ဖြင့်ထင်ရများအကျင့်များကိုခံယူဆောက်တည်တယ်တဲ့မိမိတို့ယုံကြည်အကျင့်များကိုဇွဲကောင်းကောင်းနဲ့ကျင့်ကြတယ်သူတို့ရဲ့ဇွဲကိုကချီးကျူးစရာဖြစ်တဲ့ချို့လျာခွေးချင်းနွားချင်းသူအိန္ဒိယမှာဆိုအခုချိန်ဒီအများကြီးပဲတခါတဲ့တော်တွေတောင်းတွေအင်မတန်မှအေးချမ်းတဲ့နေရာတွေမှာ ကိုတုံးလုံးနဲ့ချိုးပြီးနေရောညရောမီးလှုံလိုက်ရေငုပ်လိုက်အဲ့တဲ့အချိန်ကျတော့တခါတည်းရေရက်နေပူတဲ့ခါကျတော့မီးလှုံတခါတည်းခန္ဓာကိုယ်တစ်ပင်ကြီးတွေတခါတည်းဂျွန်းဂျွန်းပြန်ပြီးတော့အော်စိုက်ပြီးဆွဲထားတာရှိတယ်ချိုးလေဟာဒီထိုင်းနေတဲ့ခန္ဓာကိုယ်ကခါတဝက်လောက်ဒီမြေတွေဖုံးနေပြီမထသေးဘူးအဲ့ဒါမျိုးတွေဇွဲကောင်းကောင်းနဲ့ထားကျင့်နေတာတဲ့တကယ်အကျင့်လန်းကမမှန်တဲ့အခါကျတော့ ချီးမွမ်းစရာဘာမှမဟုတ်တော့ဘူးတဲ့နော်ဘုရားရှင်သေးတဲ့အဲ့ဒီဟာတွေကို အကုန်လုံးနော်ခွေးကျင့်နွားကျင့်ကျင့်တော့ကျင့်နေတာပဲတဲ့တန်တရာမှလွတ်မဲ့ထင်လို့ကျင့်တာတကယ်တော့တန်တရာလွတ်လန်းကိုမရောက်ဖဲနဲ့အယူမှားတွေနဲ့လွတ်နေကျင့်နေကြတာတဲ့သုံးတရားတော့ဒေသမိမိစောင့်နေတာတော့သီလာကျင့်မှာရှော့ကြညာမိမိပြုရမည်အမှုချွတ်ယွင်းသဖြင့်တုံလုံး၆ချာရ၏အိမ်မှာထွက်ခွာ၍ဖော်ကုန်တယ်များနှင့် ကွဲကြံနေရသောယောက်ျားကဲ့သို့သီလအကျင့်ကိုတဖော့ဖော့မြည်တမ်းနေသီလစင်ကြယ်ခြင်းကိုတောင်းတနေ၏တချို့သောပုဂ္ဂိုလ်ကမိမိဆောင်ထိန်တဲ့သီလလေးရောကြသည်သူတစ်ပါးကိုဖျက်ဆီးခြင်းမိမိမာသာမစွမ်းနိုင်ရသောအကြောင်းနှမျိုးကြောင့်ဖြစ်တယ်သူတစ်ပါးတို့ဖျက်ဆီးရရောကြရပုံမှာထိုကိုင်းဆရာတော်သည်တာပင်ညုတာပုဂ္ဂိုလ်မဟုတ်တရားသည်ကောင်းစွာဟောတော်တရားမဟုတ်တပြေအတိုင်းဝါသည်ကောင်းစွာကျင့်တော်သည်မဟုတ်အယုသည်မကောင်းမြတ်ပေ ကျင့်ဝတ်ကိုကောင်းစွာပြည့်ညတ်၍မထပေအကျင့်လန်းတင်သည့်တန်တရာမှာလွတ်မြောက်ကြမဟုတ်ထိုဆုံးမ၌လွတ်မြောက်ခြင်းဟူ၍မကြည့်ဤသို့စသည်ဖြင့်တပါးတို့ကဖြက်စည်းသည်ဖြင့်ထိုကိုင်းစရာထိုတရားထိုအတိုင်းဝိုင်းစသည်တို့ကိုဆွလွတ်လိုက်၏ဤသို့ဖြင့်သူတပါးတို့ဖြက်စည်းခြင်းကြောင့်သေလာအကျင့်မှရှော့ကြရပေသည်မစွမ်းနိုင်ခြင်းကြောင့်ရှော့ကြရခြင်းမှာကကိုင်းစရာတို့တတ်မှတ်သောကျင့်ပုံကျင့်နည်းများမှာပြင်းထန်လွန်းသည်ဖြင့် င်မလွန်သဖြင့်ဆက်လက်ရမကြက်နိုင်တော့သဖြင့်ရှော့ကြတယ်နော်ဒါတိလာအဖြစ်ရှော့ကြတာမိမိပြူအမိအမှုချွေရင်ဒီဟူရ၌ချွေရင်သွားသောအမှုသည်ဘုံညာပိသင်္ခါရလည်းဖြစ်နိုင်အဘုံညာပိသင်္ခါရလည်းဖြစ်နိုင်အနိသာပိသင်္ခါရလည်းဖြစ်နိုင်အဲ့ဒီလိုတွေတဲ့နော်တရားတွေတက်တက်ထိုတရားတော်တကအပြည့်ကင်းသောကုသိုလ်တရားတော်သာဖြစ်ပေတဲ့ကုသိုလ်ဤကုသိုလ်များမှာတသင့်တန်တရာလွတ်မြောက်ရေးအတိတလတ်နိုင်အခွင့်အရေးများရှိနေပါလျက် ထိုကျွေငွေကိုလက်လွတ်တွင်တုံလှုပ်ခြောက်ခြားခြင်းဖြစ်တယ်နော်တခါတည်းဒီသူ့ရဲ့အဝါတွေဖြစ်ပြီးတခုခုချွတ်ယွင်းသွားပြီဆိုတာနဲ့ရှေ့ဆက်မကျင့်တော့ဘဲနဲ့အဲ့ဓာတွေမှာပြန်ပယ်ပြီးနောင်တရနေပြီးတော့သူ့ဟာဖြစ်နေတာအဲ့ဒီမှာအိမ်မထွက်ခွာတာကုံတွေကြံနေတဲ့ကုံတွေကတခါတည်းတော့ကဒေါသတယောက်တည်းဟာငါအဖော်တွေတော့အကုန်သွားပြီးငါတော့ကြံပြီဆိုပူလောင်နေရတဲ့ကဲ့သို့မျိုးဖြစ်တာကိုသူကဆိုလိုတာတဲ့နော် သီလအကျင့်မှာရှော့ကြပြီးတော့သွားတဲ့ပုဂ္ဂိုလ်ကသူ့ကိုယ်သူအဲ့ဒီမှာတခါတည်းနောင်တတွေရပြီးတော့ပဲအဲ့မှာနေဖြစ်နေတာငါဖျားဤတပြည့်တရားလုံးစောသောသီလခြင်းကို၎င်းအပြည့်ရှိသောအပြည့်ကင်းသောကံတို့ကို၎င်းပယ်ဆို၍မစင်ကြဲသောတရားကိုတို့ကို၎င်းစင်ကြဲသောတရားတို့ကို၎င်းမတောင်းတမှု၍ရှောင်ကျင်လျက်ဒိဋ္ဌိအယူကိုမယူဘဲကျင့်ရာဤငါဖျားဤတပြည့်တို့ဟူသည်မှာယဟန္တာပုဂ္ဂိုလ်ဆိုလိုတယ်တဲ့ထိုပုဂ္ဂိုလ်တို့သည်တန်ត្រာဆင်ခြေကြောင့်ဖြစ်တဲ့သာသနာ ပုဂ္ဂိုလ်တို့ကိုကြံစီစိတ်ကုရေဟောပြောတော်သီလအကျင့်များကိုပယ်တယ်နော်ကြံစီစိတ်ကုပြီးသာသနာ့ဘပုဂ္ဂိုလ်တွေပြောတဲ့သီလမျိုးတွေပယ်ပြီးတော့ဘုရားရှင်အဆုံးမများမှာဖြစ်တဲ့ပါတိမောက္ခသံဝရသီလအိန္ဒြိယသံဝရသီလပစ္စယတန်ဋိတိတာသီလအာဇီဝပါရိသုတ်တိသီလတို့ကိုအဲ့ဓာတွေကြတော့စောင့်ထိတ်နေအဲ့ဓာကိုမပယ်ဘူးဒုတင်များကိုစောက်တည်တယ်မပြစ်ပယ်ဘူးဒုတင်73ပါးလုံးကိုရာသက်ပံစောက်တည်တဲ့အရှင်မကတ္တဗမထေရမြတ်ကြီးတို့ဆိုတာလည်းရှိတယ်တဲ့ဒါတာရကတွေ အဲ့လိုတွေတဲ့ဘုရားရှင်ဆုံးမတဲ့ပါတိမောက္ခသံဝရသီလတွေကိုဒါစောင့်နေဟောတိဋ္ဌိတွေပြောတဲ့အယူမျိုးသီလမျိုးတွေစောင့်တာမဟုတ်ဘူးတဲ့ဘုရားရှင်ရဲ့တပည့်တွေကအပြည့်ကြီးသောကံဆိုတာအကုသိုလ်ကံထိုအကုသိုလ်ကံများကိုသောတာပတ္တိမက စွာအားရှိသလောက်ပယ်ခဲ့တယ်တဲ့အဓမ္မအရောက်မှာအကုသိုလ်မှန်သမျှဒသမကြံအောင်ပယ်လိုက်လို့အာဟုဇောမှန်သမျှပယ်ပြီးတဲ့ပုဂ္ဂိုလ်ကိုယဟန္တာတဲ့နော်အဲ့ဒီလိုပုဂ္ဂိုလ်ယဟန္တာလို့ခေါ်တယ်အခြားသောယံဘုံနာတော်သည် အဲတဘောဇိကောစာအကျင့်ကို၎င်းဒိဋ္ဌိအယူကို၎င်းသုတ်တုတ္တသုတ်တိအယူကို၎င်းမုဒ္ဒသုတ်တိအယူကို၎င်းဆွာလန်းကြကို၍တေတိပြီတေတိပြည်တိနောက်၌ဘဝဆက်ဤဟုအယူချိကြကုန်ဤဘဝမျိုးမျိုးရဏအလောတနာမကင်းကြပါကုန်ပဲလေတန်တရာမစင်ကြခြင်းကိုအဖန်တလဲလဲချီးမွမ်းကြကုန်ဤပြင်းထန်သောအကျင့်တွေကျင့်ပြီးတော့မကောင်းမှုကိုဆက်ဆုပ်ခြင်းကိုပါဠိတော်လိုတပော ဇိဂုဆဝါဒလို့ခေါ်တယ်တဲ့အဲဇိဂုစိတဟုအတော်ချုပ်မိဒီနေရာမှာခေါ်တယ်ခေါ်လာတယ်အဝတ်မဝတ်တာတွေအဲရေစိမ့်ကိုမတောက်ခြင်းတာငါမစားခြင်းကိုဝန်ဆောင်လောင်းသောဆွမ်းကိုမခံခြင်းစားသောအကျင့်များမကောင်းမှုကိုဆက်ဆုပ်သည်ပယ်စွန့်သည်ဟုဆွဲယူထားခြင်းတပေါ်ဇိဂုဆဝါဒအဲ့ဒီအယူဆတိုင်းကျင့်နေခြင်းတွေကိုပြောတာတဲ့ဒိဋ္ဌိမြင်ရသောအစဉ်အာယုံထိုးပေါ်မှာဆွဲလန်းခြင်းကိုကောက်ယူနိုင်၏ မင်္ဂလာရှိသောဆင်းကိုမြင်ရလေကိလေသာစင်ကြယ်ဟူ၍၎င်းဒိဋ္ဌိတုတ်တိအယူဖြစ်၏ဒါကတော့ဒိဋ္ဌိဖြစ်ပုံနေနော်တေပြေနောက်တေပြေသေးနောက်ဘဝဆက်ဟုပြောသောတို့သည်အကိရိယဝါဒများဖြစ်တဲ့တတရာဒိဋ္ဌိအုပ်စုမှအပါဝင်ဖြစ်တဲ့အကိရိယဝါဒဆိုတာကောင်းမှုပြုလင်လဲကောင်းကျိုးခံစားရမရှိမကောင်းမှုပြုလင်လဲအပြစ်ဒဏ်ခံရပွဲမရှိပြုတ်ပြုတ်သမျှအချင်းသေးတာဖြစ်ဟုယူဆအကိရိယဝါဒနော်အဲ့ဒါမျိုးတည်းရှိတဲ့ဒေါ်ဝါဒရှင်တို့သည် ဘဝမျိုးမျိုး၌ကျင်လည်နေရခြင်းကိုတာယာတက်မဲ့နေကြပါလျက်တန်တရာမစင်ကြယ်ခြင်းကိုအဖန်တလဲလဲချီးမွမ်းနေကြ၏တကယ်တော့အဲ့ဒီလိုဟိုကံကာယအကျိုးတယ်မယုံခွေးကျင်နွားကျင်တွေခြောက်ကျင်ပြီးတော့လဲနေရတာတဲ့တန်တရာကြီးတဲ့ဒါပေမဲ့တန်တရာကြီးတဲ့ဒီလောက်လဲနေရပါသားညာလဲသူတို့ကသူတို့ကိုသူတို့တော့ဒါတန်တရာလွတ်မြောက်ကြောင်းအကျင့်ဆိုပြီးရှောက်ဟောနေတာပဲတဲ့မြတ်စွာဘုရားအဲ့ဒါပြောတာနော်လိုချင်တောင့်တသောသူအားတဏှာတို့သည်ထက်ကထက်ကဖြစ်လာကုန်၏ တွေးကြံအပ်သောရာဝတ္ထုတို့ကြောင့်တုံးလုံးချင်းလည်းဖြစ်ပေါ်လာအခြင်းပုဂ္ဂိုလ်ကဤလောက၌သေလွန်ခြင်းပရိသန်နေခြင်းမရှိတော့ဘဲထိုပုဂ္ဂိုလ်သည်အဘယ်မြည်သောကိလေသာကြောင့်တုံလှုပ်တော်မည်နည်းအဘယ်သောအရာဝတ္ထုမြင်မြည်တမ်းတော်မည်နည်းလိုခြင်းတောင်းတသူဟာတဏှာဖြစ်ပေါ်လာ၏ဟူသည်မှာထက်ကာထက်ကာဖြစ်ပေါ်လာသောအလိုတဏှာသည်အဲ့ဒါအဲ့ဒါကို အာတာနော်အကောင်သောတဏှာရှင်တဏှာများထက်ကာထက်ကာဖြစ်ပေါ်လာသည်အထောက်ပံ့ဖြစ်ပေတယ် တွေ့ကြံအပ်တဲ့အရာဝတ္ထုမှန်သမျှအသက်ရှိတတ်မဲ့အရာဝတ္ထုများကိုတဏှာဒိဋ္ဌိတို့ဖြင့်ငါဟာငါဥစ္စာကိုတွေးကြံမိတယ်တုံလုံးမှုများဖြစ်ကြရတယ်ငါဟာလှုပ်ထတာအရာဝတ္ထုကိုလူမြည်ပြန်တော့အခါအလုခံနေရတော့အခါကိုပိုင်ဆိုင်တာလေးဟာလုခံတော့မယ်သူများယူတော့မယ်ဆိုတုံလုံးတာပေါ့တဲ့ဘာလို့လဲငါဟာလို့သိမ့်ပိုက်တာလို့တဲ့နော်နော်ဖောက်ပြန်ပြက်စီးတဲ့အခါဖောက်ပြန်ပြက်စီးနေတဲ့အခါဖောက်ပြန်ပြက်စီးသွားတော့အခါစိတ်နှလုံးတုံးလို့ရတယ်ဟောဒီယုံကြည်ဟောငါယုံငါယုံလို့လှုပ်ထားတော့ အောက်အော်ပြီးနားပြီးသေပြီးဆိုတော့တုံထုတ်ပြီတဲ့ဘာလို့လဲဟဲ့ဒီယုံကြည်ကိုတဏှာအပြင်ငါဟာငါဟာလို့သိမ့်ပိုက်ထားလို့ယဟန္တာရှင်မြတ်များကငါဟုရွယ်၎င်းငါဟုရွယ်၎င်းတွေ့ကြမှုမပြုတော့ကြည်ယဟန္တာပုဂ္ဂိုလ်ဟဲ့ဒီရုပ်တွေဥစ္စာတွေစည်းစိမ်တွေငါကိုငါဟာလို့တွေးကြံမထားလို့ဘာမှကိုမတုံလို့တော့တာနောက်တပံသေသုံးရနဲ့ပရိသန္တေနေရာမရှိတော့ပေယဟနာပုဂ္ဂိုလ်သေနောက်ထပ်ဘဝတစ်ခုမှထပ်သေးရအောင်မယ်ပရိသန္တေနေရာအောင်မယ်ဆိုတာလဲ မရှိတော့ဘူးထိုပုဂ္ဂိုလ်မှာတုံလောက်စရာကိလေသာတွေဘာတစ်ခုမှမရှိတော့ဘူးတဲ့နော်ယဟနာပုဂ္ဂိုလ်ကသူတစ်ပါးထမှာငါယူထားရတော့အတိညာဟူ၍မရှိပဲယဟနာပုဂ္ဂိုလ်ဆိုတာသူ့အတိညာနဲ့သူသိတာသူတစ်ပါးစီကငှပြီးသိတာမဟုတ်ဘူးတဲ့62ပါးသောမိစ္ဆာယုဒနာအေယုဝါရကမှန်ဟူ၍ရွေးချွဲ၍ရွေးချယ်၍စွဲယူရသောယူဝါဒမရှိပဲ 62ပါးသောမိဒ္ဓအဋ္ဌိထဲမှာဒါလေးတော့မှန်ပါသေးတယ်လို့ကိုပြောရတော့အောင်ကိုမရှိဘူးထို့ကြောင့်ယဟနာပုဂ္ဂိုလ်သည်ညင်းကုန်ညင်းတို့ကိုကြော်လွန်ဤဘောဓိပက္ခိယတရားများမှတပါအခြားတရားများကိုမြင့်မြတ်သောအပြင်မရှိမြင်တော့ပေဘောဓိပက္ခိယတရား39ပါးကလွဲပြီးတော့အခြားမှာမြင့်မြတ်တဲ့တရားမှာဟောဒီလောကကြီးတော့မှာဘယ်တရားမှမရှိတော့ဘူးလို့သူတို့ကကိုယ်ပိုင်ညာနဲ့အကုန်သိသွားပြီတဲ့နေမိတာဘုရားရှင်မေရမေကုံကိုအဘယဝါရသည်မှန်ပါတနည်းဟုသောအချက်ကို မြတ်စွာဘုရားကအဲ့ဒါအဓိကဖြည့်ရှင်းလိုက်တာတဲ့နော်မြတ်စွာဘုရားကအဲ့ဒီယဟနာပုဂ္ဂိုလ်မှာသူတစ်ပါးထာမဘယ်တော့မှငှားရမ်းပြီးတော့သိတဲ့အတိမျိုးမရှိဘူးတဲ့ဗောဓိပက္ခိယ139ပါးကလွဲပြီးတော့ဟောဒီသာသနာတော်တွင်ကျင့်စဉ်ဖြစ်တဲ့ဗောဓိပက္ခိယ139ပါးကလွဲပြီးတော့သာသနာဘမှာမှန်ကန်တယ်ဆိုတဲ့အယူဆိုတာမရှိဘူးဆိုတော့သူသိတယ်မိစ္ဆာဒိဋ္ဌိ62ပါးတဲ့မှာတဲ့ဘယ်အရာကမှ ဒါလေးတော့မှန်ပါတယ်လို့ပြောဆိုစရာအကြောင်းမရှိဘူးတဲ့နော် အကျော်တော်ယံပုံနာတော်သည်ငါတိငါမြင်ဤငါမြင်ထသည့်အတိုင်းသာလေအေယောဝါတွေမှန်ကန်ဤလောကသည်မြတ်ဤသာသောအေယောဝါဒအပြင်တန္တရာစင်ကြခြင်းကိုယုံကြည်ကြကုန်ဤထိုပုဂ္ဂိုလ်တို့သည်အဘိညာဉ်စွမ်းအားဖြင့်မြင်နိုင်ကြသည်ပင်ဖြစ်သည်ထိုတို့မြင်နိုင်ခြင်းဖြင့်မဂ္ဂေသာတသုံတခုကိုများမပြုတ်နိုင်ပေထိုသူတို့သည် လမ်းမှန်ကိုကြောလို့ရလမ်းမဖြင့်တန်တရာစင်ကြယ်ခြင်းကိုဟောပြောကြကုန်၏ဝါရရှင်တွေကတကယ်တမ်းကျွမ်းကျင်လိမ္မာပြီးဟောပြောသူများဟုတ်ကြပါသလားတဲ့ဝါရတွေကိုကမ္ဘာလောကမှာရှောက်ရှောက်တော့ဟောနေကြတာတဲ့အဲ့ဒီဟောကြားနေတဲ့ဝါရရှင်တွေကတကယ်တမ်းသိပြီးတော့ဟောတာဟုတ်ရလားလို့နေမိတာဘုရားကမေးတာအဲ့ဒါမေးတာကိုမြတ်စွာဘုရားကနော်အဲ့ဒီမှာဆက်၍ အေသောချက်ပြီးတော့ဟောတယ်တဲ့မောင်မဟာဗျူဟာအတုတ်မှာနော်အဲ့ဒီတုတ်တော်နဲ့နှိုင်းရှင်ပြီးတော့မြတ်စွာဘုရားကအဘိညာဉ်နဲ့ထိုးထွင်းသိတာပဲဖြစ်ဘာလို့သာသနာပုဂ္ဂိုလ်ကလည်းအဘိညာဉ်လောက်ကတော့ရတာ哦အဘိညာဉ်နဲ့ထိုးထွင်းပြီးသိပြီးပြောတာပဲဖြစ်ဖြစ်တဲ့တကယ်တမ်းညတော့အဲ့ဒီသိမြင်ညာမကိစ္စတကုံတုံတစ်ခုမှရာကြောင်းမဟုတ်လို့အဲ့ဓာတွေလမ်းမှန်ကိုဘယ်တော့မှမရောက်ပါဘူးတဲ့သူထင်ရမြင်ရပဲ သူရတဲ့အဘိညာဉ်နဲ့သူရှောက်ပြီးပြောနေတာပဲရှိတယ်တဲ့နော်အဲ့ဒါကြောင့်မို့အဲ့ဒီတီထွင်ပြီးတော့ပုံကိုနေတယ်ဟောနေကြတဲ့ပုံကိုတွေမှာတချို့တွေကမြေချိုးမိုးပြန်တကောသံရပြီးဟောတာဖြစ်ခြင်းဖြစ်냐တော့လည်းပဲမက်ဖို့ရာချမ်းလမ်းမဟုတ်လို့မြတ်စွာဘုရားအဲ့ဒါတကယ်အမှန်လားမရောက်ဘူးတဲ့နော်ဒေါတုတိကြည်ကျူလာသောနာယောဂောနေသာဒုက္ခအတ္တအပြင်ရှုမြင် ထိုနံရုပ်တို့ကိုနှိမ့်စားသူကအတ္တအဖြင့်တိမလက်တံထိုသူသည်မြပြသောနံရုပ်ကို၎င်းနက်ပါသောနံရုပ်ကို၎င်းအကရွေ့ရှုမြင်ပါသည်ထိုသောရှုမြင်ခြင်းဖြင့်တန်တရာမှဆင်ရခြင်းစင်ကြယ်ခြင်းကိုတရားသဘော၌လိမ်ညာလိမ်မာကျွမ်းပြင်သူတို့ကမဟောပြောကြကုန်ဝါဒရှင်အသီးသီးတွေကနန္နေရုပ်တွေရှုတဲ့အခါသူတစ်ပါးစိတ်ကိုသိနိုင်သောပရစိတဝိသန္ဒနာအဘိညာဉ်ဖြင့်၎င်းရှင်း၌နေဘူးသောခန္ဓာစဉ်ကိုအောက်မြင်နိုင်သောပုဝေနိဝါဒံတို့သည် အဘိညာဉ်ဖြင့်၎င်းတတ္တဝါတို့ဤကံအားလျော်စွာဒုက္ကတိဒုက္ကတိလာရောက်ပုံကိုသိမြင်နိုင်သောဒိဗ္ဗစကုအဘိညာဉ်ဖြင့်တော်ကောင်ကျွမြင်ကြရာ၏ဇံဘိညာဉ်မရသူများကရိုးရိုးမျက်စိဖြင့်သာကြည့်ကုန်၏ထိုသောကြည်ရာတွင် ထိုသူတို့သည်နာယောက်ကိုနေသဒုက္ခအတ္တဟု၍မှားသောအဖြစ်သာ ရှုမြင်၍ထိုအတိုင်းအတိမပြုကြတယ်တဲ့အဘိညာဉ်တွေလည်းရတယ် အဲဒိဗ္ဗစကုဒိဗ္ဗသောတာနတ်မျက်စိနတ်နာတွေအကုန်ရတယ်ရပင်ရညာတော်လည်းပဲတဲ့ဟောဒီခန္ဓာကိုကြတော့အနိစ္စလို့မမြင်ဘူးဒုက္ခလို့မမြင်ဘူးအနတ္တလို့မမြင်ပဲနဲ့နေဆာမြဲတယ်လို့မြင်တယ်ဒုက္ခချမ်းသာလို့မြင်တယ်အတ္တကိုပိုင်တယ်လို့အဲ့လိုသွားမြင်တာတဲ့အဲ့ဒါကြောင့်မို့ဒိဗ္ဗဇက်ကိုဒိဗ္ဗညာနေနဲ့ကြည်ပြီးပြောပင်ပြောညာတော့လဲမြတ်စွာဘုရားကအဲ့ဒါဒီအမှားတွေပဲလို့နေမိတာဘုရားရှင်ကိုပြန်ဖြေတာနော် အကျဉ်းရဟနာပုဂ္ဂိုလ်သည်တရားသဘောကိုရှုမြင်၍ထောထောအေးအေးမကြံစီတော့ပေဒိဋ္ဌိယုကိုနှစ်သာရအဖြစ်မယုံကြည်တော့ပေဇံမိညတော်တွင်ဆွေမျိုးစခြင်းမပြုတော့ပေစင်စစ်တော်ကထောရဟနာပုဂ္ဂိုလ်သည်တရားသဘောကိုမြင်၍အမျိုးမျိုးသောဝါဒရှင်တော်သမုဋ္ဌာသောဒိဋ္ဌိအယူတို့ကိုလစ်လျူရှု၏တပါသောသူတို့သည်ကထောယူတို့ကိုဆွဲယူကြကုန်၏ထိုထိုဝါဒရှင်တို့လိမ္မာတက်ကြွန့်၍ဟောပြောကြသည်မဟုတ်ကြောင်းပြောဆိုရာ မူဆက်လက်၍တရားသဘောနဲ့အပြည့်စုံကျွမ်းကျင်လိမ္မာသောယဟနာပုဂ္ဂိုလ်ဘုရားရှင်ကမိန်ကြားတယ်ယဟနာပုဂ္ဂိုလ်သည်တဏှာဒိဋ္ဌိတို့ဖြင့်ခန္ဓာ၅ပါးတရားတို့ကိုငါဟာဟု၍၎င်းငါဟု၍၎င်းတွေးကြံခြင်းမပြုတော့ပေရရှိထားသောဇာမိန်ခြင်းတကောများဖြင့်တာမန်လူတို့မသိနိုင်မမြင်နိုင်သောအာယုများကိုရှုမြင်သုံးတကငါဟာဟုသောတဏှာကို၎င်းငါဟုသောဒိဋ္ဌိကို၎င်းရှင်းဆက်လာအောင်မပြုတော့ပေတဏှာဒိဋ္ဌိတို့ဖြင့် ဆွေမျိုးမတော်စပ်တော့ပဲယဟနာပုဂ္ဂိုလ်ကြီးကတော့ခန္ဓာ၅ပါးကြီးကို ပိုင်ပိုင်ခြားခြားအနိစ္စအပြင်ဒုက္ခအပြင်အနတ္တအပြင်သိထားလို့တဏှာတွေမာနတွေဒိဋ္ဌိတွေနဲ့ဆွေမျိုးမဆက်တော့ဘူးတဲ့နော်ပညာရှင်သည်အတိတ်ခန္ဓာကိုဆွဲယူသောအတဝတို့ကိုပယ်စွန့်၍ပြစ္ဆေခန္ဓာတို့ကိုဆွဲပြု၍တမတ်ချင်းကို မပြုမူ၍သန္တာဂတိတို့မလိုက်စားမူ၍မိမိအယူဝါဒ၌တဝေပြောကြလေမရှိပဲ ထိုပညာရှိသည်ဒိဋ္ဌိအယုတော်မှာကင်းလွန်ပြည့်ပြည့်၍လောက၌တဏှာဒိဋ္ဌိဆိုပြီးလိန်ကြံကန့်ညီခြင်းမကြည့်ပဲမိမိကိုယ်ကိုယ်လည်းကဲ့ရဲ့ခြင်းမပြုတော့ပဲယဟနာပုဂ္ဂိုလ်ရဲ့ဂုံကျေးဇူးကိုဒါဆက်လက်ဖော်ကျူးထားခြင်းဖြစ်တယ်တဲ့အတိတ်ခန္ဓာပစ္စုပန်ခန္ဓာတို့နဲ့ပတ်သက်၍အတဝဘေဘုံတဲ့အဲ့ပေါ်မှာမကန့်ညီတော့သန္တာဂတိမလိုက်စားဘူးတဲ့ချစ်ချင်းကြောင့်လဲမုံချင်းကြောင့်အဲ့ဓာတွေကတိတွေမလိုက်ဘူးเนาะ ဥပလက္ခဏာနိယထင်ရှားမျိုးကိုမိန့်ကြတယ်တဲ့နော်ဆန္ဒနဲ့တကွအာလုံသောတသုံးသောသင်္ခါရတရားတို့ကိုမှကန့်ညီခြင်းမပြုတော့ပါမိမိကိုယ်တိုင်လည်းကဲ့ရဲ့ခြင်းမပြုတော့ပဲမိမိကိုယ်ကိုလည်းကဲ့ရဲ့ခြင်းမပြုတော့မေဟူရမိမိကိုယ်ကိုကဲ့ရဲ့ခြင်းသည်မပြုတိုက်သောဒုစရိုက်တို့ကိုပြုခဲ့မိခြင်း၎င်းမိမိကိုယ်ကိုကဲ့ရဲ့တယ်ဆိုတာကအတ္တနုဝါဒပဲပြောတာတချို့သောပုဂ္ဂိုလ်တွေကထင်ရတယ်လျှောက်လှုပ်ထားတာ လောက်ထားတဲ့အခါကျတော့အတ္တနုဝါဒဘေးထိုက်တော့ကိုယ့်ကိုယ်ကိုပြန်ပြန်စွတ်ဆွဲတာနော်ကိုယ့်ကိုယ်ကိုပြန်ပြီးတော့ငါတော့မှားပြီးမှားပြီး तू က तू များတော့မသိဘူး तू ဖောက်ပြန်ထားတဲ့ကျူးလွန်ထားတဲ့အဲ့ဒီအတ္တနုဝါဒဘေးကသူ့ကိုယ်သူပြန်ပြီးတော့စွတ်ဆွဲပြီးတော့တချို့သောဒီသီလမရှိတဲ့ယဟန်နေဆိုရင်တနေ့တနေ့ तू ကနောက်ဆုံးအဲ့ဒီအတ္တနုဝါဒဘေးနဲ့နေပြီးတော့တချို့တလေနောက်ဆုံးတော့အာတော်ပါပြီလူဘွားကြီးနေရတာတနေ့တနေ့စိတ်ချင်းရပါတယ်ဆိုပြီးကိုယ့်ကိုယ်ကိုတောင်တတ်သေးတာအဲ့ဒါကမှားထားတဲ့ပုံကိုယ်ကြီးပြောတာ ယဟန္တာပုဂ္ဂိုလ်မှာအဲ့ဒီလိုကဲ့ရဲ့မိမိကိုယ်ကိုလည်းကဲ့ရဲ့ခြင်းမပြုတော့ဘဲဆိုတာယဟန္တာပုဂ္ဂိုလ်အဲ့ဒီအတ္တနှုတ်ဝါဒဘယ်လုံးဝမှမရှိတော့ဘူးတဲ့ယဟန္တာဆိုတာနော်ပြုတယ်ပြုတတ်တော့ကောင်းမှုသူတရိုင်းများဝမပြုလိုက်ရမိွေအဲ့ဒါမျိုးတွေပြန်ပြီးတော့ဆိုဆွဲနေတာလည်းမရှိတော့ဘူးသူကယဟန္တာဆိုတာအကုန်ကိစ္စတွေပြည့်အောင်အကုန်လုပ်ပြီးပြီယကောင်ယဟန္တာပုဂ္ဂိုလ်မှာမကောင်းမှုဟူသမျှကိုအရဟတဖြင့်ပေတာပြည့်ပြည့်ပြုတယ်ပြုတတ်တော့ကောင်းမှုများကိုလည်းအစွမ်းမကုန်ပြုခဲ့ပြီ မကောင်းမှုမှန်သမျှလည်းယဟန္တာကြီးကအကုန်ပယ်ပြီးပြီတဲ့ပြုတင်ပြုလိုက်တဲ့တရားတွေကလည်းအကုန်လုံးပြုတ်ပြီးပြီတဲ့ထို့ကြောင့်မိမိကိုယ်ကိုယ်ကဲ့ရဲ့နေရမလိုတော့ဘူးတဲ့ယဟန္တာပုဂ္ဂိုလ်မှာဘာမှကိုယ်ကိုယ်ပြန်ပြီးကဲ့ရဲ့စရာဆွဆွဲစရာစိတ်နှလုံးချမ်းမြေစွာဖြင့်လောကကျိုးသာသနာကျိုးကိုဆောင်ရွက်နေုံမြတာရှိပါတော့တယ်ယဟန္တာပုဂ္ဂိုလ်ဆိုတာကပြုတင်ပြုလိုက်တာတွေအကုန်ပြုတ်ပြီးပြီမို့ तू ကဘာမှနောင်တတွေလည်းရစရာမရှိဘူးမလောက်ရသေးတာဆိုတာ မရှိလို့ချမ်းချမ်းသာသာနဲ့နေရတယ် ထိုပညာရှင်သည်မြဲမြံသမျှသောရူပယုံကို၎င်းကြာကြာမြတ်တတ္ထယုံကို၎င်းခန္ဓာရသမျှသောခန္ဓာယုံရတ္တယုံဖုဒ္ဓဘာယုံတို့ကို၎င်းဤသို့သောခန္ဓာ၅ပါးတရားတို့၌မံမြင့်၏စစ်သည်အလုံးကိုချိုးဖြက်နိုင်နေနေနိုင်၏ထိုပညာရှင်သည်သုံးပါးသောဝဏ္ဏဝဏ္ဏကိုလွတ်ကြပြီဖြစ်၏ကိလေသာတို့မှလွတ်မြောက်ပြီဖြစ်၏ထိုထိုအေးအေးကြံစီခြင်းမရှိတော့ပေမကောင်းမှုကိုတမင်တကာရှောင်ကျင်နေကြမရှိတော့ပြီ တသုံးတကုသောဘဝကိုမြတောက်တာခြင်းမရှိတော့ပြီတဲ့ယဟနာပုဂ္ဂိုလ်ဤဂုံကျေးဇူးတွေကိုထပ်ပြီးတော့မြတ်စွာဘုရားရှင်ကပြန်ပြီးတော့ဟောပြလိုက်တာနော်အာယုံ၆ပါးတော်၌လာရွယ်တက်မဲ့တတ်တဲ့မန္တစိတ်တည်ဟုဆိုရသောယာဂာဒေါသမောဟဟုသော မကောင်းမှုညစ်ကြူအကုသိုလ်တရားတို့အရာတွေသူ့ရဲ့တဏ္ဍာမှာမဖြစ်တော့ဘူးထိုစိတ်တရားပေါ့တော်ယဟနာပုဂ္ဂိုလ်တွေလဲပါသောမန်တို့ဖြင့်ထောင်တောင်ကျဉ်ညက်အောင်ဖြည့်ဆည်းနိုင်ခဲ့လေပြီတဲ့ယာကလောဘဒေါသတွေကို အကုန်ချေပြပြပြီးသုံးပါးသောဝန်တော်ဝန်ဘောဟူသည်မှာခန္ဓာဝန်တော်ဝန်ဘောကိလေသာဝန်တော်ဝန်ဘောအဘိသင်္ခါရဝန်တော်ဝန်ဘောတို့ဖြစ်၏ခန္ဓာဝန်တော်ဝန်ဘောဟူသည်ပရိသန်နေအခါမှရသောခန္ဓာ၅ပါးဖြစ်၏ယာနာပုဂ္ဂိုလ်မှာနောက်ထပ်တစ်ဖန်ပရိသန်နေနေရာမရှိတော့သဖြင့်ထောခန္ဓာဝန်တော်ဝန်ဘောကိုလွတ်ချပြီးဖြစ်ပြီတဲ့ပရိသန်နေနောက်ထပ်နေဘောမရှိသည့်အတွက်ယဟနာပုဂ္ဂိုလ်ဟာနောက်ထပ်ခန္ဓာဝန်ထမ်းစရာမရှိလို့ခန္ဓာဝန်တော်ကြီးလွတ်ချပြီးဖြစ်ပြီတဲ့ အရဟတမဖြင့်ကိလေသာဝန်တော်ဝန်တော်ကိုလွတ်ချပြီးဖြစ်ပြီးပုံညာပြီးသင်္ခါရအပုံညာပြီးသင်္ခါရအနိန္ဒာပြီးသင်္ခါရတို့ဖြင့်အရဟတမဖြင့်အကြောင်းဝိဇ္ဇာတို့ကိုပယ်ခြင်းဖြစ်ပြီးပြီးမကောင်းမှုကိုတမင်တကာရှောင်ကျင်နေကြမလိုတော့ပြီဟောယဟနာပုဂ္ဂိုလ်ကမကောင်းမှုကိုတက်တက်ရှောင်ကျင်ရတယ်ဆိုတာမရှိတော့ဘူးတဲ့အန္တပုတ္တုဇင်တွေကတဏှာဖြင့်တက်မဲ့ကြတယ်ကလျာဏပုတ္တုဇင်နဲ့တကွာတက်ခါပုတ္တုဇင်တို့သည်မရသေးသောအထက်မှများကိုရရှိသည်ဟန် မကောင်းမှုများရှောင်ကြဉ်ကြတယ်အာနာပုထုဇဉ်တွေကတော့တခါတည်းမြင်တာတွေကြားတာတွေတက်မဲ့နေကြတယ်ကလျာဏပုထုဇဉ်ဆိုတာမြင့်မြတ်တဲ့ပုထုဇဉ်တွေကတော့အော်သောတာပန်ရအောင်ငါကျင်အောင်မဟဲ့နော်သောတာပန်ကလည်းတဂရဂံရအောင်ငါကျင်အောင်မဟဲ့ဆိုတဲ့အဲ့ဒီအတွေးတွေနဲ့တွေးပြီးတော့ကျင့်နေကြတယ်တဲ့နော်ယဟနာပုဂ္ဂိုလ်ကအထွတ်ထိုက်သို့ရောက်ပါပြီဖြစ်၍တသုံတကုကိုများတမင်တကားရှောင်းနေခြင်းမလိုတော့ပြီမကောင်းမှုသူများကို ရှောင်ကျင်ပြည့်ဖြစ်နေပြီးတသုံးနှစ်ခုသောဘဝကိုမျှလည်းတောင့်တမှုမပြုတ်တော့ပဲရရှိထားတဲ့တမဘဖလတမဘများဖြင့်ကျေနပ်နေတယ်ဆိုပြီးတော့ဒါနေတန်းကိုအဆုံးသတ်လိုက်တယ်နောက်ဆုံးသုတ်တော်ဖြစ်တဲ့တုဝတ္တကသုတ်တုဝတ္တကသုတ်ကိုမြတ်စွာဘုရားရှင်ကိုရောမြတ်ကနေမင်းနဲ့အနွယ်တို့ဖြစ်တော်မူရဲ့ကြည်မြတ်သောဂုံကျဲသူတို့ကိုရှာမိတော်မူသောမြတ်စွာဘုရားအရှင်ဘုရားကိုဝိဝေကကို၎င်းနိဗ္ဗာန်ရောက်ကြောင်းကို၎င်းမေပါအံ့ ယဟန်သည်အဘဲသို့သောချင်းရာအဖြစ်ရှုမြင်၍လောက၌အနှဲငယ်မြတ်သောတရားကိုများမဆွဲလမ်းမှု၍ကိလေသာငြိမ့်နေပါသည်။နေမိတာဘုရားရှင်ကိုတော်မြတ်ကမေးတာ။ပုဂ္ဂိုလ်တူတယောက်ကအခြားပုဂ္ဂိုလ်တူတယောက်ကိုမေးမြန်းတော့ပု္ပ္ပာ၃မျိုးရှိတယ်တဲ့။ထို၃မျိုးထဲမှာမိမိမတိသေးသောသဘောလက္ခဏာသိရမေးမြန်းတယ်နော်။သိမြင်ပြီးသောသဘောလက္ခဏာကိုအခြားသောပညာရှိများနှင့်ဆွေးနွေးညှိနှိုင်းလို့၍မေးမြန်းတယ်။ နော်သို့တော်သို့တော်တွေးတော့မရနှလုံးတို့ကဖြစ်နေသောပြဿနာကိုမေးမြန်းတယ်ဆိုတော့မေးမြန်းမှု၃မျိုးနေမိတာဖရာရေမေကွန်ဤသုံးပါးထဲမှာမပါဝင်ဖရာရှင်ကိုတော်တိုင်ကမိမိဘာသာဖြေကြလို့ရမေးမြန်းထားသောပု္ပ္ပာဖြစ်တယ်တဲ့အခြားနည်းအားဖြင့်ပု္ပ္ပာ၃မျိုးကောက်ယူနိုင်ပါတယ်တဲ့နော်ထိုသုံးမျိုးထဲမှာလူသားတို့မင်းများသောမနုဿပု္ပ္ပာငကားဂလုံးဘလူအတူရာဂန္ဓဘစတုမာရိနာမင်းကြီးတရားမြမများမင်းများသော အာမနုတ္တပု္ပ္ပာဘုရားရှင်ကမိမိစိတ်တော်ဖြင့်မိမိနှင့်ထပ်တူအင်္ဂါလက္ခဏာပြည့်သောနေမိတကိုစားဖန်ဆင်းရမေးများသောနိမိတ်နေမိတပု္ပ္ပာတို့ဆိုပြီး၃မျိုးလည်းဖြစ်တယ်တဲ့လူတွေမေးတဲ့ဒါပု္ပ္ပာတွေနတ်တင်နဂါးတွေမေးတဲ့ပု္ပ္ပာဒါဘုရားရှင်ဘုရားရှင်အချင်းချင်းမြတ်စွာဘုရားကဒီဟာကိုပြန်ပြီးတော့ဟောခြင်းလို့သူကဲ့သို့တူတဲ့ဘုရားရှင်ကိုဖန်သင်းပြီးမှပြန်မေးခိုင်းတာဘုရားရှင်နေမင်းကိုအဆွဲဟုခေါ်ရခြင်းမှာ အနွယ်တိုးသောကြောင့်ဖြစ်တယ်နေမိအနွယ်မှာဂေါရမဖြစ်၍ဘုရားရှင်အနွယ်မှာလည်းဂေါရမဖြစ်ပေသည်ဤသို့အနွယ်တိုးသောအဖြစ်ဆွေမျိုးဆက်ပေးတာတဲ့နော်ကြီးမြတ်သောဂုံကျေးဇူးဟူသည်မှာသီလဂုံတမာတိဂုံပညာဂုံဝိမု ക്തി ဂုံဝိမု ക്തി ညာနာဒသနာဂုံထိုဂုံတော်များရှာမိသားဖြင့်ဘုရားရှင်ကိုနော်ပါဠိဘာသာနဲ့မဟေတိလို့ခေါ်တယ်တဲ့နော်ဝိဝေကကာယဝိဝေကစိတ်တဝိကဥပကဥပရိဝိဝေကဆိုပြီးတော့၃မျိုးရှိတယ်။ အဲ့ဒီဝိဝေကသုံးပါးမှာကင်းစိတ်နေတယ်တောတောင်တက်ပင်နေနောက်ကောက်ရိုးဘုံနေအဲ့ဒီဟာတွေတခုသွားပြီးတော့တရားထိုင်နေစိတ်တဝိဝေကဒါကာယဝိဝေကဖြစ်အောင်လို့နောက်တောတောင်တက်ပင်နေစိတ်တဝိဝေကအာဟူဒီမှာဇန်ဆင်းတဲ့လောကုတ္တရာများအဲ့ဒါပထမဇန်ရတယ်ဒုတိယဇန်နိဝရဏတရားတွေကင်းစိတ်နေတာစိတ်တဝိဝေကနော်အဲ့ဒါမျိုးဖြစ်အောင်လုပ်တာောတာပန်ပုဂ္ဂိုလ်စိတ်ဒိဋ္ဌာနုတ္တိယအဲ့ဒါတွေပယ်ထားတာဥပရိဝိဝေကဆိုတာကိလေသာ ခန္ဓာအဘိသင်္ဃာရဟုသောဥပရိသုံးပါးမှာကိစိတ်တဲ့နိဗ္ဗာန်နော်အဲ့ဒါကြောင့်မို့ကာယဝိဝေကရဖို့တောတွေတောင်တွေသစ်ပင်တွေအောက်သွားတရားအားထုတ်ရတယ်စိတ်ဓာဝိဝေကရဖို့ဇန်တွေနော်အာနာပါနတွေကနေမှအခြေခံပြီးဇန်တရားတွေမတရားတွေရအောင်လုပ်ရတယ်ဥပရိဝိဝေကမှာခန္ဓာကိလေသာခန္ဓာအဘိသင်္ဃာရတွေငြိမ့်တဲ့နိဗ္ဗာန်ရအောင်လုပ်တယ်နော်အဲ့ဒါကြောင့်မို့ဒီ body back ရတရား39ပါးကိုကြည့်ရင်ဒါတွေရတယ် နေမိတာကိုသာရှင်တော်မြတ်ဗျာယဟန်ဒီပမင်သာတရားတို့ရဲ့အကြောင်းတရားကို၎င်းငါတကားကိုထောင်လွှာတတ်သောမာနကို၎င်းအရဟတမဉာဏ်ဖြင့်အကုံအစင် ချုပ်စေရ၏တဏှာဟုသည်မြသည်စိတ်ကိုမူ၍ဖြစ်ပေါ်လာကြ၏ဒေါတနာဤချုပ်ခြင်းချုပ်ငြိမ်းခြင်းက အခါခါသိမ့်လဲပါသောတတိတရားရှိသည်ဖြစ်၍ကြည်ရ၏နေမိတာဗျာကြီး မေကွန်ကောပဂတိဖျားရှင်ကဖြေတော်မူတဲ့ပပင်စာတရားဆိုတာက တန်တရာကိုချက်တတ်တဲ့တဏရယ်မာနရယ်ဒိဋ္ဌိရယ်အဲ့ဒီသုံးမျိုးကိုပပင်စာတရားလို့ခေါ်တယ်အကြောင်းကအဝိဇ္ဇာအာယောနိသော မနတိကာရာနော်ငါဖြစ်၏ဟူသော မာနာမကောင်းမှုမချက်တတ်သောအာဟိရိကမကောင်းမှုကိုမကြောက်တတ်သောအနုတ္တပါစိတ်ပြန်လွင်တတ်သောဩဒိသတို့ဖြစ်တယ်ထိုတွင်ငါဖြစ်၏ဟူသောမာနကိုသိတံဟောထားသည်တဲ့နော် လေပါသောတတိပဋ္ဌာန်ဟုသည်မှာခန္ဓာကိုယ်၏အနေထားဖြင့်လှုပ်ရှားပုံတို့ကိုတတိက၍သုံးသာသောကာယ ानु ပဒနာတတိပဋ္ဌာန်ဝေဒနာတို့ကိုတတိက၍သုံးသာသောဝေဒနာ ानु ပဒနာတတိပဋ္ဌာန်စိတ်မျိုးမျိုးကိုတတိက၍သုံးသာသောစိတ် ानु ပဒနာတတိပဋ္ဌာန်တရားဟုသည်များတို့၏ဟူသည်များတို့ကိုတတိကရွယ်သုံးတာသောဓမ္မာနုပဒနာတတိပဋ္ဌာန်ဟူသောတတိပဋ္ဌာန်တရား၄ပါးတဲ့နော်အဲ့ဒီမှာကျင့်သုံးတယ်ဆိုတာက အဲ့ဒီအတ္တိသီလအတ္တိစေတအတ္တိပညာဟုသောတိခါသုံးပါးကိုကျင့်သုံးခြင်းဖြစ်တယ်တဲ့အဲ့ဒီတတိပဋ္ဌာန်တရားလေးပါပွားများပြီးတော့သီလကျင့်သမာဓိကျင့်ပညာကျင့်တို့ကျင့်နေရမယ်တဲ့ယဟန်သည်မိမမရှိသောဂုဏ်တရင်အလုံးစုံကိုသိရ၏သူတော်ဘာမရှိသောဂုဏ်ကျဲသို့လုံးစုံကိုသိရ၏ထိုနှမျိုးသောဂုဏ်ဖြင့်မန်ထောင်လွှားခြင်းကိုမပြုရအဘဲကြောင့်ဤဟုမူကား ဘုရားဆကြီးသောသူတော်ကောင်းတို့သည်ထိုသို့မန်ထောင်လွှားခြင်းကိုကိလေသာငြိမ်းအဲကြောင့်မူ၍မဟောကြားသောကြောင့်ဖြစ်တယ်နေမိတာဘုရားရှင်ပထမမင်းကိုဆက်လက်၍ဖြစ်ဆိုတော်မူခြင်းဖြစ်ပါတယ်နော်ပထမဂါထာပင်တိုက်ခါသုံးပါးနှင့်ရှင်သောဒေသနာကိုအရဟတဖို့အထွတ်တင်ကဟောကြားတော်မူပြင်လည်းမာမာနာကိုပယ်ခြင်းအစွမ်းပြဟောကြားတော်မူတယ်မိမိမှာခြေသောဂုံဟုသည်မှာမြင့်မြတ်သောအမျိုးမှယဟန်ပြုခြင်းဥစ္စာများသောအမျိုးမှယဟန်ပြုခြင်းဥစ္စာကျော်သောအမျိုးမှယဟန်ပြုခြင်း ရန်ရှင်လူအားကြား၌ပေါ်လွင်ထင်ရှားခြင်းအကျွေးရန်များဖြင့်ပစ္စည်းလေးပါပေါ်ခြင်းတုတ်တန်ဆောင်ခြင်းဝိနည်းဆောင်ခြင်းဓမ္မဂတိကပြည့်ခြင်းတို့တဲ့အကျင့်ဆောက်တည်ခြင်းလောကီဇာများရရှိခြင်းသူတစ်ပါးအမှရှိသောဂုံကျဲသူဟူသည်မှာမိမိဥပဒေဆရာနှင့်နေသေးဆရာတို့၏အထက်ပါဂုံကျဲသူများဖြစ်ပေတဲ့ထိုဂုံကျဲသူနှမျိုးတွင်မြည်သည့်ဂုံကျဲသူနှင့်မြမမာနမထောင်တွားသင့်ပေတဲ့ငါဆရာတော့ဘလို့กว่าဆိုပြီးတော့ဆရာတွေအကြောင်းပြုပြီးလဲမထောင်တွားခြင်းမဖြစ်ပါနဲ့ ငါဖဲမျိုးကနေသင်္ကဝတ္တငါဘလို့တရားဟောတယ်ဓမ္မဂရိကဖြစ်တဲ့ဒုတင်ဆောက်တည်တယ်ဆိုပြီးတော့လည်းမန်ထောင်လွှားခြင်းနဲ့မပြုပါနဲ့တဲ့အဲ့ဒီမန်ထောင်လွှားခြင်းတွေကိုဘုရားရှင်တွေကနှစ်သက်တော်မမူပါဘူးတဲ့ယံဒီထိုမာမာနာဖြင့်ငါမြင်မြာဤဟူ၍၎င်းငါယုတ်နေဟူ၍၎င်းငါတူညီဤဟူ၍၎င်းမမမူရအမျိုးမျိုးသောအချင်းရာအဖြစ်ပြည့်စုံသည်ဖြစ်၍မိမိကိုယ်ကိုထိုးထိုးဤဤကြံစီလျက်အမတီယာနော်အဲ့ဒါမန်ထောင်လွှားမှု ဆိုတာတွေအဲ့ဒါတွေမရှိပါစေနဲ့ဒါပဲအတူတူပဲပြောတာပါနော်အဲ့ဒီဟာတွေကိုထောင်လွှတ်တတ်တဲ့သူတကာအောက်ယုံနေနဲ့ပန်ပြီးတော့မန်နေအေးဖြစ်နေတာတွေကိုယဟန္တာပုဂ္ဂိုလ်ဒီဘယ်တော့မှမရှိဘူးအဲ့ဒါကြောင့်မို့ယဟန်တစ်ပါးကလည်းအဲ့ဒီထိုမာမာနာကိုအာဘေအာမြောက်သောအကြောင်းတရားတို့ကနော်အမျိုးကောင်းခြင်းအနွယ်ကောင်းခြင်းမိကောင်းခြင်းဖာကောင်းခြင်းဥစ္စာတွေပေါ်ခြင်းစီးတွေပေါ်ခြင်း အစိုးရချင်းအစကြည့်တဲ့ပြင်အဲ့ဓာတွေကိုအကြောင်းပြုပြီးတော့မန်နေဖြစ်ကြတယ်အဲ့ဒီမန်နေမှန်သမျှအကုန်ပယ်သမ်းပါတဲ့နော်ယန္တိမိမိတဏ္ဍာနာရှိသောကိလေသာတို့ကိုသာငြိမ်းအေးရာဤမယွင်သောအကျဉ်းလန်းစဉ်ဖြင့်ကိလေသာငြိမ်းခြင်းကိုမချဖွေရာမိမိတဏ္ဍာနာကိလေသာငြိမ်းစေပြည့်သောယန္တာပုဂ္ဂိုလ်ဟာဇွဲယုထသောတရားသည်၎င်းစွမြသောတရားသည်၎င်းမရှိတော့ပေတဲ့နော်ယဟန္တာရဲ့တဏ္ဍာမှာကိလေသာငြိမ်းတဲ့ပုဂ္ဂိုလ်ရမှားယွင်းထားတဲ့ အကျဉ်းလန်းစဉ်တွေဘာမှမရှိတော့ဘူးတဲ့ body bacteria တရား39ပါးမှလွဲပြီးတော့သာသနာမှာတကယ်အကျင့်မြတ်မရှိဒီသာသနာမှာရှိတဲ့အကျင့်မြတ်ကလွဲပြီးအခြားမှာဘယ်မှာမှလမ်းမှန်ကျင့်ဆိုတာမရှိတော့ဘူးဆိုတော့ကိုယ်တိုင်အကုန်သိတယ်နော်အဲ့ဒီ body bacteria တရားတွေကျင့်ပြီးကိုယ်တိုင်သိထားတဲ့ပုံကိုဖြစ်လို့တဲ့ဘာမှအခြားတွေအယူတွေစွဲနေကြမရှိတော့ဘူးတောင်းသင်းခန္ဓာထတို့အလယ်၌ရှိသောသမုဒ္ဒရာရေရွ၌လှိုင်းတဘိုးမတိတကဲ့သို့ တင်ញိုင်တကဲ့သို့ယဟန်တန်သည်လောကရန်တရားတော်ကြောင့်မတုံလှုပ်ပဲဒီញိုင်တသုံးတကုသောအာယုန်၌ပျက်စီးတတ်သောကိလေသာကိုမပြုရကိလေသာငြိမ်းပြီးသောယဟန္တာပုဂ္ဂိုလ်တည်ကြည်ငြိမ်သက်ပုံကိုဆက်လက်ပြီးဟောကြားခြင်းဖြစ်တယ်တဲ့တောင်စဉ်ခုနထတို့အကြာသီရာခုနတံသမုဒ္ဒရာတို့လှိုင်းတဲ့ပုဂ္ဂိုလ်မထတကဲ့သို့တောင်စဉ်ခုနထကြားမှာရှိနေတဲ့ရေအိုင်အဲ့ဒီရေအိုင်ဟာသမုဒ္ဒရာလှိုင်းကဲ့သို့ပြောမထတော့ဘူးတဲ့ဘာလို့လဲဆိုတော့ လေတိုက်တဲ့အခါကျတော့တောင်တွေကကာယံထားတဲ့အခါကျတော့သမုဒ္ဒရာလှိုင်းလေဟာအဲ့ဒီတောင်တွေခုနှစ်တာထဲဟာမထတက်ကဲ့သို့ပဲတဲ့ယဟန္တာပုဂ္ဂိုလ်မှာလောကဒံလှိုင်းနေဘလို့ပဲလာလာ तू ကဘာမှစိတ်တွေမထကြွတော့ဘူးတဲ့လှိုင်းတဘောမတိတကက်တို့ယဟနာပုဂ္ဂိုလ်စိတ်ဒီလေးလက်ရခြင်းလက်မရခြင်း လောကရန်တရား၈ပါးတို့ကြောင့်တုံလုံခြင်းမရှိတော့တာတဲ့ယဟန္တာယဟန္တာဆိုတာကဘာမှတုံလုံမှုမရှိတော့ဘူး ဘူးတဲ့လိုက်ရရမရရကဲရခံရခံရအပြစ်တင်ခံရခံရယဟနာပုဂ္ဂိုလ်ကတုံလုံးမှုမရှိတော့တာပျက်စီးတတ်သောကိလေသာအာဘာမှမရှိတော့လို့တဏှာမရှိတော့လို့တည်ကြည်ငြိမ်သက်လျက်နေတယ်ပျက်စီးတတ်သောကိလေသာဟူသည်ကယာဂဒေါသမောဟမာနာဒိဋ္ဌိကိလေသာနှင့်ကံတို့ဖြစ်တဲ့ကိလေသာနှင့်ရှင်သောအကုသိုလ်ကံကိုအရဟတမဖြင့်ပယ်ဖြတ်ကာုသိုလ်ကံများကိုလည်းနောက်ထပ်တပံဘဝဆက်ရမရှိတော့ပြင်ပယ်သွန်ပြီးကုသလအကုသလဇံ ကုသိုလ်အကုသိုလ်တွေအကုန်ပယ်လိုက်ပြီတဲ့ယဟန္တာပုဂ္ဂိုလ်ကြီးကအမြင်မျက်စိပွင့်လန်းနာမှုသောမြတ်စွာရှင်မြတ်ဖုရားကိုယ်တိုင်မျက်မှောက်ပြုအပ်သောဘေးရန်ကင်းဝေးကြောင်းဖြစ်တဲ့ဘေးရန်ကင်းဝေးကြောင်းဖြစ်တဲ့နိဗ္ဗာန်တရားကိုအရှင်မြတ်ဟောတော်မူခဲ့ပါပြီ။အိုးရှင်တော်မြတ်ဖုရားကောင်းတော်ခြင်းကိုဟောကြားတော်မူပါလော့။သီလကို၎င်း၊တမာတိကို၎င်းဟောကြားတော်မူပါလော့။နေမိတာဖုရားရှင်ကဒုတိယအကြိမ်မေတော်မူ၏အရှင်အရဟတဘုထုတ္တိဟောကြားအပ်သော ပကတိဖျားရှင်ဒေသနာတော်ကိုအနုမောဒနာပြုလျက်ထိုအရဟတဘောဤကျင့်စဉ်များကိုအခြေခံမှစ၍မေမြန်းရန်ဧစကားရ၌နေမိတာဖျားရှင်ကအမိန်ကြတော်မူတဲ့အမြင်မျက်စိပွင့်လန်းတော်မူသောမြတ်စွာဘုရားဟူသည်မှာဘုရားရှင်စက္ကူ၅ပါးနဲ့ပြည့်စုံပုံကိုဖော်ကျူလိုက်ခြင်းဖြစ်တယ်တဲ့ဘုရားရှင်မှာမန္တစက္ကူတဲ့ဟောဒီပကတိမျက်စိလည်းရှိတယ်ဒိဗ္ဗစက္ကူနတ်မျက်စိကဲ့သို့မြင်နိုင်တဲ့ပညာစက္ကူပညာအပြင်ထိုးထွင်းတည်တဲ့ဗုဒ္ဓစက္ကူတဲ့နော် တမန္တာဇက္ကုသောဇက္ကု၅ပါးနဲ့ပြည့်စုံတယ်ထို့နှင့်မန္တဇက္ကုမှာဘုရားရှင်ပဂတိမျက်လုံးတော်ဘုရားရှင်မျက်လုံးတော်သည်အညိုအဝါနီနဲ့အဖြူသောအစင်း၅မျိုးတွင်ရှုကျင်တော်တင့်တဲ့တပ်ပဲလှပဲသည်မြတ်တော်မှုများဖောက်ပေါက်ရာတွင်လည်းညိုသောအစင်းရှိထို့ပြင်အပြင်ဘက်နေရာများတွင်ဝါရွှေသောအစင်းရှိမြတ်တောင်စုံနှစ်ဖက်တို့၌နီးမြသောအစင်းရှိ အလဲကားမြတ်ခုံးစာမှာမဲနေသောအစင်းရှိမြတ်ဝန်း မျက်စံမျက်ဝတ်မှာမျက်သားများတွင်ပြိုဖွဲသောစင်းရှိပေ၏ဤသို့ပြည့်စုံသောမျက်လုံးတော်ကိုဘုရားရှင်သည်ရှေးရှေးကပြုခဲ့ဘူးသော ကောင်းမှုကြောင့်ရရှိတော်မူတယ်တဲ့ဘုရားရှင်ရဲ့မျက်လုံးတော်ဒုမျက်လုံးတော်မြင်ဘုရားရှင်သည်နေရောညပါအကျဉ်း၍တယုဇနာတိုင်းအောင်မြင်တော်မူ၏လပြေခွဲနှင့်ညာညနဲ့အတန်းကောင်နတ်လာစွာသောတောက်အချင်းတွင် တိန်ညိုတိမ်မဲညိုများတမောလုံးဖုံးအောင်နေချိန်မှလည်းအင်္ဂါလေးပါးရှိသောအမိုက်မောင်တို့မှဖြစ်စေ မြင်တော်မူနိုင်တယ်နန်းရန်တကားရွက်တတိုင်းတောင်းတပင်ချုံရွယ်တို့ကိုချုံရွယ်တို့ကိုလည်းဖျားရှင်ဤမြင်နိုင်စွမ်းအားကိုတားဆီးနိုင်စွာမရှိကြအကယ်၍နှမ်းစစ်တစ်စစ်ကိုအမှားသားပြုကနှမ်းမုံထမ်းမှာပြစ်ထက်ညဘုရားရှင်သည်ထိုနှမ်းစစ်ပင်ကိုထုတ်ယူနိုင်တယ်ဒါဘုရားရှင်ရဲ့ဂုံတတ္တိတွေပေါ့နော်ဒိဗ္ဗစက္ခုဒါပဂတိမျက်စိနဲ့မြင်ရတဲ့ဂုံတတ္တိကိုထုတ်ပြတာဒိဗ္ဗစက္ခုဒီမှာတဲ့ဒိဗ္ဗစက္ခုအဘိညာဏတ်တော်ကြီးမျက်စိကဲ့သို့ မြင်နိုင်စွမ်းရှိသောမျက်စိဒိဗေရတဲ့နတ်တို့မျက်စိဟာကောင်းစွာကျင့်သောအသောကုသိုလ်ကံကြောင့်ရရှိတဲ့နတ်တွေဟာကုသိုလ်ကံအချိန်ကြောင့်မို့ရထားတဲ့အဲသူတို့ကဒိဗ္ဗစက္ခုဆိုနတ်တွေရဲ့မျက်စိတဲကျေတလိတ်သွေးစားတဲ့အနှောင့်အယှက်များအညစ်အကြေးများကင်းလွတ်တယ်ဝေလံလာတဲ့အရမရူပါယုံမြင်နိုင်ခြင်းကစွမ်းနိုင်တယ်အဝိဇ္ဇိတို့လမ်းမြင်နိုင်တယ်လုံလစိတ်ကအာထုအပ်သောဘာဝနာကြောင့်ရိုက်ရသောဤဘိညာဉ်တွင်ထိုးတူပင်ဖြစ်တယ်တဲ့ဤသို့ နတ်တို့၏ဥစ္စာနှင့်တူသောကြောင့်ဒိဗ္ဗမြည်၏ထိုဒိဗ္ဗသည်ဖြင့်မြင်ခြင်းကိစ္စကိုပြုတာသောကြောင့်ဇက္ခုမြည်အဲ့ဒါကြောင့်မို့ဒိဗ္ဗဇက္ခုတဲ့နော်ဒိဗ္ဗဇက္ခုဘိညာဉ်အဲ့ဒီဟာကိုအကုန်ရထားတယ်နော်ဒိဗ္ဗဇက္ခုအဘိညာဉ်သုတိပရိသန္တိနေရာတွေအကုန်မြင်နိုင်တယ်နော်ဒါဒိဗ္ဗဇက္ခုနဲ့နတ်တွေငရဲတွေမြမာတွေအကုန်လုံးကိုဒါဒိဗ္ဗဇက္ခုနဲ့အကုန်လုံးလှမ်းပြီးမြင်နိုင်တာတွေကိုဒီမှာအကုန်ရှင်းပြတာနော်ဒိဗ္ဗဇက္ခု အရိယာနိမဗုဒ္ဓစက္ကူဝိနည်းတတ္တဝါတို့စိတ်ဓာတ်အမှုအကျင့်ကိုသိနိုင်တယ်ဒါတွေကြတော့ဗုဒ္ဓစက္ကူကြတော့တတ္တဝါတွေရဲ့အိန္ဒြေအမှုအကျင့်ကိုသိနိုင်တာကြတော့ရှင်မာကတ္တဝါတို့ရှင်မောကလန်တို့တော့မရတော့ဘူးဒီဟာတွေကြတော့တတ္တဝါတွေရဲ့ဒါအိန္ဒိယပရောပတိယဉာဏ်အတယနုတယဉာဏ်ဆိုတဲ့ဒီတရားနှစ်ပါးကျတော့ဗုဒ္ဓမှာသိတာဘယ်ပုဂ္ဂိုလ်ဘယ်တရားပေးရမယ်ဆိုဗုဒ္ဓမှာသိတာကျန်တဲ့ပုဂ္ဂိုလ်မသိဘူးအဲ့ဒါကြောင့်မို့အဲ့ဒီဟာကျတော့ဗုဒ္ဓဆက်ခုတဲ့နော်ဗုဒ္ဓဆက်ခုဉာဏ်မျက်စိမှာ ဘုရားရှင်သည်တတဝအနန္တတို့ဉာဏ်တော်ဖြင့်ဖြန့်ကျယ်၍ကြည်တော်မူလိုက်တဲ့အခါဉာဏ်ပညာတိဟုသောမျက်စိ၌ကိလေသာမြုတ်တိန်ပါလျာစွာဖုံးကွယ်နေသောတတဝဉာဏ်ပညာတိဟုသောမျက်စိ၌ကိလေသာမြုတ်တိန်ထူထစွာဖုံးလွှမ်းနေသောတတဝဉာဏ်ထက်သောတတဝဉာဏ်မထက်သောတတဝကောင်းသောအချင်းရာရှိသောတတဝမကောင်းသောအချင်းရာရှိသောတတဝဆိုပြီးတော့အကုန်လုံးကိုခွဲခြားပြီးအကုန်သိနိုင်တယ်လို့ဆိုတာနော်အဲ့ဒီဉာဏ်တွေလည်းဘုရားရှင်ကိုရောမြတ်ကြီးမှာအကုန်ရှိတယ် တမန္တဇကုဟူဒီကတပ်ပိညုတညံတော်တမန္တဇကုကြတပ်ပိညုတညံတော်သင်္ခါရဝိကာရလက္ခဏာနိဗ္ဗာန်ပညာဝိသေ၅မျိုးသောအတိတရားဟူသမျှကိုသိမြင်နိုင်သောဉာဏ်တော်ဖြစ်တယ်တဲ့ဒါကတော့တပိညုတဉာဏ်တော်ကြီးဆိုလိုတာအဆုံးစွန်သိကျင်တာမှန်သမျှကိုအကုန်လုံးသိနိုင်တဲ့ဉာဏ်တော်ကြီးဘုရားရှင်ကိုတော်မြတ်ကြီးမှာပဲရှိတယ်ဘယ်သူမှမရှိဘူးယဟန်နေမှာမရှိနိုင်ဘူးပိစ္ဆေကဗုဒ္ဓဗုဒ္ဓတွေမှာမရှိနိုင်ဘူးတပိညုတ ဖះရှင်နေမှဒါရင်အဲ့ဒီညာတော်ကြီးရှိတယ်တဲ့နော်နေမိတာကိုသာရှင်တော်မြတ်ဗျာမျက်စိဖြင့်လည်းကောင်းအောင်မျက်စိမျက်စိဖြင့်လောလီသူလည်းမဖြစ်ရနားကိုလည်းရွာတကားရတကားမှာပြပင်ထားရ၏အယသာတို့၌မမေယမောယာလောကနှင့်တသုံတခုသောတရားကိုမြငါဟာဟု၍မမေမောယာနေမိတာဘုရားရှင်ဒုတိယမေကုံကိုပဂရိဘုရားရှင်ကစတင်ပြီးဖြေကြတော်မူခြင်းဖြစ်တယ်နေမိတာဘုရားရှင်မေကုံထဲမှာ ပါတိမောက္ခသံဝရာသီလတဲ့နော်ပါတိမောက္ခသံဝရာသီလပါရှိနေရာထောသီလကိုအိန္ဒြေဆောင်ခြင်းကစောင့်ရှောက်ထား၏ထို့ကြောင့်စက္ခုစားသောအိန္ဒြေဆောင်ခြင်းဖြင့်စတင်ရဖြေကြတော်မူပေသည်တနည်းအားဖြင့်တရားနာပရိသတ်နဗမာများထင်ရှားစွာနားလည်သဘောပေါက်ကြစေရန်အိန္ဒြေဆောင်ကြည့်ခြင်းကစ၍ဟောတယ်တဲ့အခြေခံကိုပြန်ပြီးတော့မဲလို့မြတ်စွာဘုရား မျက်စိဖြင့်လည်းလောလီသူမဖြစ်ရတဲ့မျက်စိဖြင့် လော်လီဘုံများကိုပထမဦးစွာဖော်ပြပါမည်မမြင်သေးဘူးတွေကိုမြင်ရရန်မြင်ဘူးပြီးတွေကိုဟိုပြန်ပြီးတော့အဲ့ဒါကိုမြင်ဘူးပြီးဒီကိုကြော်လွှားရတကြောင်မှတကြောင်တို့တဦးရင်မှတဦးရင်တို့တရွာမှတရွာတို့ဏီကုံတစ်ခုမှဏီကုံတစ်ခုတို့တမျိုးမှတမျိုးအတိုင်းနဲ့သဘောတူလှဲ့လှဲ့သွားခြင်းရူပါယုံကြည့်ရှုခြင်းဆိုတော့ဒီနေ့ကဘာလှဲ့တာပြောတာပေါ့နော်ကဘာလှဲ့ပြီးဟိုနိုင်ငံမရောက်ဘူးသေးဘူးဟဲ့ကြည်အောင်မယ်အဲ့ဒါမျိုးတွေ လက်လဲပြီးတော့လော်လီနေတဲ့စိတ်မျက်စိတွေလည်းမဖြစ်သေးရဘူးတဲ့တရားကိုရကျင်တော့အဲ့ဒါတွေအကုန်စောင့်ရမယ်လို့ပြောတာနော်အာမမြင်ဘူးသေးတာသွားအောင်ဟာကြည်အောင်မဟဲ့အာဟိုဟာတွေကတွေ့ဘူးစားဟာဒီဟာတော့ကြော်ဟိုဟာတော့လှုပ်ဆိုပြီးတော့အဲ့ဒါမျိုးတွေလှုပ်တာကိုအိန္ဒြေစောင့်ထိန်တဲ့ယဟန်တွေဟာအဲ့ဒီဟာတွေအကုန်လုံးချုပ်တီးကြရတော့မယ်တဲ့ဒါကတော့တရားကိုတကယ်ရကျင်တဲ့ပုံကိုများအတွက်ပြောတာပါနော်တရားကိုတကယ်ရကျင်တဲ့ပုံကိုများတော့အိန္ဒြိယတံဝရသီလ စောက်တည်ရမယ်အိန္ဒြေတွေကိုစောက်တည်ရမယ်တရားကျင့်တဲ့ပုဂ္ဂိုလ်ကမျက်စိတွေမှာလျှက်ပေါ်လော်လီတာမလုပ်တတ်ဘူးเนาะရွာရွာတဲ့ဝင်တဲ့အခါမှာစောင့်သိမှုမကျွယ်လက်လဲသွားလာခြင်းเนาะဆင်းနေမြင်းနေယထာတွေမြင်တဲ့အခါမှာဟာငယ်ကြီးအမျိုးသမီးတွေမြင်တဲ့အခါအမျိုးသားတွေမြင်တဲ့အခါမှာငယ်ကြီးစေကြိုသေးကြလမ်းကြိုလမ်းကြအိမ်ကြိုအိမ်ကြလျှောက်သွားအဲ့ဒါမျိုးတွေလဲလော်လဲခြင်းနဲ့မျက်စိနှတောင်ကြည့်မြောက်ကြည့်ဟိုကြည့်ဒီကြည့် အဲ့ဒါမျိုးလိုက်ပြီးတော့မလုပ်ပါနဲ့တဲ့ဒါကတရားအထုတ်လို့တရားကိုတကယ်လိုချင်တဲ့ပုဂ္ဂိုလ်များကအဲ့ဒီအိန္ဒြိယသံဝရသီလတွေကိုစောင့်တည်ရမယ်မျက်စိဖြင့်ရူပယောကိုမြင်မြင်လင်ယောက်ျားမိမနမိတ်ကိုဆွဲယူလွေရှိတယ်တဲ့မျက်စိနဲ့အစင်းနဲ့မြင်တာဒါယောက်ျားပဲမိမပဲအမြဲတမ်းအဲ့ဒီဆွဲယူလွေရှိတယ်လက်ချေပုံသဏ္ဍာန်ကိုဆွဲယူတယ်အာသူကဘလို့ဝတ်တယ်ဘလို့စားတယ်အာမျိုးသမီးအမျိုးသားဘလို့အစင်းအဲ့ဒါမျိုးတွေဆွဲယူကြတယ် တဏှာပြန်ကြောသောယံဒေတရာတရားဖြင့်ပဲလူသောဆွမ်းကိုစားတော့ကြပြီလေသာသနာတော်ဤတခြင်းတပွဲဖြစ်သောပွဲလန်းသမင်အမျိုးမျိုးကိုကြည့်ရှုကြတယ်တဲ့တချို့သောယဟန်တွေကသာသနာရဲ့နော်ဒီတခြင်းမြောက်တပွဲဖြစ်တဲ့ဇပ်ပွဲတွေတဲ့ဇပ်ပွဲတွေတခါတည်းရုပ်ရှင်တွေအဲ့ဒါတွေကိုလှည့်လည်ပြီးတော့ကြည့်ရှုကြတယ်ဤသို့တော်လဲမျက်စိလော်လည်ခြင်းဖြစ်တယ်အဲ့ဒါကလည်းမျက်စိလော်လည်ခြင်းပဲတဲ့ နော်ဇက်ပွဲတွေရုပ်ရှင်ပွဲတွေဒီဝီတွေဗီဒီယိုတွေဒါတွေလက်ပတ်ပြီးထိုင်ကြည့်နေတာကိုဆိုလားအေးတို့လော်လာခြင်းဟူသမျှကိုမပြုဘဲတတိထား၍ကြောင်ကျင်နိုင်သူကမျက်စိဖြင့်မလော်လဲသူဖြစ်ရ၏အိဇက်ကုန်တွေကိုဆောင်သိသူဖြစ်ရ၏အာပွဲလည်းမကြည့်တော့ဘူးဇက်ပွဲလည်းမကြည့်တော့ဟွာတရားမကြည့်တော့ဘူးဆိုပြီးတော့စောင့်ထိန်ရတယ်တဲ့ဇက်ကုန်တွေကိုဆောင်ခြင်းဟူရနိုင်ဇက်ကုန်တွေတန်တန်နိုင်ဆောင်စည်းခြင်းဒီ၎င်းမဆောင်စည်းခြင်းဒီ၎င်းမရှိတော့ဘဲဇက်ကုပတာရကိုအမိ၍ တတိကောင်းခြင်းတတိလှုပ်ခြင်းကိုမပြုတော့ဘဲစင်သစ်ကောမှာအာအဲ့ဒီတစ်ခုလုံးကိုတိမ့်ပြီးတော့ဒါခေါ်လိုက်တာပါတဲ့စကုဒ္ဒရာမှာထင်မင်လာတဲ့နော်အဲ့ဒီဟာတွေကိုအကုန်လုံးဒါတရားရှုတာပြောတာဒီထဲမှာတော့အများကြီးအကျဲချဲတာနော်အဲ့ဒီမှာနားမှာလဲရွာတကားတွေရတကားတွေအဲ့ဒါတွေဟာနားထောင်အမြဲတမ်းအဲ့ဒါတွေလုံမနေပါနဲ့တဲ့ဒါမင်းနဲ့ဆက်တဲ့စကားတွေတခိုးနဲ့ဆက်တဲ့စကားတွေဓမြနဲ့ဆက်တဲ့စကားတွေနော်အဲ့ဒါတွေကိုနဲ့ အချိန်ကုန်မနေပါနဲ့တဲ့အနိစ္စဒုက္ခနာသဘောလက္ခဏာမလွန်ဆန်နိုင်မှုကိုကမ္မထံဘာဝနာပွားများပြီးတော့နေစမ်းမှာထမင်းစားသောအခါအဖျော်ရည်တွေတောက်တဲ့အခါမှာလည်းဆင်ញင်ပွားများပြီးတော့နေစမ်းမှာဆွေစကားမျိုးစကားရစကားရွာစကားတွေနဲ့ပဲအချိန်ကုန်ပြီးတော့မနေကြသမ်းပါနဲ့မြတ်စွာဘုရားအသေးစိတ်ကိုဟောပေးတာနော်အကုန်လုံးအသေးစိတ်တွေဟောပေးတာဒီတရားကိုလိုချင်တဲ့ပုံကိုယ်တွေဟာရာကြောင်းရွာကြောင်းဆွေကြောင်းမျိုးကြောင်းကျွဲကြောင်းနွားကြောင်း ဩဘာနဲ့ဘယ်နဲ့စစ်တိုက်ဟာဘလို့ဟာအမျိုးမျိုးအကြောင်းနဲ့လူအကြောင်းမျိုးသမီးအကြောင်းမျိုးသားအကြောင်းအဲ့ဒါမျိုးတွေအကုန်လုံးနဲ့အချိန်ကုန်မနေပါနဲ့အစားတော့ရတာတို့နဲ့မမမောရတဲ့အမြဲအပင်အစီအခေါက်ရတာချိုးခြင်းဖန်ငါအဲ့ဒါတွေပေါ်မှာသွားပြီးတော့ตายရပြီးတော့တတ်မှတ်ပြီးတော့မနေလိုက်စမ်းပါနဲ့တဲ့နော်အဲ့ဒီကနေမှဒါယဟန်တီ အမျိုးမျိုးသောနာရောတာကိုနှိမ့်ချက်သောအခါ၌ငိုကြွေးခြင်းကိုမပြုရတို့တက္ကသို့အဖွင့်ပါနော်တသုံးတစ်ခုသောအကြောင်းကြောင့်ဘဝကိုမတောင့်တရာကြောက်လန့်စရာအာယုံများကြောင့်လည်းအလွန်အမင်းတုံ့လုံခြင်းမရှိရတဲ့အနာယောဂါမျိုးမျိုးဆိုတာယဟန်တပါဟာတဲ့မျက်စိယောဂါဖြစ်တယ်နားယောဂါဖြစ်တယ်နှာခေါင်းယောဂါရှာယောဂါကိုယ်ပေါ်မှာဖြစ်ပေါ်သောယောဂါဥကောင်းယောဂါဆိုပြီးတော့အဲ့ဒီမှာယောဂါတွေဖြစ်တယ်ထိုယောဂါဝေဒနာများခံစားရတဲ့အခါကိုယ်ပေါ်မှာ နာကျင်စေ၍စိတ်မှာဒေါမနတာစသည်မဖြစ်စေပဲကိုတော့နာကျင်နာနေမှာပေါ့စိတ်မှာဒေါမနတာမဖြစ်စေပဲတဲ့နော်တတိတံပဇင်နဲ့ရှင်ပြီးတော့တရားနဲ့ရှုပြီးတော့နေရမယ်ခန္ဓာကိုယ်ကြီးရထားမှာတော့လာမှာပဲတနေ့နေ့ယောဂါတွေလာမယ်ဝေဒနာတွေလာမယ်နှိမ့်ဆက်ခံရမယ်အဲ့ဒီအချိန်ကျတော့တခါတည်းအော်ဟစ်ငိုရောမြေတမ်းပြီးတော့မနေလိုက်စမ်းပါနဲ့တဲ့နော် အဲ့ဒီပေါ်လာတဲ့ဝေဒနာတွေရဲ့အပေါ်မှာတရားရှုပြီးတော့နေသားမှာတဲ့နော်တသုံတကုသောအကြောင်းကြောင့်ဘဝကိုမတောင့်တရာဟုဒီမှာကာမဘဝရူပဘဝအရူပဘဝဆိုတဲ့ဘဝတွေကိုတောင့်တပြီးတော့မနေပါနဲ့ဘဝရရင်အဲ့ဒီဒုက္ခတွေအကုန်ပြန်ရအောင်မှာကြောက်လန့်စရာအာယုဟုဒီမှာခြင်းတဲ့တရားစတဲ့တာယာတလိษံများမွေကင်းစတဲ့ဟာတွေနဲ့တွေ့တဲ့အခါမှာခေါ်သားဓမြတွေနဲ့တွေ့တဲ့အခါမှာကြောက်စရာအာယုများတဲ့အဲ့ဒါတွေနဲ့တွေ့တဲ့အခါမှာ ကြောက်စိတ်တွေဖြစ်လာတယ်တဲ့အဲ့ဒါကိုလည်းကိုယ့်ရဲ့စိတ်ကို မကြောက်မလန့်မဲနဲ့ဒီဒီငြိမ်ငြိမ်ထားထားအောင်ကျင်သားမှာတဲ့နော်အဲ့ဒီတော့ပရိသန္တိနေခြင်းပဲအိုခြင်းပဲနာခြင်းပဲသိခြင်းပဲအမျိုးမျိုးသောဘေးတွေအမျိုးမျိုးသောယံတွေဘာတွေပဲလာလာအာယုံနဲ့မှတုံ့လုံးမှုမရှိပဲတီတီငိမ့်ငိမ့်ဖြစ်အောင်ကျင့်ပြီးတော့နေသားမှာယံသည်ဆွမ်းတို့ကို၎င်းဖြောတို့ကို၎င်းမုံခဲပွဲတို့ကို၎င်းအဝတ်သင်္ကန်းတို့ကို၎င်းတရားနှင့်အညီရရှိပြည့်ပြည့် တော်မေထားခြင်းကိုမပြုအပ်တော်ပစ္စည်းများကိုမရလျင်ထိုက်လန့်ပူပန်ခြင်းမပြုရဆွမ်းစားတဲ့ပစ္စည်းလေးပါတယ်တဲ့အဲ့ဒါတွေကိုနော်တော်မေသိမ့်စီပြီးတော့မလုပ်ပါနဲ့ဒါရကဒါကမတွေကစေတနာတရားတရားတန်တန်နဲ့လှူထားတာတွေပေါ်မှာနော်အဲ့ဒီဟာတွေမှာတော်မေသိမ့်စီပြီးတော့မလုပ်ဖက်နဲ့အဲ့ဒါတွေကိုပြန်ပြီးတော့လှူဒန်းခြင်းပေးကမ်းခြင်းတွေနဲ့ပြန်ပြီးတော့လှုပ်နော်အဲ့ဒီလိုတခါတဲ့မိမိကဘာမှဆွဲယူမထားဘဲနဲ့ ဒီဟာတွေရဲ့အပေါ်မှာနေမယ်ဆိုရင်တော့အဲ့ဒီယဟန်ချမ်းသာတာပေါ့နော်ဟာငါပစ္စည်းငါပစ္စည်းဟိုဟာငါအကြောင်းဟိုဟာငါဟာအကုန်ကုန်အကုန်လုံးတန်ငါတန်ငါငါနဲ့ယူအကုန်လုံးနေတော့အဲ့ဒီယဟန်မှာဆင်းရဲတယ်နော်အဲ့ဒီပစ္စည်းရှိလို့လဲရှိရတဲ့ဟာတွေထိမ့်သိမ်းရတာဆင်းရဲတယ်မရှိအဲ့ဒါတွေပျောက်သွားမှလဲဆင်းရဲတယ်ထိမ့်သိမ်းရတာလဲပျောက်သွားမှကြောက်လို့အမျိုးမျိုးဆင်းရဲမှုတွေအမျိုးမျိုးတွေရတယ်အဲ့ဒါတွေမလုံနဲ့တဲ့နော် ယံသည်ဇံပွားများ၍နေဤအဲခြေထောက်ဖြင့်လောလီသူမဖြစ်ရာခြေလက်အငိမ့်မနေခြင်းစိတ်ပူပန်ခြင်းကိုရှောင်ကျင်ရာဤအကုသိုလ်တရားတို့၌မမေလျော်ရာကြိုးစားအထုတ်ရာဤထောပြန်လူသူစိတ်ငြိမ်သောနေရာ၌နေထိုင်ရာဤတဲ့ဒါယဟန်တဘာဟာနေရမယ့်အနေထားတွေကိုပြောတာမျက်စိအားလည်းမလော်လန်နဲ့မျက်စိတွေတကားနားတကားရှားတကားကိုယ်တကားတွေကိုယဟန်တဘာသည်စောင့်နိုင်အောင်စောင့်မြတ်စွာဘုရားနော် မတရားဖို့တရားကိုလိုချင်တဲ့သူဇက်ပွဲဟိုဟာဒီဟာတွေလိုက်ပြီးတော့ကြည်မနေနဲ့ရသော်ဗျာအစာတော့တွေကိုတေချာဆင်ញင်ပြီးတော့စားနော် နောက်ပြီးတော့နေတဲ့အခါမှာဘာနဲ့နေရမလဲဇံဝင်သားပြီးနေအောင်အလုပ်ဇံဝင်သားရဲ့နေရာကြီးဟိုရနဲ့ပထမသံမဆာကြီးလောကီသံအမျိုးမျိုးများလောကုတ္တရာနေရှင်သောဇံအထိအလုံးကိုဆိုတယ်လောကီဇံရရလောကုတ္တရာဇံရရဘယ်ဇံရရတဲ့ဇံနဲ့နေလို့ပြောတာနော်ခြေတော့ဖြင့်လောလယ်ခြင်းမှာ တကြောင်မှတကြောင်တဝိယမတဝိဟာဟိုသွားလိုက်ဒီသွားလိုက်တခါတည်းဟိုနာသွားစကားလေးပြောလိုက်ဒီနာသွားစကားပြောပြောလိုက်အဲ့လိုလည်းမနေနဲ့တဲ့ယဟန်တဘာဟာနော်ယတ္တိယမရပဲတဝဲဝဲတဝဲလဲလဲသွားနေခြင်းဒီတဲ့ထို့သောသွားလာလုံတော်သောအကြောင်းရှိလျင်တခုသောအကျိုးတရားထွန်းကားလာပြီဆိုရင်ဘုရားရှင်ကတားမြစ်ခြင်းမပြုပါအော်အကျိုးရှိမယ်ဆိုရင်တော့သွားပေါ့အကျိုးမရှိဘဲနဲ့ငါတခါတည်းဟိုသွားလိုက်ဒီသွားလိုက်နဲ့တနေ့တနေ့လှက်ပတ်ပြီးတော့သွားရင်စကားပြောရင်းနဲ့ အချိန်တွေကုန်ခန္ဓာမျိုးတွေမလောက်ပါနဲ့တဲ့မြတ်စွာဘုရားနော်ဟထဂုတ်ကောဇာဝိနယဂုတ်ကောဇာမှာနောင်တတဖန်နဲ့ပူပန်ရဖို့များကိုတဲ့အဲ့ဒါကတော့ဟိုနောင်တတဖန် ပူပန်နာတွေလည်းမရှိသေးနဲ့ကိုယ်တော်တရားတွေနာမမဲလျော့ရာကြောသာအထုတ်ခြင်းမှုဒီမှာကိုယ်တော်တရားတို့၌ရွရွသေးသေးပြုခြင်းအမျက်သေးသေးပြုခြင်းမပြတ်မလပ်ပြုခြင်းမတွန့်မဆုပ်ပြုခြင်းကိုယ်တော်ပြုလို့သောစိတ်ဆန္ဒကိုမမေ့လျော့ခြင်းကိုယ်တော်ပြုရန်ထက်တန်သောစိတ်ကိုမမေ့လျော့ခြင်း မမဲ့လျော့ခြင်းတို့ဖြစ်ငါသည်အဘယ်သို့သောအခါ၌သီလစာသောဂုဏ်ကျေးသူနှင့်ပြည့်ပြည့်စုံစုံဖြစ်ကျင်နိုင်ပါမည်နီဖြစ်ကျင်ပြည့်ပြည့်သောဂုဏ်ကျေးသူမြောက်ပညာဖြင့်ချီးမွမ်းချီးမြှောက်နိုင်ပါမည်နီဆိုပြီးတော့ကိုကိုကိုတခါတည်းမဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်ပြပြီးတာဟာတွေဓာတ်ထတိုးပွားအောင်မဲ့လောက်ပြီးတော့နေပါယဟန်ဒီအချိန်ကြာမြင့်စွာမအိယာတဲ့ယဟန်တပါးဟာတခါတည်း ကလတဲ့ကလမောတခါတည်းမနဲ့မောလဲမောကြောက်အဲ့ဟာအဲ့လိုကြီးလည်းမနေရဘူးတဲ့ယဟန်ဒီအချိန်ကြာမြင့်စွာမအဲ့ဟာကိလေသာကိုပူပန်စေတတ်သောလုံလဝိရိယရှိသူဖြစ်၍နောနောကြကြဘာဝနာပွားလျက်နေရ၏အဲ့ရင်းနဲ့နေရင်းနဲ့နေတဲ့အခါမှာလဲတဲ့သူကတရားဘာဝနာနဲ့အဲ့တရားဘာဝနာနဲ့노တရားဘာဝနာနဲ့ထပြီးနေရတယ်တဲ့မိမိနှစ်သက်နေတဲ့မေတ္တာကမ္မထံဗုဒ္ဓနောတတိကမ္မနကာယ ानु ပသနာဝေဒနာစိတ်ဓာဓမ္မ တခုခုမိမိပွားနေတဲ့ကမ္မထာနေနဲ့မြတ်စွာဘုရားချက်သားတို့အမြဲတမ်းအဲ့လိုနေသမ်းပါတဲ့နော်ဘာဝနာပွားပြီးတော့နေရတဲ့ပြင်းရည်ခြင်းမိမိအပြစ်ကိုဖုံးကွယ်ခြင်းရဲမောခြင်းမြို့ထိုးခြင်းတန်သာဆင်ခြင်းမေထုံမြဝဲခြင်းတို့ကိုပယ်စွန့်ရ၏တဲ့နော်ယဟန်တပါဖြစ်တဲ့ပုဂ္ဂိုလ်ကပြင်းရည်ခြင်းလည်းမရှိရဘူးတဲ့နော်အဲ့ဒီမှာပြင်းပြင်းကြီးလည်းမရှိရဘူးကာမဂုဏ်အာယုန်တွေကိုမြှဝဲတဲ့ပုဂ္ဂိုလ်လည်းမဖြစ်ရဘူး မိမိအပြစ်ကိုရှိရရှိတဲ့အပြစ်ကိုဝန်ခံထုတ်ပေါ်ပြောကြရတယ်အဲ့ဒါကိုလည်းဖုံးကွယ်ပြီးမထားရဘူးရေမောခြင်းမျိုးတို့ခြင်းတန်တာစင်ခြင်းအလှပတွေဟာစင်ဟာပြုဟာရန်တပါမလို့ရပါဘူးတဲ့နော်အဲ့ဒီဟာမျိုးတွေလုံနေရင်တရားရမှာမဟုတ်ဘူးတဲ့နော်ဒါတရားမရခြင်းရဲ့အကြောင်းတွေပြင်းရည်ခြင်းပြင်းရည်ခြင်းမြူထူခြင်းတန်တာဆင်းခြင်းเนาะအဲ့ဓာတွေကိုယ်ခန္ဓာကိုယ်အကုန်လုံးအလှပတွေ ပြိခရာတွေမျိုးစုံနေနဲ့လှပနေအောင်ကျွတ်လေဆိုရင်လောက်ပြီးတော့နေတာတွေအဲ့ဒါမျိုးတွေမလောက်ရဘူးတဲ့ယဟန်သေးအာတဘမာနံယွချင်း၎င်းအိမ်မက်တိတ်ထုံအတတ်ကို၎င်းလက္ခဏာအတတ်ကို၎င်းနက္ခတတ်ကို၎င်းတင်ယူခြင်းသင်ပေးခြင်းမပြုရယတနာသုံးပါး၌ကျင်ကျော်သောယဟန်သည်ငှက်မြည်တံကိုတည်သောအတတ်ကို၎င်းကိုယ်ဝန်မပြည့်အောင်စောင့်ရှောက်တတ်သောအတတ်ကို၎င်းဆဲကူသောအတတ်ကို၎င်းတင်ယူခြင်းသင်ပေးခြင်းမပြုရတဲ့နော် အတ္တပမန္တန်ဆိုတာသူတစ်ပါးကိုနှိပ်စက်ခြင်းတပ်ဖြတ်ခြင်းစတဲ့မန္တန်ဒီမန္တန်ရွတ်လိုက်ရင်တော့ဒီလိုတော့မိုးသွားမယ်လဲသွားမယ်အဲ့ဒါမျိုးမန္တန်မျိုးတွေမတင်ပေးရဘူးတဲ့နော်မိမိမြို့ကိုရန်သူတမ်းများကဝန်းရံပိတ်ဆို့ခံရသည်မှာဖြစ်စေစစ်ပွဲကြီးမှာဖြစ်ပွားသည်မှာဖြစ်စေထုံမန္တန်ရရှိထားသူများကရန်သူတမ်းများဘေးကြီးတင့်စေရန်ယောဂဝေဒနာများဖြစ်ပွားစေရန်အတ္တပမန္တန်ကိုသုံးတယ်တဲ့တခါတိုင်းပြည်တစ်ခုမှာအခြားနိုင်ငံကလာပြီးဝိုင်းတယ် ဝိုင်းတဲ့အခါကျအဲ့မန္တန်ကိုရွတ်လိုက်တယ်ဟောဘက်မှာအနာယောဂါတွေဖြစ်ပြီးစစ်တပ်ပြိုကွဲသွားအောင်တခါတည်းဓာလန်လက်တက်တွေသူ့ဟာသူအလိုလိုပေါ်လာပြီးတော့ဒုက္ခတွေဖြစ်သွားအောင်လုပ်ပေးတာမျိုးကိုယဟန်နေမလုပ်ရဘူးတဲ့နော်အဲ့ဒီအဲ့ဒီဟာမျိုးတွေသွားပြီးတော့မလုပ်ရဘူးတဲ့ထိုမြက်ခင်းပြောမလားတမာရီအကျင့်တကူအကျင့်ကခုနှစ်ရစေသောအနေနဲ့ဒါကအာထိုမန္တန်ကိုရွတ်ရန်ကိစ္စပေါ်ပေါက်လာတော့မန္တန်ရွတ်မြည်သူသည်ဒါအာအတ္တဗမန္တန်ရဲ့အကြောင်းကိုပြောပြတာ အဲ့ဒီအာတဗမာနံကိုတဲ့အဲရွတ်တဲ့ပုဂ္ဂိုလ်ကခုနှစ်ရက်စေတဲ့အခါမှာမြေသားများကိုမြေပေါ်မှာဖြန့်ခဲပြီးထိုးမြေကများတမာတိအကျင့်တွေကိုကျင့်ကခုနှစ်ရက်သောနေ့နာတုတ်တံမြေကိုစီရင်ပြင်းလျင်ခုနှစ်ဘဝအကွာ၌ရက်လျက်လက်ကိုလှဲ့လျက်လှုပ်ရမ်းကလှွေဝဲကမန္တန်ကိုရွတ်တယ်ဤတွင်တစ်ဖက်မှာစစ်တပ်ကြီးများဖျို့ဖျက်ပျက်စီးရသည်ဟူ၏တဲ့ဤတို့သောအတံမျိုးမှာယဟန်နှင့်မလဲရောပတ်သောကြောင့်ဘုရားရှင်ကတားမြစ်တယ်တဲ့ဟိုဘက်ကစစ်တပ်ကြီးတွေကိုတခါတည်းတုတ်တံမြေနဲ့ အဲ့ဒါတွေသူကပေါင်းပြီးတော့တခါတည်းရွတ်ဖတ်ပြီးတော့မန်းမှုတ်လိုက်လို့ဟိုဘက်ကစစ်တပ်ကြီးတွေပြိုပြတ်သွားအောင်ဒီကရှင်မြင်ကနေမှခိုင်းလို့လှုပ်ပေးတာအဲ့ဒါမျိုးတွေကိုလည်းမြတ်စွာဘုရားတားမြစ်တယ်အိမ်မက်ကြီးအကျိုးပြစ်တွေဟောကိန်းထုတ်ပုံတွေတမ်အဲ့ဒါတွေကိုလည်းမလှုပ်ရပါဘူးတဲ့နော်အဲ့အဲ့ဒီအမျိုးတွေလည်းမလှုပ်နဲ့တဲ့နော်မလှုပ်နဲ့တဲ့ဒါကတော့လိုက်လံပြီးတော့ငွေကြေးရလိုမှုနဲ့ဟောကြားနေတာတွေကိုပြောတာနော်မယမအတွက်နာအောင်ပုံမှန်တဏ္ဍာချနာတော့အိမ်မက်တွေကိုအကြောင်းပြုရင်အဲ့ဒီဟာမျိုးတွေကို အာဘယ်အိမ်မက်ဒိတ်ထုံကြနေလိုက်ပြီးတော့ဖြန့်ခြင်းဝေခြင်းအာဘလို့ဖြစ်ရင်တော့ဘလို့ဖြစ်တော့မယ်ဆိုပြီးတော့အဲ့ဒါမျိုးတွေမလုပ်ပါနဲ့တဲ့နော်အဲ့ဒီလို မလုပ်ဖက်နဲ့လက္ခဏာတတ်တယ်တဲ့နော်အဲ့ဒါတွေတခါတဲ့လက္ခဏာကြည်ခြင်းဘေရင်ဟောခြင်းအကျင့်ချုပ်လိုက်ပါတော့မယ်နော်လက္ခဏာအကျင့်ဘေရင်အကျင့်အဲ့ဒီဟာတွေအလုံးကိုသင်ယူခြင်းလည်းမလုပ်ရဘူးဟောကြားခြင်းလည်းမလုပ်ရဘူးတဲ့နော်မြတ်စွာဘုရားရဲ့တပည့်သားယဟန်ဒီအဲ့ဒါများ လတ်လာဘပေါ်များလိုသောအဲ့ဒီမှာကြံစီမှုနဲ့အနေတနာအဲ့ဒီဟာတွေကိုတခါသွားပြီးတော့လုံမယ်လတ်လာဘလေးတစ်ခုကရလိုက်တယ်အဲ့ဒီဘေရီဟောလို့ရလိုက်တယ်နော်လက္ခဏာကြည့်ပေးလို့ရလိုက်တယ်အဲ့ဒီလတ်လာဘဒီသူ့အတွက်အဲ့ဒါမစင်ကြတော့ဘူးတဲ့အဲ့ယဟန်အတွက်နော်ဘာလို့လဲဆိုတော့လူတွေတရားတော်မတွေက စေတနာတရားနဲ့လှူတာမဟုတ်ဘူးအဲ့ဒီတခါတည်းဖျားမကြိုက်တဲ့အဲ့ဒီလက္ခဏာဘေရင်ကိုလှုပ်ပြီးမှရရှိတာမျိုးကို तू ကဖျားဆိုလိုတာနော် အဲ့ဒါနဲ့ तू ကအသက်မွေးဝမ်းကြောင်းပြုလို့အဲ့ဒါသူ့ရဲ့အသက်မွေးဝမ်းကြောင်းဟာတာမန်အံဇီဝမဟုတ်တော့မိစ္ဆာဇီဝဖြစ်သွားပြီနော်မှားယွင်းစွာအသက်မွေးမှုဖြစ်သွားတယ်တဲ့နော်အဲ့ဒါအပြင်တော်ရိုက်တလိ္ဆန်ရဲ့အတန်နေနားထောင်အတ္တရာတွေကိုအတ္တတွေသင်မပေးရဘူးကိုယ်ဝန်မပြည့်အောင်စောင့်ရှောက်တတ်သောအတ္တအဲ့ဒါမျိုးတွေကိုလည်းသွားပြီးတော့လှုပ်ပြတာတွေမလှုပ်ပါနဲ့တဲ့ယဟန်သည်တရင် သုံးပေါ်များအတွင်း၌သင်္ကန်းတပိဋ္ဌသောပြိက္ခရာလဲလဲခြင်းကိုမပြုရသူတော်ဘာတို့ကမိမိအား စွဆွဲကြောင်ဖြစ်သောကိလေသာတို့ကိုမဖြစ်စေရရွာ၌လည်းကံ့ကြီးခြင်းကိုမပြုပြရလိုက်ရလိုမှုကြောင့်လူကို၎င်းမိမိကိုယ်တော်မြှောက်ပြ၍မပြောဆိုရတဲ့ဝိနည်းတော်၌လူနဲ့သင်္ကန်းစားတဲ့ပြိခရာလဲလှယ်မှုကိုတားမြစ်ထားတယ်လူတို့နဲ့သင်္ကန်းပြိခရာလဲတာပြီးတော့တရင်သုံးပေါ်အချင်းချင်းလဲလှယ်ခြင်းကိုပြဆိုရမယ်တရင်သုံးပေါ်အချင်းချင်းလဲလှယ်ကြတယ်မိမိပြန်အဖို့မတန်ဒီကိုတန်သေးဟုလှဲ့စား၍ ၎င်းမိမိကအမျက်ထွက်လို့လှည့်လဲခြင်းတချို့တလေကသူများပစ္စည်းလိုခြင်းလို့ကိုယ့်ပစ္စည်းကိုဈေးမတန်တဆပြောပြီးတော့တဘာနဲ့တဘာလဲလဲခြင်းအဲ့ဒါမျိုးလည်းမလုပ်ရဘူးလို့ပြောတာမိမိဟာဆွဆွဲမြေပုဂ္ဂိုလ်များကအဘိညာယဟန်ပုံနာများနှင့်တကောကြည့်တော်နာများဖြစ်၏သူတော်သည်ဝဲကွာလာသောအရမှလည်းမိမိအေးမိမိကိုမြင်ကိုကိုထင်မပြဘဲနဲ့လည်းအနိနာမှာလာ၍နေကိုမိမိစိတ်ကြံကိုလည်းသိကုန်၏တဲ့ မိမိရဆွဆွဲပုဂ္ဂိုလ်ဆိုတာကလူတွေမဟုတ်ဘူးတဲ့ကိုကကိုကိုကိုလူတွေလောကထဲမှာဘလို့ပဲပြောလို့နေနေအဲ့နာတကိုးကြည့်တဲ့နတ်တွေကကိုနားမှာလည်းရောက်နေတယ်တဲ့ကိုဘာစိတ်ကြံတယ်ဆိုတာသူတို့အကုန်သိတယ်နတ်တွေကအကုန်သိပြီးသားတဲ့နော်အဲ့ဒါကြောင့်မမိမိကိုဆွဆွဲမိပုဂ္ဂိုလ်ဆိုတာအဲ့ဒါနတ်တွေကိုဒီနေရာမှာဆိုလိုတာတကောရှင်တို့ကမိမိအကြမ်းသားအနုသားအရာသားကိုသုံးမျိုးသောကိလေသာတို့ကိုဒီယဟန်တော်ကိလေသာဘလောက်ပယ်ပြီးပြီးနတ်တရားသိတယ်တဲ့နော် ဒါကြောင့်မို့သူတို့ရဲ့စိတ်တဏ္ဍာနာမှာကိလေသာတွေကြမ်းနေသလားကိလေသာတွေကိန်းနေသလားဘာဆိုတာသူတို့ကအကုန်လုံးနတ်တွေကအကုန်သိပါတယ်တဲ့နော်အဲ့ဒါမျိုးတွေအဲ့ဒီသင်္ကန်းဂုံတရင်ကြောတော်ချင်းတို့နဲ့ဆက်တဲ့ကြံတွဲချင်းတွေအဲ့ဒါတွေလည်းမလောက်အောင်ရွာ၌ကန့်ညီခြင်းဟိုဒီမှာဝမ်းသာခြင်းဝမ်းနည်းခြင်းချမ်းသာခြင်းဆင်းရဲတော်လူတွေအတူရောနှော့၍ခံစားတယ်တဲ့ရွာ၌ကန့်ညီတယ်ဆိုတော့ကိုယ်တရားတော်မတွေကဝမ်းနည်းလိုက်ဝမ်းနည်းပေးလိုက်ရ ဝမ်းသာရင်လိုက်ဝမ်းသာပေးလိုက်ရဒကာဒကမတွေဖြစ်သည်မြကိုကအကုန်လိုက်ဖြစ်နေရတာအဲ့ဒါကိုရွာ၌ကန့်ညီခြင်းလို့ခေါ်တယ်တဲ့နော်ကိုတရားနဲ့ကိုနေရမယ်ဟာအာရှင်များပူလောင်နေလို့ဒုက္ခဖြစ်နေရောလောပေါင်းလောပေါင်းအာဘုန်းကြီးကလည်းပြာပြာတလဲနဲ့အတင်းကိုတခါတည်းအာယဟန်ငဲ့မေတ္တာပေါ်မှုလုံးမှုမျိုးမဟုတ်တော့ဘဲနဲ့လူတယောက်ကဲ့သို့ကို तू ကတခါတည်းလိုက်လိုက်လဲလဲနဲ့အတင်းကိုလိုက်ပြီးတော့ဖြစ်ပြက်ပြီးတော့သွားနေတာအဲ့ဒါကိုယွာနဲ့ကန့်ညိတယ်ဆိုတာနော် ရွာထဲရထဲမှာဆွမ်းခံတဲ့ယဟန်သည်တဲ့ကိုနှုတ်ကိုမဆောင်မဲ့တတိလက်ကိုမခိုင်မြဲပဲအိန္ဒိယကိုမဆောင်သည်ပဲမြင်းကြသောအာယုများကိုဆွဲလန်းဤမခွာနိုင်မခွဲနိုင်မဲ့ဖြစ်၏ဤသို့ဖြင့်ရွာ၌ကန့်ညိတယ်ဒါကနောက်ရွာ၌ကန့်ညိမှုတနည်းတတိလွတ်လို့ပြီးတော့တောင်ကြီးမြောက်ကြီးပြီးတော့เนาะအဲ့ဒီဟာ မြင်လာတဲ့အာယုံတွေကိုစွဲလန်းပြီးတော့တခါတည်းဖြောက်မရအောင်ဖြစ်တာအဲ့ဒါလေရွာ၌ကန့်ညိခြင်းလိုက်ရလုံမှုကြောင့်လူတို့နဲ့စကားပြောရင်အချို့သောရမ်းမြကလူတို့ကိုမြောက်ပင်ကမိမိကိုယ်ကိုနှိမ်ချ၍ပြောရတယ်အာတခါကြီးတော့တခမကြီးတော့ဘလို့အလှတဲ့တော်တာဘဝတဲ့တော်တာဆိုပြီးတော့လိမ့်မြောက်တာတဲ့ကိုကိုကိုတော့ဟာဘုန်းကြီးတို့ကတော့ရှိပါဘူးဗျာဘုန်းကြီးတို့ကတော့ဘလို့ဆိုပြီးတော့ကိုကိုကိုနှိမ်ချတခါတခမတွေလိမ့်မြောက်ပြီးတော့သူကအဲ့တော့ဟိုကလည်းအလှတန်းသူ့ လှူတတ်တဲ့ဒကမာကြီးတန်းတတ်တဲ့ဒကမာကြီးလို့မြောက်ပေးတဲ့အခါကျတော့ဒကာကြီးဒကမာကြီးလည်းမြောက်ပေးတော့ဟိုကလည်းရှေ့ရာတွေထုတ်လူအဲ့ဒါမျိုးဖြစ်အောင်လည်းမလှုပ်ရဘူးလို့ပြောတာလက်ရလုံမှုကြောင့်စကားပြောတဲ့အခါမှာနော်တန်တဲ့လူတွေလှိတ်မြောက်ကိုကိုကိုနှိမ့်ချပြီးတော့ဘုန်းကြီးကတော့ဘလို့ဆင်းရတာပါဗျဘုန်းကြီးတို့ကတော့ဘလို့မရှိပါဘူးဗျဆိုပြီးတော့တခါတည်းနှိမ့်ချပြီးပြောကြတာနော်အဲ့ဒါမျိုးတွေလည်းမလုပ်ရဘူးတဲ့ဒကာဒကမတွေနဲ့ဆက်ဆံတဲ့အခါမှာယဟန်ဒီမှုသားစကားကိုမပြောဆိုရကောင်းစွာသိသည်ဖြစ်၍ ကောက်ကျင်စင်လဲသောအမှုကိုမပြုရတဲ့အတံမွေးမှုအပြင်၎င်းဉာဏ်ပညာအပြင်၎င်းသီလအကျင့်အပြင်၎င်းသူတစ်ပါးကို မထေမဲ့မြင်မပြုရတဲ့ယဟန်တစ်ပါးဖြစ်ပြီးတော့တဲ့မှုသားတကားကိုမပြောဆိုရဘူးတဲ့ပြောဆိုနေသမှာငါမှုသားတစ်ပါးပြောဆိုနေသည်တည်ပြီးပြောဆိုပြီးအချိန်မှလည်းငါမှုသားပြောခဲ့ဘူးတည်ဤကမှုသားတကားပြောဆိုခြင်းဤကသုံးမျိုးတဲ့ယဟန်ဟာနောက်ပြီးတော့တာထေယဟူသောစကားကိုကောက်ကျစ်ဆင်းလဲတာ ယဟန္တာဖြစ်ပြီးတော့တခါတည်းကောက်ချက်ချင်းစဉ်းစားခြင်းမလောက်ရဘူးတဲ့အတံမွေးမှုအပြင်မတိမမြင်ပြရရင်ချိုးချံစွာစားတော့နေထိုင်သူကလည်းအလျံပဲစားတော့နေထိုင်သူကိုဤပုဂ္ဂိုလ်ကအစားဆိုရင်ဘာမှမကြောင်မတိမမြင်မပြောတတ်ဘူးတခါတလေကိုကချွေးချိုးချံချွေးတာတယ်သူတစ်ပါးကြတော့သွားပြီးတော့မထင်မဲ့များဒီပုဂ္ဂိုလ်ကြီးအစားကျူးလိုက်တာအစားကြီးလိုက်တာအိတ်ကြီးလိုက်တာဆိုပြီးတော့အမျိုးမျိုးသွားပြီးတော့အဲ့ဒါမျိုးတွေလည်းအခြားပုဂ္ဂိုလ်တွေကိုမထင်မဲ့မြင်မပြုတ်ပါနဲ့တဲ့နော် အထောတူပညာရှိသူသေလောက်ခြင်းနဲ့ပြည့်စုံသူတို့ကလည်းမိမိကဲ့သို့မပြည့်စုံသောသူများကိုနှိမ့်နှိမ့်ကြကြပြောဆိုတတ်တယ်။ဟာငါတော့သေလောက်ခြင်းမင်းငါတော့သေလောက်ရှိလို့လားဆိုပြီးတော့သွားပြီးတော့နှိမ့်ချတာမျိုးကိုလည်းမမြုပ်မလုပ်ပါနဲ့။သူတော်ကောင်းစိတ်ဓာတ်အကိန်းဝသူတော်ဘုကဤသို့သောအပြုမှုများကိုရှောင်ရှားကြပြီးလျှင်အရှံပဲစားတော့သုံးဆွဲခွင့်ရသူများကိုမုဒိတာပွားကမဝရေသာစားရသူများတွေကရုဏာပြမသူပွားကြကြံသာရှိတယ်။ သူတော်ကောင်းတွေကတော့အော်သူတို့ကောင်းစားတော့အဲဘုံကံကြည့်လိုက်တာသူကောင်းစားနိုင်ဝမ်းမြောက်ပေးလိုက်တယ်မရှိဆင်းရဲတဲ့ပုဂ္ဂိုလ်တွေကြအတွက်ကြတော့လည်းကရုဏာဖြစ်ပေးလိုက်တယ်သူတော်ဘာတို့ဆွဆွနှိမ့်ဆက်ခံရသောယဟန်သည်ပရပိုင်ယဟန်တို့၏၎င်းသာသနာတွင်မှယဟန်များလူများနတ်များ၏၎င်းဆွဆွနှိမ့်ဆက်တတ်သောစကားမြောင်များစွာကိုကြားရ၍ကြံတန်းသောစကားဖြင့်တုံ့ပြန်၍မပြောဆိုရာအဖယ်ကြောင့်နိဟုပညာရှိတို့မြည်သည့်ယံတုံခြင်းကိုမပြုကြသောကြောင့်သည် သူတော်ဘာတွေကနှိပ်ဆက်ဆွဆွဲပြောဆိုတဲ့အခါမှာတဲ့သွားပြီးတော့ကြမ်းထမ်းတဲ့ဇကားတွေနဲ့မတုံ့ပြန်သားမှနဲ့တဲ့နော်အဲ့ဒီလိုပြန်ပြီးတော့မလုပ်ပါနဲ့ဘာကြောင့်လဲဆိုတော့ပညာရှိတဲ့ပုဂ္ဂိုလ်တွေကတုံ့ပြန်ခြင်းကိုမပြုကြတော့ဘူးပညာရှိကမတုံ့ပြန်ဘူးလူမိုက်တရားတာလောက်တာဆွဆွနှိမ့်သက်တဲ့ကြမ်းတမ်းတဲ့စကားတွေကိုပြန်ပြီးတော့တုံ့ပြန်တာတွေပြောဆိုတာတွေမလုပ်ပါနဲ့ယဟန်ဒီသိသိသိတဲ့တော့တရားကိုပညာဖြင့်သိမြင်ရ၎င်း အနိစ္စသာသဘောကိုဆင်ញင်၍၎င်းအခါခသိန်တတိရှင်လျာတိတ်ခါသုံးပါးကိုကျင့်သုံးရ၏ဂေါရမနွယ်ဘွားငါးပြာဤသာသနာတော်ကိလေသာငြိမ်းအေးကြောင့်နိဗ္ဗာန်ကိုဧကန်စေစေငြိမ်းသောတရားဟု၍ပြည့်စုံမြင်သောယိုသေးလေးမြတ်စွာအထုရာဤတင်းတင်းတိလိုက်သောတရားဆိုတာနော်ညီညွတ်အောင်ပြုတတ်သောသူစရိုက်တရားများမညီညွတ်အောင်ပြုတတ်သောဒုစရိုက်တရားများလမ်းမှန်ဖြစ်သောအပြည့်ကင်းသော အကုသိုလ်ကုသိုလ်တရားများ လမ်းမှာဖြစ်သောအပြစ်မကင်းသောအကုသိုလ်တရားတွေဖြစ်တယ်တနည်းအားဖြင့်သီလနဲ့ပြည့်စုံတယ်နော်ယဟန်တပါးဒီသီလနဲ့ပြည့်စုံရမယ်အိန္ဒြေကိုစောင့်သိရမယ်အစာအစာ၌အတိုင်းကြီးကိုသိရမယ်နောနောကြာကြာနေတတ်ရမယ်ဘောဓိပက္ခိယတရား39ပါးနဲ့တကွာနိဗ္ဗာန်တို့ကိုသိအောင်မြင်အောင်လုပ်ရမယ်အဲ့ဒီအချက်၅ချက်နော်ဗါတယ်လေသီလနဲ့ပြည့်စုံရမယ်တရားရခြင်းနဲ့ပုဂ္ဂိုလ်ရဲ့အကြီးချင်းနေနော်သီလနဲ့ပြည့်စုံရမယ် အိန္ဒြေတွေကိုစောင့်သိရမယ်စက္ခုသောတာဂါဏဇီဝကာယနော်အိန္ဒြေတွေကိုစောင့်သိရမယ်အစာအသောက်တွေစားတဲ့အခါမှာလည်းအတိုင်းရှိတွေကိုတီးပြီးတော့စားရမယ်နောနောကြားကြားနဲ့နေရမယ်ကြိတ်ကြနိုးနဲ့တခါတည်းတရားရှုမှတ်ရင်းနဲ့နေထရမယ်နော်အဲ့ဒီရာဒီ body back ကြီးတရား39ပါးတို့ကိုကျင့်ပြီးတော့နေရမယ်ဒါသာသနာတော်တွင်မှာဘုရားရှင်သာသနာမှာအရေးကြီးဆုံးအချက်တွေဖြစ်ပါတယ်တဲ့နော် ကိလေသာငြိမ်းဖို့ရာအတွက်နော်ဤဟန်သည်ထောယံသည်ကာမဂုဏ်အာယုန်တို့ကိုကြော်လွန်နှိမ်နှင်းနိုင်သည်ဖြစ်၍ကိလေသာတွေကြော်လွန်နှိမ်နှင်းခြင်းကိုမခံရသည်ဖြစ်၍ဤကဲ့သို့ဖြစ်တတ်ကဲ့ဟူသောသူတစ်ပါး၏စကားကိုနားထောင်မနေရတော့ပဲကိုယ်တိုင်ဒိဋ္ဌာသိမြင်အပ်သောနိဗ္ဗာန်ကိုသိမြင်၏ထို့ကြောင့်သာလျှင်ထိုဘုရားရှင်သာသနာ၌မမေ့မလျော့မပေါ့ဆဟူ၍ကောင်းမြတ်သောအကျင့်ကိုအမြဲတစေကျင့်သုံးခြင်းဖြင့်ပူဇော်လျက်တိခါသုံးရက်ကိုကျင့်သုံးရ၏တဲ့ ဘုရားရှင်ဟောတော်မူခဲ့တဲ့အတိုင်းနဲ့เนาะဖြောင်းပြောင်မှန်မှန်ကျင့်သုံးလာခဲ့သောယဟန်သည်ကာမဂုဏ်အာယုံ၅ပါးတို့ကိုသွေဆောင်ဖြားရခြင်းကိုကြော်လွန်နှိမ်နှင်းကမိမိကိုယ်ကိုယ်လည်းကိလေသာတို့၌နှိမ်နှင်းမှုမခံရတော့ခြင်းထိုပုဂ္ဂိုလ်သည်သူတစ်ပါးပြောတန်ကြားနှင့် ရောင်ဝါးဝါမနေရတော့ပဲနဲ့အေးငြိမ်ရာနိဗ္ဗာန်တရားတော်ကိုနိဗ္ဗာန်တရားတော်မြတ်ကြီးကို ကိုယ်တိုင်ဒိဋ္ဌာသိမြင်ရတော့သည်အဲ့ဒီသောသောအချက်၅ချက်နဲ့ဒါနောက်သီလအချက် နေဒီအိန္ဒြေတွေစောင့်သိထားတဲ့အစားအသောက်မှာနော်ဇင်ញင်သုံးတပ်ပြီးတော့ခါရဲကျင့်တဲ့ဒီလမ်းကြောင်းကြီးတွေဟာကျင့်မယ်ဆိုရင်နိဗ္ဗာန်ကိုကိုယ်တိုင်ဒိဋ္ဌဓမ္မရပါတယ်ဤသို့နိဗ္ဗာန်ကိုမြင်လျက်နိဗ္ဗာန်နှင့်လျောစွာတိခါသုံးပါးကိုမမေ့လျော့သောတတိတရားဖြင့်လေလေဆာဆာကျင့်သုံးခြင်းသည်ဖြင့်အနန္တကျေးဇူးရှင်ကြီးအားအမွန်မြတ်ဆုံးသောရခိုးပူတော်ဖြစ်ခြင်းရခိုးခြင်းဖြစ်တယ်ဤသို့မှပဂတိဘုရားရှင်ဖြေကြခြင်းများကိုခြုံငုံသုံးသပ်ကြည့်ပါလျင် မျက်သိဖြင့်လောလဲသူမဖြစ်ရစသည်ဖြင့်အိန္ဒိယတံဝရကိုဟောတော်မူတဲ့ဆွမ်းတို့ကို၎င်းအဖျော်တို့ကို၎င်းတော်မိသိသိချင်းကိုတားမြစ်သောအပြင်ပစ္စယတန်တိတိရသီလကိုဟောတော်မူတဲ့မေထုံမှုသာပြောခြင်းနှင့်ဂုံကြောစကားစသည်တို့ကိုရှောင်ကြရန်ဟောတော်မူတဲ့ပါတိမောက္ခတံဝရသီလကို ပြတော်မူတယ်နော်မန္တန်နဲ့မကျွတ်နဲ့နော်တခါတည်းသူတစ်ပါးရဲ့ဒီခိုင်စေတွေအရာတွေမလုံးနဲ့နော်တိခါသုံးရကိုစင်စင်ကြကြလေးနဲ့ ဖြည့်စည်းပြီးတော့နေလိုက်စမ်းပါတဲ့ဤသောအဖြစ်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီအင်္ဂါချက်တွေနဲ့ပြည့်စုံတော်မူတဲ့ယဟန်ကို နိဗ္ဗာန်ကိုတိုက်ရိုက်ရောက်မဲ့ယဟန်လို့မြတ်စွာဘုရားဟောပါတယ်ဒါကြောင့်မို့ယနေ့ဒါမဟာသမယသုတ်တန်ကြီးပြီးပါပြီဦးဇင်းတို့တရားတော်မှတွေဒီသုတ်တန်နောက်ထပ်၅ခုပေါ့နော်ပထမအာတစ်ခု6ခု အရာရဲ့မဟာသမယရဲ့9ခု ဒီသုတ်တန်ကြီးခုနှစ်ခုထဲမှာမြတ်စွာဘုရားကြီးဟောကြားတော်မူခဲ့တဲ့တရားတော်တွေကိုဒါမိမိတို့နာယူခဲ့ဘူးပြီဆိုတော့ဘဝတန်တရာတွေမှာလည်းဒါအထောက်ပံ့နေရပါလိမ့်မယ်နော်။အော်မဟာသမယတုံမှာမြတ်စွာဘုရားယဟန်တော်တွေကိုတခါတဲ့နိဗ္ဗာန်ရောက်သည့်တိုင်အောင်ဘုရားရှင်ကမေးလို့ယဟန်ဆုံးမြတ်လူတွေအတွက်နတ်တွေအတွက်အကုန်ဟောတာပါဒါအာနိမိတ်ဘုရားရှင်ကမေးတဲ့ဟာကိုယဟန်ဆိုပြီးတော့ခေါင်းစဉ်ကိုဥတက်ပြီးတော့ ပြောလို့ဒါအဲ့ဒီအချိန်မှာဂရေနဲ့ခြီတဲ့နတ်တွေနာယူနေတော့အဲ့ဒီမဟာသမယတုတ်တန်ဒီတုတ်တန်တွေအကုန်လုံးဟောပြီးတဲ့အချိန်မှာယဟန္တာကြီးပဲဖြစ်သွားတဲ့နတ်ကဂရေပေါင်းဂရေနဲ့ခြီရှိပါတယ်ဂရေပေါင်းများစွာနော်ဂရေပေါင်းများစွာယဟန္တာဖြစ်တဲ့နတ်ကြီးပဲကြံတဲ့သောတာပန်သဂရာကအနာဂံဆိုတာ ရေတွက်လို့တောင်မရပါဘူးတဲ့အဲ့ဒီလောက်ထိနတ်မြမာတွေအခုဒီတုတ်တန်ကြီးတို့ နာယူပြီးတော့ကြွတန်းဝင်ကြပါတယ်ဒါကြောင့်ယနေ့တရားတော်မှာပေါင်းသူတော်ကောင်းတို့ဒုရေတီလည်းပဲမြတ်စွာဘုရားရှင် ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့မဟာသမယသုတ်တံဒေသနာတော်ကိုနာယူပြီးတကားလားမြတ်စွာဘုရားရှင်ကိုရောမြတ်ကြီးနဲ့အရိယာပေါင်းသူတော်ကောင်းကြီးများကိုယ်တိုင်ကိုကြာထောထွေတရားတော်အသင်္ခတတနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရလွယ်ရောက်လွယ်မြတ်မောပြုလွယ်နိုင်ကြပါစေကုန်တော်တည်း သာတုသာတုသာတုပါဖျား